အခုစက်တင်ဘာလ၈ရက်နေ့မှာပြန်ပြီးတော့ဓမ္မစစ်ကြာသင်တန်းကိုပြန်ပြီးဆက်ပါမယ်ဒီဓမ္မစစ်ကြာတော့မှာဦးဇင်းတို့သစ္စာ၄ပါးတဲ့ကမေဃသစ္စာကိုရောက်သွားပြီအဲ့တော့ဒီမေဃသစ္စာပထမဆုံးပါဠိပုဒ်ရဲ့ပြီးတော့မှအဲ့ဒီအောက်ကနေရှိနေတဲ့မြန်မာပြန်ရဲ့အဲ့ဒါလေးကိုဦးဇင်းတို့သင်တန်းသားများကအတူတူရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်ဣဒံခော ပါဏဘေခဝေဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံယမေဝအရိယောအထင်ကီကောမေကောတေယထိတံဓမ္မာဒိဋ္ဌိဓမ္မာသင်္ကပ္ပောဓမ္မာဝါစာဓမ္မာကမ္မန္တောဓမ္မာအာဇီဝောဓမ္မာဝါယာမောဓမ္မာတတိ သမ္မာသမာဓိယဟန်တို့ မြတ်စွာဘုရားမေဃသစ္စာကိုထုတ်ပေါ်ပြီးတော့ဟောကြားတဲ့နေရာ ဖြစ်ပါတယ်အဲတော့ဒီနေရာမှာဒီမြတ်စွာဘုရားရဲ့ဟောပုံလေးကိုကြည့်ရင်စိတ်ဝင်စားစရာကောင်းပါတယ်ဦးဇင်းတို့စာဖတ်တဲ့အခါမှာစူးစမ်းလိုစိတ်မရှိရင်တော့ ရှာဖွေစရာမတွေ့ဘူးပေါ့လေပထမဗာပြောလိုက်လဲဆိုရင်ဣဒံကောပနာဘုကွေဒုက္ခនិရောဓဂามိနိပိရိပဒါရိယသစ္ဆံယဟန်တို့ဤဒီကဆင်းရဲဤချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောအရိယာတို့၏အမှန်တရားမေဃသစ္စာပေတည်းဆိုပြီးတော့မှသူကပထမစလိုက်တယ်အခုပြောမဲ့ဟာကသစ္စာရှင်းမှာ၃ပါးပြီးသွားပြီအခုပြောမဲ့သစ္စာကတော့ ဒုက္ခချုပ်ရာနိဗ္ဗာန်ကိုရောက်ကြောင်းအကျင့်ဖြစ်တဲ့မေဃသစ္စာဆိုပြီးတော့သူကနာမည်တက်လိုက်တာနော်ဆိုတော့ဒါတွေဟာဦးဇင်းတို့တာမန်ကိုကခူးပြီးသားခပ်ပြီးသားနှက်ပြီးသားမကြောက်တာဒီစကလုံးကိုနောင်နှားကြရင်တွေ့လိမ့်မယ်ဦးဇင်းတို့ဓမ္မစစ်ကြာပါဠိရတယ်မဟုတ်လားလို့ပုတ်ပေအနာနုတုတေတုအခုမြတ်စွာဘုရားဟောတဲ့အခုလက်ရှိဓမ္မစစ်ကြာထဲမှာရှိနေတဲ့စကလုံးတွေနာမည်တွေအသုံးအနှုန်းတွေယူဆပုံတွေ ဘာတစ်ခုဆိုဘာတစ်ခုမှရှိမှမရှိဘူးဘာမှမရှိဘူးဒါမြတ်စွာဘုရားကလက်လက်လောလောသဗ္ဗညုညာညာနဲ့ဖော်ထုတ်ပြီးမှရရှိတာဒါတော့သူ့မှာတလုံးတလုံးပြောလိုက်တယ်အောက်ကတရားနာသူပြိဿကအသက်တည်ကြီးပဲအသက်တည်ကြီးပဲဒီနယ်မြေကိုမကြွမ်းဘူးဆိုတော့ terms တွေအကုန်လုံးကအသက်တည်ကြီးပဲဆိုတဲ့အခါကျတော့ဟာဒါပြီးရင်ဘာလာမှာလဲသစ္စာဘယ်နှမျိုးလဲနောက်လာမယ့်သစ္စာဘာနာမယ်လဲဆိုတာနားထောင်တဲ့ပုဂ္ဂိုလ်တွေကတရားနာပြိဿကဟာတခါတည်းစိတ်ဝင်စားနေနားနေတာ ဆိုတော့မြတ်စွာဘုရားဒေသနာဉာဏ်တော်ကလည်းပဲဟောသွားတဲ့ခါတွေမှာတရားနာပရိသတ်ထဲမှာသိကျင်တာလေးကိုအကြိုက်ချက်ခနဲ့ချက်ခနဲ့ချက်ခနဲ့ဒီလိုလိုချင်တာလေးနဲ့ပေးတာလေးနဲ့အကြိုက်ကိုတခါတည်းပြောသွားတာအေးဒါကတော့မေဃသစ္စာခေါ်တယ်ပေါ့လောလောပြောကြပါစို့အေးအဲ့ဒါဘာလဲဆိုလို့ရှိရင်အဲ့ဒီဒီအဲ့ဒီဤအရိယာမေတိအင်္ဂါ၈ပါးရှိအယမေဝအရိယအထင်ကောမေကောဆိုပြီးတော့အဲ့ဒီမေဃသစ္စာမှာတဲ့ အင်္ဂါ၈ပါးရှိတယ်ဆိုတော့ तू ကအသေးစိတ်အတွက်နဲ့မှာပါတော့တကဒီတိပြန်ထဲတာပထမကခေါင်းစဉ်မေဃသစ္စာလို့ခေါ်တယ်ဒါမေဃသစ္စာပဲဆိုတာခေါင်းစဉ်တင်လိုက်တာတင်ပြီးတော့အဲ့ဒီထက်မှာသူ့ရဲ့အင်္ဂါအချိတ်အစိတ်ပိုင်းတွေဘယ်နှခုပါတယ်လဲဆိုတော့နောက်တစ်ခါပြန်အသေးစိတ်သွားတယ်ရှင်ပြိုးရှိတယ်တဲ့အဲ့ဒီရှင်မျိုးကိုတပေါင်းတဲ့အနေနဲ့ခေါ်တဲ့အခါမေဃသစ္စာအဲ့ကောင်းပြီအဲ့မေဃသစ္စာရှင်မျိုးရှိတယ်ဆိုတော့အကင်အသေးစိတ်ကိုသူကနာမည်ပြောရလားမပါသေးဘူးဟုတ်တယ်မဟုတ်လား အဲ့ဒီကြောင့်သေယထိတံဘယ်ဟာတွေလဲဆိုရင်ဆိုတော့ကဲဒါတော့နားထောင်ကြည့်လေအခုဦးစင်းတကယ်လို့ဒါခင်ဗျားတို့ဓမ္မစစ်ကြမရဘူးဆိုရင်အေးအခုပြောမဲ့သစ္စာမေဃသစ္စာခေါ်တယ်အဲ့ဒီမေဃသစ္စာအင်္ဂါ၈ပါးရှိတယ်ကွာဆိုရင်ဟောဘုန်းကြီးကအင်္ဂါ၈ပါးရှိတယ်တော့ပြောသွားပြီဘာတွေလဲမသိဘူးနဲ့ခင်ဗျားတို့စိတ်ထဲဖြစ်မသွားဘူးလားဖြစ်တယ်အဲ့ဒါကိုပြောတာခင်ဗျားတို့အခုကြက်ထားလို့ရပြီလို့နာဘာခက်လဲလောက်ကသမာဓိတိပါဟန်ပြောမှာအခုခုနတရားနာမဲ့မြင်ကွင်းကို ဟိုးပြီးကြတဲ့နှစ်ပေါင်း2500ကျော်ကိုပြန်ပို့လိုက်နော်ဒါကြောင့်မလို့တခါတလေဝိထုဇာလန်တွေဖတ်တဲ့အခါမှာအဲ့ဒီခေတ်ကိုပြန်ပြန်ပြီးတော့စဉ်းစားရတယ်ဒါမှမဟုတ်ဆိုရင်ဝိထုတဲ့ဇာလန်နဲ့ရေးတာတွေကအရသာမပေါ်ဘူးဒါတော့အဲ့ဒီခါမှာတရားနာပရိသတ်ဗိဇဝိငါဟုက၈ပါးလို့တော့ပြောတယ်ဘယ်ဟာတွေတုံးဆိုတာသိကျင်မယ်အဲ့ဒီခါမှာတရားထိတာအေးအဲ့ဒီ၈ပါးဘယ်ဟာတွေလဲဆိုတာမြတ်စွာဘုရားသူ့ဘာသာသူမေးတယ်ပြီးတော့သူ့ဘာသာသူပဲတလုံးချင်းရင်တွေ့ပြတယ်အဲ့ကျမှတမ္မာဒိဋ္ဌိစသည်ဖြင့်သွားတယ် ဒါတော့ကောင်းပြီဦးဇင်းတို့ဦးဇင်းတို့ကဓမ္မစကြာလေ့လာတယ်ဆိုတာကဟီးစီစီအချိန်ရှိသေးပြီဆန်တန်းပြီးတော့အာဦးဇင်းတော်တော်လေးပြည့်ပြည့်စုံစုံပေါ့နော်ပါဠိတော်အထာဂရတွေမှာဖွင့်ဆိုတာတွေရောဆရာဟောဓမ္မစကြာစာအုပ်ကိုရေးထားတဲ့စာအုပ်တော်တော်များများလင်္ကာ6လောက်ကိုဦးဇင်းဖတ်တယ်အကောင်းဆုံးကတော့မာစီဆရာတော်ကြီးပဲမာစီဆရာတော်ကြီးဟောတဲ့ဓမ္မစကြာဟာဘယ်ဆရာတော်ရဲ့ရေးနီးနဲ့မှမတူဘူး ကျင့်စဉ်ပိုင်းဆရာကိုဝေဖန်တော့မယ်ဟေးဆိုရင်လည်းအတွင်းထဲကိုရောက်သွားအောင်ထိုးထိုးထဲထဲကိုတခါတည်းလိုက်လို့မမြောက်ကိုကျင့်စဉ်နဲ့ဝေဖန်ပြလိုက်တာပါဠိပုဂ္ဂိုလ်ဝေဖန်တော့မယ်ဆိုလို့ရှင်လည်းဟာဆရတန်ကနာတင်တော့ကဖြစ်ခဲ့တဲ့ပြဿနာတွေပါထောက်ပြီးတော့မှဝေဖန်ပြတာအဲ့ဒါတည်းမဟုတ်သေးဘူးဆရတန်ကနာမတိုင်ခင်တုန်းကဒီကိုခက်မှာတော့ကဘလို့ရှိတယ်ပါဠိတွေကဘလို့ရှိတယ်ပါဠိတွေကဘလို့ပြောင်းလဲသွားတယ်ဒီကြမှာဒါဆိုတော့ဒါဟိုကနေဆိုရင်ကိုက်ရင်ညှိကြည့်ရင်မညီဘူးဘာရှိတဲ့နဲ့ရှိတဲ့နဲ့ပုတ်တွေပါထည့်ပြတယ်ဒါတော့ ပါဠိကိုဝေဖန်တဲ့အခါမှာပြီးတော့အဲ့ပါဠိတွေကနေ twist ဆိုတဲ့အ내ဝေဖန်တဲ့အခါမှာနော်အမတန်နဲ့နေတာဒါတော့ဦးစင်းကဒီမာစီဆရာတော်ကြီးရဲ့ဟောထားတဲ့ဓမ္မစစ်ကြာတရားတော်ကြီးဆိုတာကိုအခြေခံပြီးတော့ဆရာတော်ကြီးတချို့ဟာတွေရှေးမာဆိုးလို့အထာဂရာထဲမှာဖွင့်ဆိုချက်တွေကိုမထည့်ထားတာတွေအဲဒီပြင်ဒီဓမ္မစစ်ကြာကတန်ရုံမှာလည်းရှိတယ်ပြိဿာပိဓမ္မဲမှာလည်းရှိတယ်ဒီအဲ့တော့ အဲ့ဒီမှာရှိသမျှတွေကိုဦးဇင်းတို့ကဦးဇင်းကနေပြီးတော့စူးစီးပြီးတော့ပေါ့လေဟောစလုံးတူတာတွေကို ရှာဖွေပြီးတော့တော်တော်လေးနှက်နှက်ဆက်ဆက်လေ့လာလို့ရအောင်ထည့်ထားတယ်ဒါတော့အဲ့ဒီမှာပရမဇုံဣဇံခောပနာဘေကဝေအယမေအဒုက္ခនិရောဓဂာမိနိပြိပရာရိယသစ္ဆံဆိုပြီးတော့အယမေဝအရိယောအထင်ကိကောမဲ့ကောဆိုတဲ့စကားလုံးလေးမှာပါဠိကအယမေဝလို့ဆိုတဲ့စကားလုံးလေးအဲ့ဒါလို့တွေ့ရင်ဦးဇင်းတို့ဘုန်းကြီးလောကမှာ အေဝလို့ဆိုတဲ့စကားလုံးခေါ်တယ်အယံအေဝနှစ်ပုတ်ခွဲရင်အယံဤအေဝကဒါလျင် အင်္ဂလိပ်လို only ဆိုတဲ့စကားလုံးနဲ့ဟာ only ဆိုရလို့ရှိရင်တော့အင်္ဂလိပ်လို only လို့ပါရင်တော့ကန့်တချက်တခုဖြစ်မသွားဘူးလားဖြစ်သွားပြီအင်္ဂလိပ်လိုမ only ဆိုတာလေးထည့်လိုက်ရင် only you လို့ပြောရင်ကျန်တဲ့လူပါသေးလားမပါဘူးအဲ့ဒီလိုပဲပါဠိမှာလဲဒါကန့်တချက်ပဲအဲ့ဒီရှစ်ပါးပဲနော်လို့ကန့်လိုက်တာ ဆိုတော့အဲ့ဒီ၈ပါးပဲနော်လို့ကန့်လိုက်တဲ့အခါမှာဦးဇင်းတို့ကအခုဒီနေ့ခင်မြေနှလုံးကြည့်တယ်ဘာမှမသိဘူးဒါပေမဲ့ဦးဇင်းဟိုးတော့ငါဓမ္မစစ်ကြာကိုတော်တော်ကြီးအကျယ်ကြီးစထားခဲ့တဲ့ထက်မှာဦးဇင်းတို့တရားနာပရိသတ်နည်းနည်းလေးပြန်ပြီးတော့နှွေးကြည့်လိုက်မြတ်စွာဘုရားတရားဟောတဲ့အချိန်ခါမှာမကရတိုင်းရာဇကျိုးမှာဒိဋ္ဌိကြီး6ယောက်ကသူတို့ရဲ့ဝါဒအယံအားကောင်းနေတာသူတို့ကဘုရားမပွင့်ခဲ့ဘုရားပွင့်မယ်ဆိုတာနှစ်ပေါင်း1000ကကြိုပြီးတော့ကောလာလာဖြစ်တာဒါတော့ဘုရားပွင့်မှုအချိန်ကကတ်လာလေးလေး ဟာသူတို့ကလည်းဝါရဘောင်းစုံကပေါ်လာပြီးတော့တော်ထွက်တရားဘုရားကျင့်လင်္ကာ6နဲ့9နဲ့10နဲ့စသည်ကျင့်မြို့ရဲပြန်ဝင်လာသူတို့ကိုသူတို့ဘုရားဖြစ်ပြီဆိုတော့ program လုပ်တယ်ဘုရားဖြစ်ပြီဟိုနာလည်းဘုရားဒီနာလည်းဘုရားဟာသူတို့ရဲ့ဝါရတွေကဘလို့ဟာဟိုကဘလို့ဒီလိုဟာနှစ်ခုသုံးခုပေါင်းသူကတစ်ခုထောင်းအဲ့လိုဘုရားတွေအများကြီးပဲဦးဇင်းတို့ဗမာနိုင်ငံမှာစောစောတုန်းက88အရေးခင်ဖြစ်ပြီးနောက်တနေ့နေ့နေတော့ပါတီတွေဖွင့်တာပါတီပေါင်း250ကျော်အဲ့ဒါလို့သွားမြင်မိတယ်ဦးဇင်းတော်နော်ဘုရားတွေကိုအများကြီးပေါ်တာ ဆိုတော့ဟာသူကလည်းသူ့ဟာမှန်တယ်ကိုကလည်းကိုကမှန်တယ်နဲ့ဖျားပေါင်းမြောက်များစွာဝါရာပေါင်းမြောက်များစွာထွက်နေတာဒါတော့အဲ့ဒီအေးဝါဆိုတာအဲ့ဒါကိုပြောချင်တာအေးနော်အခြားအခြားအခြားသောဘာသာတွေမှာပြောနေတဲ့ဆိုနေတဲ့ဟိုမေခင်ဒီမေခင်ဟိုလန်ဒီလန်ဟိုကျင့်စဉ်ဒီကျင့်စဉ်ဟို philosophy ဒီ philosophy ဒါတွေမပါဘူးဟောဒီ၈ပါးပဲဒုက္ခချုပ်ကနိဗ္ဗာန်ကိုရောက်ချင်တယ်ဆိုရင်အဲ့ဒီ၈ပါးပဲ ဒါကိုပြောချင်တာအဲ့ဒါအေးกว่าဆိုအဲ့ဒါပြောတာဒါတော့မိစ္ဆာတွေကဒီမိစ္ဆာဒိဋ္ဌိအယူဒိဋ္ဌိတွေပေါ့ဗျာဒိဋ္ဌိတွေကလည်းသူတို့ကစတင်ပြီးတော့ဘုရားမပွင့်ခင်ကတည်းသူတို့ကအစောကြီးကတည်းပေါ်နဲ့အဲ့တော့ဘုရားပွင့်တဲ့အချိန်ကမှသူတို့ကအချိန်တွေရနေပြီနော်ဒါကြတဲ့အတိုင်းနဲ့အဝိုင်းနဲ့အင်းနဲ့အားနဲ့တပည့်နဲ့ဆရာအစဉ်စစ်ပေါင်းမြောင်များစွာသူတို့ထူထောင်လာပြီးပြီဒါတော့မြတ်စွာဘုရားကသူတို့ရဲ့ဂျားထဲမှာထွက်လာရတာပွင့်လာရတာဒါတော့ သူတို့ရဲ့ဝါဒတွေကိုသူတို့တီထောင်ပြီးသားလူတွေကကြိုက်လို့အထူးသဖြင့်တော့အတ္တကိလေသာချက်နိဂရဏနာနာဗုဒ္ဓတို့ထောင်ထားတာဦးဇင်းတို့ရှေ့မှာပြောခဲ့ပြီးသားတယ်နော်ဆိုတော့သူတို့အားကောင်းနေတဲ့အကျင့်တွေထဲမှာတချို့ကကာမတုခာလိကအကျင့်ဘက်ကိုအားကောင်းတယ်များသောအားဖြင့်မစ္စည်းမတိုင်းကြီးတစ်ခွင်မှာ နာမည်လေးပဲနည်းနည်းကွဲ့တယ်သူတို့ကအတ္တကိလေသာတပဝါဒလို့ခေါ်တာတပတ်တည်နော် ချိုးချံချွေတာတဲ့စင်စင်ရဲရဲနေတဲ့ခေါင်းကောင်းပါးပါးကျင့်တဲ့အကျင့်ကပိုးပြီးတော့ လူကြီးသူကြီးလူကောင်းသူကောင်းအာနာရှင်ပတ်စံရှိတဲ့ပုံကိုယ်တွေကကြီးညိုတယ်ဒီလမ်းကိုဒီနေ့ထိလဲချိန်တွေကကြီးပွားတော့မယ်နာမည်ကြီးတော့မယ်တကယ်ကုန်အိန္ဒိယမှာနာမည်ကြီးဆိုတဲ့တထေးကြီးတွေကသူတို့ချိန်ဖုံးကြီးတွေကိုကိုယ်ွယ်တယ်ဒါတော့အဲ့ဒီလိုချိုးချံချွေတာမှတ်သားလျင်ဒါကိလေသာကုန်မယ်ကိလေသာကုန်မှသာလေသူတို့သူများဖြစ်မယ်ဆိုတော့အဲ့ဒီအကျင့်တွေကခက်စားပြီးနာမည်ကြီးနေတာ ဖြစ်တဲ့အတွက်ဒီအကျင့်တွေကိုပယ်ခြင်းကန့်ခြင်းတတ်ခြင်းလို့အရမေဝါတဲ့ ဟောဒီအရာမောဆိုတဲ့ပုဂ္ဂိုလ်ငါအခုပြောမဲ့မက်ကင်၈ပါးပဲနော်ဟောကဒုဘာသာပြင်ဘက်ကနေပြောနေတဲ့ဒိဋ္ဌိတွေကြံစထားတဲ့ကြင်ကြံမှုမပါဘူးဟောစကလုံးကတလုံးနော်သူတို့မြတ်စွာဘုရားရဲ့စာမားကိုရှိတယ်ဂံပြီးတော့ဒုဒ္ဒသောအတ္တကာဝစာရောတယ်ဂံပြီးတော့လင်းနေတဲ့ဒုဒ္ဒသော မြင်မခိုင်းရတဲ့အတ္တကာဝစာရော philosopher တွေသူတို့ဇပွဲမှာဟိုဟာဘက်တရားပဲတခါတည်းထိုင်တွေးလို့အဖြစ်မထွက်ဘူးတဲ့သစ္စာ တက်ကကြံစီမှုတက်ကီသမားတွေနော်တက်ကတူဆိုတာတွေ့တယ်မလားလို့တက်ကဆိုတာကတွေးခေါ်ကြံစားတဲ့အပိုင်းသီလဆိုတာက practice လုပ်တာ science and art ကို ပြောတာဟုတ်တယ်မလားလို့လက်တွေ့ပိုင်းဆိုင်ရာလုပ်တယ် science ကနော်တွေးခေါ်ကြံစားတယ်အဲဒီဟိုတဲ့ကအင်းသိပ္ပံဝိဇ္ဇာဘက်ကဒါတော့သူတို့ဝိဇ္ဇာပညာရှင်တွေဒီနေ့ philosopher တွေသူတို့တွေးခေါ်ပြီးတော့အကျင့်မပါပဲဇပွဲထိုင် ဟိုစဉ်းစားဒီစဉ်းစားဓာတ်ပေါင်းတယ်လို့ဟိုကနေပေါင်းဒီကနေပေါင်းဒါဖြစ်ကောင်းနိုင်ရဲ့လို့အဲ့ဒီလိုမျိုးမှွေနှောက်တွေးခေါ်တဲ့ကျင့်တဲ့နည်းနဲ့သွားတဲ့နည်းနဲ့တက်စာဖြစ်မထွက်ဘူးဖြစ်မထွက်ဘူးဒါတော့ကျင့်စဉ်နဲ့ကျင့်ပြီးမှသာလေတကယ်ကိုမေကတက်စာဆိုတာထွက်လာတာအဲ့ဒါကြောင့်မလို့ဒိဋ္ဌိတို့သည်ကြံစထအပ်သောလို့ပြောလို့ရှိရင်သူတို့ကအကျင့်ပါရဲ့လားမပေါ့အဲ့အကျင့်မပါပဲထိုင်တွေးစဉ်းစားပြီးဖော်ထုတ်တဲ့နိလန်းတွေကိုကန့်တတ်တာ နော်ဒါသိလေးနေတယ်သိလေးနေပါလေနော် စာလေးကိုအရာမေဝဆိုပြီးတော့အနေကလေးပြရတာဘာမှအတိပဲမသိဘူးဒါတော့လေးနှစ်တနောက်ကွယ်အတိပဲလို့ဆိုတော့အဲ့ဒါလိုဖော်ထုတ်မှမိမိကဓမ္မစစ်ကြာရွတ်တဲ့ခါဟာဒီစကလုံးလေးကတလုံးတောင်တလောက်အရေးကြီးပါလားဆိုတာသိလိမ့်မယ်နော်ဒါကြောင့်ဒိဋ္ဌိတွေကြမ်းစားပြီးတော့ဖော်ထုတ်ထားတဲ့အရင်ရှေးဟောင်းလမ်းတွေအဲ့ဒါတွေကြမ်းစားထားတဲ့မက်လမ်းတွေသူတို့ကလည်းသူတို့ကသူတို့မက်လမ်းပဲသုံးတယ်အဲ့ဒါတွေကဒုက္ခငြင်းကြောင်းလမ်းစဉ်မဟုတ်ဘူး အခြားသောဒိဋ္ဌိတို့ရဲ့အကျင့်များဟာနိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်ဘူးလို့ပယ်ခြင်းလို့ကန့်တတ်ခြင်းလို့ဘေးကိုဖယ်ထုတ်လိုက်ခြင်းလို့ပုတ်ထုတ်လိုက်ခြင်းလို့အယမေဝဆိုတဲ့စကားလုံးလေးကိုသုံးတာ။ကဲတလုံးဟာဘလောက်အတိတ်ပဲရှိလဲ။တကယ်လို့အဲ့ဒီအဲ့ဒီလိုနာမသိခင်အယမေဝအတိတ်ပဲဘာမှပေါ်မလာတော့ဘူး။ဒါပေမဲ့ဦးဇင်းတို့ဘုန်းကြီးလောကမှာအဲ့ဒီလိုမျိုးတလုံးတွေ့ခဲ့တယ်ဆိုတော့ဟာရှာပြီးတော့အဲ့ဒါတခုခုတော့ပြောထားပြီတခုခုတော့အတိတ်ပဲရှိနေတယ်။မလိုအပ်ဖက်နဲ့ဧဝဆိုတဲ့စကားလုံး only အတိတ်ပဲရှိတဲ့စကားလုံးဘယ်တော့မှမထည့်ဘူး။ ဒါတော့ तू ဟာဦးဇင်းတို့ပါဠိစာပေသင်ကြတဲ့ဘုန်းကြီးတွေကတဏှာမှာဧဝဆိုတဲ့စကားလုံးလေးနဲ့ကန့်တတ်တယ်ပြထားပြီဆိုရင်တဏှာရတစ်ခုခုကို तू လှမ်းပြီးတော့ချိတ်လိုက်တယ်ကန့်တတ်လိုက်တယ်ကာကွယ်လိုက်တယ်မိမိရဲ့ရှိနေတဲ့အရာတစ်ခုကိုဟိုဘက်နဲ့မရောချင်လို့ကန့်တတ်ချက်လုပ်လိုက်တာအဲ့ဒါကြောင့်မလို့ဦးဇင်းတို့ကဒီစကလုံးလေးအရေးတကြီးတည်တင်လို့စပြီးတော့ထုတ်ပြခြင်းဖြစ်တယ်ပြောချင်တာကဘုရားမပွင့်ခင်ဘုရားပွင့်ဆုံးခက်ပြိုင်ဒိဋ္ဌိတွေကဘုရားထည့်အရင်စောပွင့်လို့တို့ကလည်းတို့မဲ့နဲ့တို့ရှိတယ် သူတို့ကတွေးခေါ်ကြံစရောနှောပြီးတော့ဖော်ထုတ်ထားတဲ့သူတို့လမ်းစဉ်တွေဟာတကယ်ဒုက္ခချုပ်ချောင်းနိဗ္ဗာန်ရောက်ဖို့မဲလမ်းစဉ်မဟုတ်ဘူးဒါတော့မဟုတ်ဘူးဆိုတော့အဲ့ဒီကျင့်စဉ်တွေကငါပြောတဲ့လမ်းစဉ်ထဲမှာမပါဘူးငါပြောမှ၈ပါးပဲအဲ့၈ပါးတွေကသူတို့ကနေမဆိုင်ဘူးလို့ပြောတာဒါအယမေဝအတိတ်ပဲပဲကောင်းပြီအယမေဝအရိယအထင်ကိကောမေကောအရိယဆိုတဲ့စကားလုံးလေးကလည်းပဲဦးဇင်းတို့အမြဲတမ်းသုံးနေတယ်အရိယအရိယအရိယတစ်ချိန်လုံးသုံးတော့အရိယဆိုတဲ့အတိတ်ပဲလေးကဘာလို့ပြောချင်တာလဲခင်ဖတ်ကြည့်စမ်းပါဦးမြတ်1နဲ့3 ထိုထိုဆိုင်ရာအရိယာကောင်းပြီဒါအရိယာရဲ့အတိပဲလေဆိုတော့ဒီလိုသင်္ဍာနဲ့တက်တဲ့အခါမှာမိမိတို့ကမသိရင်လည်းမေးရမယ်ဦးဇင်းတို့ပြတဲ့ တင်ပြတဲ့ပုံကိုယ်တွေကလည်းပဲဒါလေးကတီးပြီးသားပါကွာလို့ထင်ပြီးတော့မှလည်းကြော်မပြရဘူးသူ့ဘာသာသူတီးပြီးရင်လည်းနာဘူးထမှန်ပေါ့နော်ဒါတော့တီးပြီးသေးလို့ထင်ခဲ့လို့ကြော်လိုက်မယ်ဆိုရင်တကယ်အရေးကြီးတဲ့အဓိပ္ပာယ်ကြံခဲ့တတ်တယ်အရိယဆိုတာဘာကိုပြောချင်တာလဲထိုးထိုးဆံရမင်းဖြင့်ပယ်တတ်ပြီးဖြစ်၍ကိလေသာတို့မှဝေကွာသောကြောင့်အရိယဆိုတော့ဒီအရိယဆိုတာကကိလေသာတွေကပယ်တတ်ပြီးတဲ့အခါမှာအရိယပုဂ္ဂိုလ်ဖြစ်သွားပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်တွေမှာအရိယမရှိတော့ဘူးကိလေသာမရှိတော့ဘူး မရှိတော့တဲ့အတွက်ကြောင့်မလို့ကိလေသာတွေသူတို့နားမှာနားခိုခွင့်ရစ်တီခွင့်ကတ်ခွင့်မရတာဖြစ်တဲ့အတွက်ကြောင့်အရိယာပုဂ္ဂိုလ်ကိုကိလေသာတို့မှဝေးကွာတဲ့ပုဂ္ဂိုလ်လို့ခေါ်တယ်ဒါကြောင့်မလို့လဲအရိယာနော်နောက်တစ်ခုအရိယာဖြစ်ကိုပြရတော့ကြောင့်အရိယာဒါတော့အရိယာဖြစ်လာအောင်တင်းမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ပြုပေးတယ်လို့လည်းအရိယာလို့ခေါ်တယ်နောက်နံပါတ်3အရိယာဖို့ရခြင်းကိုပြုတတ်သောကြောင့်အရိယာဒါကတော့ အရိယာဖို့ရခြင်းဆိုရင်တော့မက်ပေါ့ဗျာနော်အရိယာမက်အရိယာဖို့ဆိုတော့မက်ကနေဖြတ်တန်းပြီးမှနော်မက်ဖို့ကိုရောက်တယ်ဒါကြောင့်အရိယာဖို့ရခြင်းကို ပြုတတ်သောကြောင့်အရိယာဒီလိုလဲခေါ်တယ်ဒါကြောင့်လောလမတ်ချင်တော့ပထမဆုံးအဓိပ္ပာယ်လေးတစ်ခုကိုမှတ်ထားဆံယာမက်ဆံယာမက်နဲ့ဆံယာဆိုတာသောတာပတ္တိမက်ရှိတယ်တဂရဂါမိမက်ရှိတယ်အနာဂါမိမက်ရှိတယ်အရတ္တမက်ရှိတယ်ဘယ်နှဆင့်ရှိလဲ၄ဆင့်ဆိုတော့ သူဆံရဆံရပုဂ္ဂိုလ်တွေကသောတာပန်ပုဂ္ဂိုလ်ဒီသောတာပတ္တိမဲ့နဲ့သူဆံရကိလေသာဘယ်နှပါပဲနှစ်ပါးဒိဋ္ဌိနဲ့ဝိဇိကိစ္စဒါတော့အပြတ်ပယ်တာပေါ့နော်ကြံတဲ့ကိလေသာတွေမှန်သမျှကတော့အပေကိုပုတ်ပေးမဲ့အကုသိုလ်မှန်သမျှအဲ့ဒါလည်းပယ်ရမှတ်ထားအောင်အဲ့ဒါလည်းပယ်ရမှတ်ထားအောင်နော်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့တချို့တချို့နေရာတွေမှာအဘိဓမ္မာလည်းခုအာတင်ထားကြပြီဆိုတော့အဘိဓမ္မာလေးတွေလည်းကတ်ကတ်ပြောဦးမှာဖြစ်မှာဟုတ်လားအနောက်နားကြမှာပြောမှာခုတော့မပြောသေးဘူး အဲ့တော့ဒီဆံရကိလေသာတွေကိုပယ်တဲ့ဟာလေးတွေမှာခုနပြောလို့ဒေါတာပတိမစ်ဆိုတာကနှစ်ပါးတော့အမြင့်ပြတ်ပယ်တာမှန်တယ်ဒါပေမဲ့ကျန်တာတွေ तू မတို့မထိခဲ့ဘူးလားဆိုမဟုတ်ဘူးဒေါတာပန်ဖြစ်ပြီးသားပုဂ္ဂိုလ်သည် အပယ်ကိုကျန်တဲ့ကိလေသာကြောင့်နော်နှစ်ပါးပဲပယ်တယ်ဆိုရင်ကျန်တဲ့ကောင်တွေကဒုက္ခဒုက္ခမပေးနိုင်ဘူးလားလို့ပေးနိုင်တယ်ပေးနေတဲ့ခါကျတော့ကျန်တဲ့ဟာတွေကြတော့သူတို့မတော်လို့သူ့ကိုဒုက္ခပေးရနိုင်သေးတာဖြစ်တဲ့အတွက်ဒေါတာပတိမစ်ကအမြင့်ပြတ်ပယ်တာနှစ်ပါးကျန်တဲ့အာကုသို့မှန်သမျှနော် အကုသို့မှန်သမျှတွေကြတော့အပေကိုရောက်နိုင်လောက်တဲ့အကျဉ်းစားကြီးတွေကိုအဲ့ဒီမှာတခါတည်းသူအမြင့်ဖြတ်ခဲ့တာဒါကြောင့်သောတာပန်ဘယ်မကြတော့ဘူးလဲအပေမကြဘူးအဲဒါတော့သောတာပန်ကအပေကြလောက်အောင်အကုသို့မရှိသေးပေမဲ့အပေမကြနိုင်နဲ့ကြံသေးတယ်အဲ့ဒီအကုသို့ကဒိဋ္ဌိကတဝိပယုံနဲ့ရှင်တဲ့အကုသို့တွေဒိဋ္ဌိကိုပယ်တာဖြစ်တဲ့အတွက်အကုသို့စိတ်ကဘယ်နှပါရှိလဲ dedication တာဘယ်နှပါရှိလဲဟာတော်လိုက်တာ၄ပါဟုတ်တယ်12ပါးတည်းက၄ပါးနှုတ်လို့ရှိရင်ဘယ်နှပါကြံသေးလဲဟေးဒါပေမဲ့ဟိုကတစ်ခုကြံသေးတယ်လေဩဒိသတံပြောစပါတော့အဲ့ဒီဟာတွေမှာကြံတဲ့ဟာတွေမှာဒိဋ္ဌိကတဒိဋ္ဌိမရှင်းတော့ဘူးဒါတော့သောတာပန်ပုဂ္ဂိုလ်မှာတချို့အမှားလေးတွေရှိသေးတယ်ဒါပေမဲ့အဲ့ဒီအမှားတွေသူကဒိဋ္ဌိနဲ့မရှင်းတော့တာဖြစ်တဲ့အတွက်သူကအရင် serious မဖြစ်တော့မှားတော့မှားသေးတယ်နော်ဥပမာပြောပြမယ် ဟောတော့ကယဟန်ဆရာတော်ကြီးတပါးအိုးပြီတပါးနဲ့နောက်ကယဟန်ငယ်တပါးဆရာတော်ကြီးတပါးကယဟန်တာသူကတော့တာပါနော်ရွာတဲ့ကိုဆွန့်ခံဝင်တဲ့အခါကျတော့စောစီးစီးရတဲ့အိမ်ကလောင်းတယ်ကရာကုဆံပြုတ်လောင်းတာဒါတော့ဆရာတော်ကြီးကသူ့မှာလေနာရှိလို့အဲ့ဒီဆံပြုတ်ကိုပူပူနွေးနွေးစားရင်တော့လေနာငြိမ်သွားလိမ့်မယ်ဆိုပြီးတော့သူကလမ်းမှာပဲတင်းကုတ်ပေါ်မှာထိုင်ပြီးတော့ကြောင်းရောက်ဆောင်ရင်အေးသွားမှာဟုတ်တင်းကုတ်ပေါ်မှာထိုင်ပြီးတော့ဖုံးပေးတယ်ဖုံးပေးတဲ့အခါကျတော့ အဲ့ဒါကိုနောက်ကပါတဲ့ရဟန်းငယ်ရှက်တာနော်ဒီလောက်အစာငမ်းရမလားပေါ့နော်ဦးဇင်းတို့ရိုးရိုးစကားနဲ့ပြောရင်ဒီလောက်အစာငမ်းကြီးကြမလားတခါတလူတကာသွားတယ်လမ်းမှာတခါတတဲ့ငုတ်ကြီးပေါ်ထိုင်ပြီးတော့စားတယ်ဆိုတာသူ့နောက်ကလက်ရတာတော့ရှက်သေးတယ်ဟာသူ့နောက်ကလက်ရတာသူ့လူလူကိုအရှက်ရအောင်လုပ်တယ်ဘာညာနဲ့သူကအဲ့ဒါလို complain တာ complain တဲ့အခါကျတော့ဆရာကြီးကရန်တာကြီးကမောင်ပစင်းတဲ့သာသနာတော်မှာ600တရားရပြီလားဆိုလိုတာကဟောဒီသာသနာတော်မှာ600တရားရပြီလားဆိုတာတရားတူတစ်ခုခုကိုရပြီပြီလားဒါမေးတာ မှန်ပါဗျာတပည့်တော်သောတာပန်မှာအေးအဲ့ဒါဆိုရင်မအထက်မဲ့ဖို့အတွက်ရဖို့မကြိုးစားနဲ့အောင်တဲ့အခုအပြစ်ကို ပြေးအောင်ကုစားအောင်ခိုင်ဆိုတော့အဲ့ဒီမှာ तू ချစ်ချင်းတည်သွားတယ်ချစ်ချင်းတည်တော့ဟာအဲ့ဒီမှာနားလည်ပြီးတော့တခါတည်း तू ဒူးထောက်ပြီးတော့မှ तू ကြော့တယ်နော်တပည့်တော်ရဲ့အမကိုတပည့်တော်ခွင့်လွတ်တော်မူပါဗျာဆိုတော့ခိုင်ဒါတော့ဤကဲ့သို့သော အရိယာကြီးကိုပုရုဇဉ်ကဆွတ်ဆွဲမိရဲ့အရိယူပါဝါဒကံနဲတဲ့အပြစ်ကြီးမဟုတ်ဘူးတရားသူမရတော့ပြီးတော့ ဒါတော့သောတာပန်လည်းမလုပ်ဘူးလားဆိုတော့လုပ်တယ်သောတာပန်လုပ်တဲ့အလုပ်ကခုနပြောသလိုသူကဦးဇင်းတို့ပုရိဇင်ပုဂ္ဂိုလ်များမှားသလိုမျိုးဟိုးအပေရောက်လောက်လင်းအတွင်းတွေကိုနှက်မသွားဘူးနော်ဒါကြောင့်မလို့ခုနပြောချင်တာကတခြားမဟုတ်ပါဘူးတက်ဆိုင်ရာမဲ့ဆိုတာသူဆိုင်ရာဆိုင်ရာမှာသူအကုသိုလ်နဲ့သူအကုသိုလ်နဲ့သူပယ်သွားတယ်ပယ်ပြီးလိုက်တဲ့အတွက်သောတာပန်ကသောတာပန်ဆရာကိလေသာပယ်တဲ့အတွက်သောတာပတ္တိဖို့ရောက်မယ်သောတာပတ္တိသောတာပန်ပုဂ္ဂိုလ်ဖြစ်မယ် အဲ့ဒီသောတာပန်ပုဂ္ဂိုလ်မှာ तू ပယ်ပြီးသားကိလေသာ तू ကတ်လို့မရတော့ဒါကြောင့်မလို့သူ့ကိုအရိယာလို့ခေါ်တယ်အရိယာပုဂ္ဂိုလ်ပေါ့နော်ဒါတော့အဲ့ဒီအနေအတိတ်ပဲလေးကိုကိုကတီးထားပြီစီပေါ့ပြီးနောက်တစ်ခုမက်ဆိုတာသွားကြအောင်ဆိုမက်ကပါဠိလိုခေါ်တယ်ဗမာလိုတော့နော်ကန်းငယ်တလုံးကန်းငယ်တလုံးမှာအသက်ထည့်ပြီးမက်လို့ပဲခေါ်တယ်ဆိုတော့မက်ဟူသည်ဆိုကြည့်ပါဦး ကောင်းပြီအဲ့ဒီမှာမက်ဆိုတဲ့စကားလုံးကတဲ့တဲ့ပြောမယ်ဆိုရင်သူ့ရဲ့ဟော literal meaning ကတော့လမ်းပြောတာပဲเนาะလမ်းကြောင်းလမ်းပဲဦးစင်းတို့သွားနေတဲ့အခုလမ်းတွေကိုမက်မက်ကလို့ခေါ်တယ်ဒါတော့အဲ့ဒီမှာအခုဒီနေရာမှာလည်းပဲမက်ဆိုတာက တကယ်သွားတဲ့လူတွေသွားတဲ့လမ်းကြောင်းနဲ့ဝိဇုံတို့ကျင့်စဉ်အားဖြင့်သွားတဲ့လမ်းကြောင်းကိုတင်စားပြီးတော့မှမဲ့လို့ခေါ်တာဒီနေရာမှာကျတော့လမ်းကြောင်းဆိုတာဘာလဲဆိုရင်ဒီနိဗ္ဗာန်ကိုလူရှိကြတယ်ဆိုလို့ရှိရင်နိဗ္ဗာန်ကိုဘယ်လမ်းကသွားမလဲဆိုတာလမ်းမရှာဘူးလားဒါပါတော့ဦးဇင်းတို့မြို့တမြို့ရွာတရွာသွားမယ်ဆိုလို့ရှိရင်အခုအခုဆိုလို့ရှိရင်ဟာငါဘယ်သွားမယ်ကိုမရောက်ဘူးတဲ့နေရာသွားမယ်ဆိုရင်အ ਨੇ ဆုံးတော့အင်တာနက်ကနေလမ်းမကြည့်ရဘူးလားဘယ်လမ်းသွားရင်ဖြောင်းမလဲဘယ်လမ်းသွားရင်ပိုနီးမလဲစသည်ဖြင့်ပေါ့နော် အဲ့ဒီလိုမျိုးလမ်းရှာရတယ်ဒါတော့ကိုသွားခြင်းနဲ့ပန်းတွေကိုရောက်မဲ့လမ်းကို ရှာရတာအဲ့ဒီရှာတဲ့အခါမှာမိမိမြို့ရွာကိုသွားတဲ့အခါမှာဒီရွာကိုသွားတဲ့ပုံကိုယ်တွေဟာဒီလမ်းကိုရှာရတယ်လို့ပဲနိဗ္ဗာန်ကိုသွားခြင်းတဲ့ပုံကိုယ်တွေဒီအဲ့ဒီလမ်းကိုရှာရလို့ရှာဖွေရလို့ဒါကိုမဲ့လို့ခေါ်တယ်ဒါပရမအတိပဲဒုတိယအတိပဲကတော့နိဗ္ဗာန်ကိုရှာမိတတ်သောကြောင့်ဒါကတော့မဲ့စိတ်ကိုပြောတာမဲ့စိတ်ဟာဘယ်ချိန်မှာပေါ်တယ်လဲဆိုရင် နိဗ္ဗာန်ကို တွေ့လိုက်တဲ့အချိန်ခါမှာနိဗ္ဗာန်ကအာယုံမက်စစ်ကအာရမဏိကစိတ်ကအာယုံပြုတ်ရတယ်ဒါတော့နိဗ္ဗာန်နဲ့တိုက်ရိုက်အာယုံဆက်သွယ်လို့ engage ဖြစ်တဲ့အချိန်ခါမှာ message ပေါ်လာတာအာနိဗ္ဗာန်အာယုံကအကြောင်း message ကအကျိုးအကျိုးဒါတော့သူ့ကိုလိုက်ပြီးတော့ဦးဇင်းတို့နိဗ္ဗာန်ကိုတွေ့လိုက် message ပေါ်အောင်ရှားနေရတာနဲ့တူမနေဘူးလားလို့နိဗ္ဗာန်ကိုရှားနေရတာဟုတ်တယ်မလားတွေ့မှ message ပေါ်မှာလေ ဒါတော့ဒီစိတ်ကလေးကဝိပဿနာမဲ့ကနေပြီးတော့မှတဖြည်းဖြည်းဖြည်းဖြည်းချင်းမိမိတို့ရှုပွားရှုပွားရင်းနဲ့နောက်ဆုံးကြတဲ့သင်္ခါရနယ်ပြထမြောက်ပြီးတော့မှနိဗ္ဗာန်နဲ့လဲချိတ်မိလိုက်ရောအဲ့ဒီမှာ message ဆိုပြီးတော့ပေါ်သွားတာအမှန်တိုင်းပြောမယ်ဆိုရင်တော့ဦးဇင်းနောက်မှာရေးထားပါတယ်ဝိပဿနာမဲ့ပဲအမှန်ဝိပဿနာမဲ့ကနေပြီးတော့မှရင့်လိုက်တဲ့အချိန်ကမှဝိပဿနာမဲ့နာမည်လို့စွန့်ပြီးတော့ဟောဦးဇင်းတို့ပြောမယ်ဆိုရင်ဟောခုနှစ်ထွေအကလို့ပဲဟောဘက်ကအဝက်ချွတ်ဒီဘက်ကအဝက်ဝက်လိုက်တာပဲဧကတ္တနီးခေါ်တယ်ရှင်းနေနောက်နေပြောင်းတော့ပြောင်းတယ်ဒါပေမဲ့ တယောက်တည်းပြောင်းသွားတာလူကအဝတ်ချွတ်ပြောင်းတယ်ဆိုတော့အတွင်းထဲပြောင်းတာဟုတ်ရဲ့လားအဲမဟုတ်ဘူးတကယ်တမ်းကျတော့ဝိပဿနာမက်ကယင့်သွားလို့ဝိပဿနာမက်ဆိုတဲ့ရှေ့လောကီမက်ကိုနာမည်ပြောင်းယင့်လိုက်တဲ့အချိန်ကမှပေါ်တွက်လာလို့လောကုတ္တရာမက်လို့ပြောင်းတာဒါကြောင့်ဒီလောကုတ္တရာမက်ဒီနိဗ္ဗာန်ကိုရှာရတဲ့သဘောရှာတာနဲ့တူလို့နိဗ္ဗာန်ကို ရှာမိတတ်သောကြောင့်မက်ဒါတခုအတိပဲနောက်နံပါတ်3ကိလေသာတို့ကိုတတ်ဖြတ်လျက်သွားတတ်သောကြောင့်ဒါကထင်ရှားပြီးပြီပေါ့နော် မဖြစ်တယ်ဆိုရင်သက်ဆိုင်ရာသက်ဆိုင်ရာမက်ကိုရောက်တာနဲ့သက်ဆိုင်ရာကိလေသာတွေကိုတတ်တတ်သွားတယ်။ဒါကြောင့်ဒီနေရာမှာဦးဇင်းတို့မက်ကဆိုတဲ့စကားလုံးမှာဟောစကားလုံးလေးနှလုံးကိုတစ်လုံးနဲ့ပေါင်းပြီးတော့ယူထားတာလေကိလေသေးမာရင်တော့မှာမမာရင်တော့ကမဆိုတဲ့စကားလုံးကိုယူဂက်စတိကဂါကိုယူအဲ့ဒီမနဲ့ဂါနဲ့ပေါင်းပြီးတော့မက်ကလို့သူကပြောထားတာနော်ဘာခေါ်မလဲဦးဇင်းတို့တခါတလေစလုံးလေးတွေကိုတစ်လုံးချင်းဟောလှုပ်ထားတာရှိတယ်မို့လားလို့ အာမဆလာမမနနာလာတော့လားဒီမှာလည်းရှိတယ်ဟောတယ်မစလုံးအဲ့ဒီလိုသုံးတယ်လို့ပဲဟောဘက်ကတလုံးဒီဘက်ကတလုံးပေါင်းပြီးတော့အတူကောက်သုံးလိုက်တာနော်အဲ့ဒါတော့ကိလေသာကိုတတ်သွားတတ်လို့မဲ့ဆိုတော့အဲ့ဒါမာရင်တော့ကတတ်တယ်ကစ္စတိကသွားတယ်တတ်ပြီးသွားတယ်ဟောတာအဲ့ဒါကြောင့်နှလုံးပေါင်းတော့မက်ကလို့ဖြစ်သွားတာနော်ကောင်းပြီဦးဇင်းတို့အောက်မှာဖတ်ကြည့်ကြအောင်အဲမစ်စိတ်ရဲ့မဲ့ရဲ့မဲ့ခင်ရဲ့ဆိုတာလေးနော်အဲ့ဒါလေးတွေခင်ဖတ်ကြည့်ကြအောင်ဆိုလောကီ <clears throat> det er meget <clears throat> အဘိဓမ္မာတက်ပြီးပြီဆိုတော့နည်းနည်းလေးပြန်နှွေးသေးတာပေါ့လားမဲ့စိတ်ရယ်မဲ့ရယ်မဲ့ခင်ရယ်သုံးမျိုး မတူဘူးနော်အဲ့ဒါလေးမှတ်ထားမဲ့စိတ်ဆိုတာကခုနပြောပြီးဝိပဿနာ ရှုရင်းနဲ့နည်းနည်းလေးအာရုံပြုလို့ရအောင်နော်ရှုတဲ့အခါမှာဝိပဿနာမဲ့ကဒီနောက်ဆုံးအပိုင်းလေးကသင်္ခါရုပ္ပခဏ်ညာရောက်လာတယ်သင်္ခါရုပ္ပခဏ်ညာရဲ့အထက်နားမှာအနုလောမှာဒါတော့သင်္ခါရုပ္ပခဏ်ညာလေးဆုံးကနီးမှာသူဒီထွက်တော်မှာဒီ ဝိပဿနာနယ်ကထွက်ပြီးအရိယာမေကိုကူးတော့မှဒါတော့အဖြားလေးကြံတယ်အရင်ဆုံးပိုင်းလေးအဲ့ဒီအပိုင်းလေးရအနုလောမဉာဏ်ရေကအဲ့ဒီနေရာရောက်ပြီဆိုလို့ရှိရင်ဒါလေးကိုတပိုင်းပိုင်းပြီးတော့ဒီဟုတ်ဌာနဂါမိနိဝိပဿနာလို့ခေါ်တယ်ဟုတ်ဌာနဂါမိနိဝိပဿနာဆိုတာဝိပဿနာဆိုတာကဘာကိုအာယုံပြုလဲဆိုရုပ်နာကိုအာယုံပြုတယ်ဒါတော့ရုပ်နာကိုအာယုံပြုနေတဲ့ရှုနေတဲ့စိတ်ကလေးဟာဒီနေရာဟာထတော့မယ်လွတ်တော့မယ်ဆိုလိုတာနောက်ဆုံးပဲလို့ပြောတာ ဒီပိုင်းလေးကနောက်ဆုံးပဲဟုတ်ထာနာဆိုတာထတော့မှာဆိုတော့ तू မထနိုင်သေးတာက तू မအောင်သေးလို့မပြီးသေးလို့မထနိုင်တာဆိုတော့နောက်ဆုံးပိုင်းလေးကရင့်ပြီးမက်ကိုကူးတော့မယ်ဆိုတော့နောက်ဆုံးပိုင်းလေးကိုဟုတ်ထာနာဂါမိနေဥပဒနာလို့ခေါ်တယ်အဲ့ဒါလေးပြီးရင်သူကဟောဘက်ကိုဂုတ်တဘူမက်ဆိုပြီးတော့သူကပြောင်းသွားတာပြောင်းတဲ့အခါကျတော့ဒီစောစောလေးကပြောပြီးလောကီဝိပဿနာမဲ့ရင့်တဲ့အတွက်အဲ့ဒါလေးကနေပြီးတော့မှသူက အဝတ်ကလေးပြောင်းလိုက်ကြပါစို့ဗျာလောကီဝိပဿနာမဲ့ကနေရင့်တဲ့အတွက်လောကုတ္တရာနယ်ကိုကူးလိုက်တယ်ကူးလိုက်တဲ့အခါကျတော့အဲ့လောကီလောကုတ္တရာမဲ့ကိုရောက်တဲ့အချိန်ကျတော့လောကီဝိပဿနာမဲ့ဆိုတာကိုစွန့်ပြီးတော့သူကသင်္ခါရကိုအာယုံမပြုတော့လောကီအပက်ဝိပဿနာရှုတဲ့အပိုင်းမှာမှတ်ထားနော်ယုံနာကိုအာယုံပြုတယ်ဘာကိုအာယုံပြုလဲသင်္ကတတရားနော်ယုံနာသင်္ကတတရားကိုအာယုံပြုတယ်အဖြစ်အပျက်ကိုအာယုံပြုတယ်ယုံနာအာယုံပြုတယ်ဒုက္ခသစ္စာအာယုံပြုတယ်ဒါတော့ ယုံနာသင်္ခါရကိုအာယုံပြုနေတဲ့လောကီဝိပဿနာနယ်ကထပြီးတော့လောကုတ္တရာနယ်ကိုကူးလိုက်တဲ့အချိန်ကမှ message ပေါ်တဲ့အချိန်ကမှ message ကြတော့ဘယ်သူအာယုံပြုလဲနိဗ္ဗာန်အာယုံပြုတယ်အာယုံတူသေးလားမတူပါဘူးကွဲသွားပြီအာယုံကွဲသွားပြီအဲ့တော့လောကုတ္တရာမဲ့အခိုက်ကိုနိဗ္ဗာန်ကိုအာယုံပြုတဲ့အချိန်ခါမှာ message ဖြစ်တယ် message မဖြစ်ခင်ကသူဒီလောကဝိပဿနာသင်္ခါရကိုအာယုံပြုတယ်ယုံနာဒါတော့ message ကအခုကြမှာဘွားကနေရှေ့ကအလုံးမလုံးပဲပေါ်တာလား ဝိပဿနာမက်ကနေပြောင်းပြီးပေါ်လာလားအေးအဲ့ဒါပြောတာ မလောက်ဖဲနေတော့မရဘူးဗျာကဲဒါကြောင့်လောကုတ္တရာမက်ဆိုတာအမှန်တည်းပြောရမယ်ဆိုရင် နောက်ဆုံးအဆင့်ကိုပြောတာနောက်ဆုံးအဆင့်ဒါတော့ဦးဇင်းတို့သင်္นานသားများမှတ်ထားမှာကတို့တကယ်လောက်ရမှာပဲမဲ့လဲလောကီမဲ့လောကုတ္တရာမဲ့ကိုသွားပွားလို့မရဘူးလောကုတ္တရာမဲ့ကတသက်လုံးမှာတစ်ချက်ပဲဖြစ်တယ်သောတာပန်ဆိုလည်းတစ်ချက်ပဲ နှစ်ခါဖြစ်ရလားလောကုတ္တရာနှစ်ခါပြောထုံးတာမယူမဲ့ပါဒါကြောင့်တကယ်ပွားရမှာကဝိပဿနာမဲ့ဝိပဿနာမဲ့ရင့်မှလောကုတ္တရာမဲ့ပြောင်းတာတစ်ချက်ပဲဖြစ်တယ်ပြီးပြီအဲ့ဒါပဲဒါတော့အဲ့ဒီအချိန်ကလေးမှာနိဗ္ဗာန်အာယုပြု message ပေါ်ပေါ်လိုက်တဲ့စိတ်ကလေးကို message တောတာပတိ message ဒဂရဂါမိ message မခေါ်ဘူးလားအဲ့ဒီစိတ်ကို message ခေါ်တယ်အဲ့ဒါတော့အဲ့ဒီ message ဖြစ်တဲ့အခါမှာစေတသိက်ပေါင်းဘလောက်သူနဲ့ပါလာလဲတွဲပြီး အရကရိုးလောက်ကြပါအောင်မျိုးကူကြပါညီးကြပါအောင်ခမကျုပ်အခန်းထဲကတင်နန်းသားတွေကတော့ဗိဓမာတွေကြေလွန်းလို့မေ့ကုန်ပြီကြည်နေတဲ့ပြိဿများ36ပါးလောက်ရှိတယ်အဲ့ဒီ36ပါးထဲမှာအခုနပြောတဲ့7ပါးပါတယ်နော်ဒါတော့အဲ့ဒီခုနက7ပါးက36ပါးထဲမှာအပါဝင်အဲ့ဒီ7ပါးကို तू ကဆွဲထုတ်36ပါးတဲ့7ပါးကိုဆွဲထုတ်ထုတ်လိုက်တဲ့အခါသမ္မာတိတ္တသမ္မာသင်္ကပ္ပစတဲ့7ပါးသည် အဲ့ဒါမက်လို့ခေါ်တယ်အဲ့ဒီ၈ပါးတပေါင်းနဲ့တပေါင်းနဲ့ဘာလို့ခေါ်မလဲအေးတပေါင်းနဲ့မက်လို့ခေါ်တယ်ပြီးတဲ့အခါကျတော့အဲ့တမ္မာဒိဋ္ဌိ၈ပါးတဲ့ကမှာတပါးချင်းတပါးချင်းကျတော့အစိတ်ပိုင်းဖြစ်လို့မက်ခင်အစိတ်ပိုင်းဖြစ်တော့အဲဒါဆိုမက်စိတ်ရဲ့မက်ရဲ့မက်ခင်ရဲ့꿰ပြီနော်မက်စိတ်ဆိုတာကတော့သောတာပတ္တိမက်စိတ်တဂရဂါမိမက်စိတ်အနာဂါမိမက်စိတ်အရဟတမက်စိတ်ပြောတာ မက်ဆိုတာကအဲ့ဒီမက်စိတ်နဲ့လာပြီးရှင်တဲ့စေတသိက်36ပါးထဲမှာ7မျိုးဒီမက်ကင်မက်ထိုက်တယ်မက်ကသစ္စာထိုက်တယ်အဲ့ဒီ7မျိုးမှာတလုံးချင်းတလုံးချင်းကြတော့အင်္ဂါအစိတ်ပိုင်းဖြစ်လို့မက်ကင်လို့ခေါ်တယ်အဲ့ဒါလေးကိုမှတ်ထားပါဂိုင်းကောင်းပြီအဲ့ဒီကနေနောက်မက်ကင်2မျိုးဆိုတာလေးသွားလိုက်ကြစို့ကဲဝိပဿနာပွားများနေခဲ့ ခုနပြောပြီးပြီနော်မဂ္ဂင်နှစ်မျိုးရှေ့ပိုင်းနောက်ပိုင်းပေါ့နောက်သစ္စာနဲ့16ချက်ဆိုတဲ့ထဲအခုမဂ္ဂသစ္စာရဲ့ကြံနောက်ဆုံးကြံတဲ့၄ချက်အဲ့ဒါလေးကိုဖတ်ကြည့်အောင်မေဃသစ္စာနဲ့၄ချက်နေယာနတ္ထဟေတုဋ္ဌဒသနတ္ထ အာဓိပတိယထကောင်းပြီဦးဇင်းတို့အားလုံးကြားဘူးပါလိမ့်မယ်သစ္စာအဲ၄ချက်16နဲ့ဆိုတာလေသစ္စာ၄ပါးမှာတပါးတပါး၄ပါးစီရှိတယ်အနစ်ဆိုတာဘာလဲဆိုရင်သူ့ကိုအတိတ်ပဲဖော်ပေးတာပါပဲနော်မကသစ္စာဆိုတာဒီလိုလဲခေါ်တယ်ဟောလိုလဲခေါ်တယ်ဟောလိုလဲခေါ်တယ်လို့ပြောတာပဲ ဒါတော့အဲ့ဒီလိုခေါ်တဲ့အနှစ်အတိတ်ပဲတွေကိုသစ္စာအနှစ်16ချေဆိုပြီးတော့ခေါ်တာဒါတော့တပါးတပါးမှာ၄ပါးရှိတယ်နံပါတ်1အမေကသစ္စာမှာနံပါတ်1နဲ့ကတန်တရားမှာထွတ်မြောက်ကြောင်းဟူသောအနှစ်ထွတ်မြောက်ကြောင်းဆိုတာကတန်တရားကထွတ်လို့ဆိုတာနိဗ္ဗာန်ရောက်တာပြောတာနိဗ္ဗာန်ရောက်ချင်တယ်ဆိုရင်ဘသူကိုအသုံးပြုမလဲမေကသစ္စာမေကသစ္စာကအသုံးပြုစရာခုစင်းတို့တဏှာကိုရောက်ချင်ရင် ကားနေယထာနေသွားတယ်မဟုတ်လားကားယထာသည်အသုံးပြုစရာပစ္စည်းပဲနော် ဒါတော့ဒီတိုင်းပဲနိဗ္ဗာန်ကိုရောက်ချင်ရင်နိဗ္ဗာန်ကိုရောက်ဖို့အတွက်ဘသူကိုအသုံးပြုမေဃသစ္စာကိုကျင့်ပြီးတော့အသုံးပြုသွားရတယ်ဒါကြောင့်ထွက်မြောက်ဖို့အကြောင်းတရားမေဃသစ္စာရပြီဆိုတာနဲ့နိဗ္ဗာန်ရောက်နိဗ္ဗာန်ရောက်ရင်တန်တရားမထွက်ဘူးလားထွက်သွားပြီဒါနံပါတ်1နောက်နံပါတ်2ကနိဗ္ဗာန်ထုတ်ချောက်ဧကန်ရောက်ကြောင်းဟူသောအနဲ့ဒါကတော့ရှင်းပါတယ်မေဃသစ္စာပေါ်တယ်ဆိုတာကမှမက်စိတ်ပေါ်တာကမှဘသူအာယုံပြုထားရလဲတိုက်ရိုက်ကြီးပဲသူကအာယုံပြုရတာ ဆိုတော့နိဗ္ဗာန်ကိုသူက message ပေါ်တာနဲ့ကိုတိုက်ရိုက်ထုတ်ချောက်ကြီးအာယုံပြုတ်လိုက်ပြီတိုက်ရိုက်ရောက်ပြီနောက်နံပါတ်3ဓာတနာထာတဲ့နိဗ္ဗာန်ကိုမြင်တတ်သောဝါသစ္စာလေးပါးကို မြင်တတ်သောအနေနိဗ္ဗာန်ကိုမြင်တတ်သောဆိုတာက message ဆိုတာဒီပဲလေရဲ့သူ့ရဲ့အဓိကကနိဗ္ဗာန်ကိုမြင်မှပေါ်တာဆိုတော့နိဗ္ဗာန်ကို तू ကမြင်ကိုမြင်တတ်တယ်မမြင်မဲနဲ့လည်း message ပေါ်ပေါ်ဘူးပေါ်လို့မရဘူး နော်မထင်ရှားသေးဘူးလို့ဆိုလိုတယ်ဒါကြောင့် message ဆိုတာနိဗ္ဗာန်ကိုမြင်ပြီးမှ message ကပေါ်ရတာနိဗ္ဗာန်ကြောင့် message ပေါ်နိဗ္ဗာန်ကိုမမြင်ရင် message မပေါ်ဘူးဒါကိုနိဗ္ဗာန်ကိုမြင်တတ်သောဆိုတာအဲ့ဒါကိုပြောတာနောက်အာဓိပတိယထဆိုတာလွှမ်းမိုးတဲ့အနှစ်သဘောပါပဲအကြီးအကဲပေါ့လေသစ္စာလေးပါးကိုမြင်ခြင်းသို့မဟုတ်ကိလေသာဒုက္ခအပူကိုငြိမ့်စေခြင်း၌အကြီးအကဲဟူသောအနှစ်ဒီမှာဒီသစ္စာလေးပါးကိုမြင်ဖို့အားထုတ်ကြတဲ့အခါမှာ message တွေအဲပြီးတော့ကိလေသာ ဒုက္ခအပူကိုငြိမ်းအောင်အားထုတ်တဲ့အခါမှာဒီမက်ဆိုတော့ဒီမက်ကင်တရားတွေပေါ့နော်မကသစ္စာကသူကအဓိကအားဖြင့်လောက်ရတယ်ကြီးကဲဆိုတာလွှမ်းမိုးတယ်ချုပ်ချယ်တယ်အရေးပါတယ်ဆိုတဲ့သဘောမျိုးဒါကြောင့်သစ္စာလေးပါးကိုသိမြင်မယ်ဆိုလို့ရှိရင်မက်စိတ် မဖြစ်ဘဲနဲ့သစ္စာလေးပါးကိုလုံးလုံးသိမလဲဘာဘလုံးမမဖြစ်တော့ဆိုတော့အဓိကနေရာမှာကြည့်နေတာဖြစ်တဲ့အတွက်အာဓိပတိယထဆိုတာအကြီးအကဲအဓိ ဗရဏလို့ဆိုလိုတယ်သစ္စာလေးပါးကိုသိဖို့မဲ့စိတ်ဒီအဓိကဖြစ်တယ်ကဲနောက်တစ်ခါဦးဇင်းတို့ဒီမက္ကင်၈ပါးကိုအစင်ထားတာရှိတယ်အဲ့တော့မက္ကင်မက္ကသစ္စာမှာမက္ကင်၈ပါးရှိတယ်တပါးချင်းတပါးချင်းမှာမြတ်စွာဘုရားကပေါက်တက်ရရပါဇက်တက်ပေါ်တာဟောလိုက်တာလားဒါလည်းရှိသေးတယ်ဟုတ်တော့မလားစဉ်းစားကြည့်လေမြတ်စွာဘုရားဟောတဲ့တရားတိုင်းတရားတိုင်းဟာ အတိပ္ပယ်ရှိတယ်ဒါတော့သူကမေကရှိပါချင်းတူပါလေနဲ့အောက်ကနေပြီးတော့မှတမ္မာတမာတိကထက်ကတင်ကောင်းမရဘူးလားဟမ်တမ္မာတမာတိတမ္မာတတိတမ္မာဝါယာမပြောင်းပြန်သွားရင်ကောမဖြစ်နိုင်ဘူးလားစဉ်းစားလေဒါတော့မြတ်စွာဘုရားမဖြစ်ဘူးတဲ့မဖြစ်ဘူးတဲ့ဒါတော့သူရှစ်ပါးမှာတောင်းမှတပားနဲ့တပားရဲ့ရှစ်နောက်အစင်ကလေးဟာသွားပုံလေးဟာအရေးပါတယ်အရေးပါတယ် ဒါတော့ဒါဟာဘုရားတို့ကိလေသာဆိုတဲ့ရန်သူနဲ့စစ်တိုက်တဲ့အခါမှာစစ်တိုက်တော့မဲ့အခါမှာမိမိရဲ့စစ်ပြူဟာဆင်တဲ့အခါဟာသူ့ရဲ့စစ်တပ်စစ်ပရိရဲ့နိပြူဟာဆင်ပြီဆိုလို့ရှိရင်ဘသူကဘယ်မှာနေဘသူကဘယ်မှာနေဘသူကဘယ်ဘက်ကတက်ဘသူကဘယ်ဘက်ကနေရယူဆိုတာအကွက်မချဘူးလားကွက်ချတာပဲဘသူကဘယ်လိုသွားနဲ့ထောက်လိုင်းရေးဘက်ကဘယ်လိုလုပ်နဲ့ထောက်ဖို့ဘက်ကဘယ်မှာယူတက်ခရေးဘက်ကဘယ်မှာယူနဲ့တက်တယ်လည်းမဖြန့်ဘူးလားလို့ဖြန့်တယ်ဒါလည်းအခုစစ်တိုက်နေတာဒါစစ်ဆင်နေတာ မေဃသစ္စာကိလေသာကိုတတ်မယ်ဆိုလို့ရှိရင်ကိလေသာကရန်သူသဘုံဟုတ်တယ်မလားဒါတော့ကိုတတ်မယ်ဟာလည်းပဲကိလေသာသဘုံတော်တော်တန်ုံတန်ယုံလေး तू ကဒီတိုင်းလေးဖြစ်ကြတာဆန်ဖြူဟာမရှိဘဲနဲ့တိုက်တယ်မထင်နဲ့သူတို့မှလည်းဘိုလ်ချုပ်မှုကြီးရှိတယ်မောဟဟုတ်တယ်လေသူ့မှလည်းပဲလက်တနဲ့ဝရင်းကြီးတွေရှိတယ်လေတခါတည်းအကြီးကြီးတွေရှိတယ်လေဒေါသတို့မောဟအဲဒေါဒေါသတို့လောဘတို့ရှိသေးတယ်လေအဲ့ဒါလို့သူ့မှလည်းအဆင့်ဆင့်အဆင့်ဆင့်ခန္ဓာတွေနဲ့တခါတည်းတလွှာချင်းသွားတာတလွှာချင်းသွားတာ တခြားမကြီးနေဦးဇင်းတို့လောဘတစ်ခုကိုပြောမယ်နော်လောဘဦးဇင်းတို့အခုလောဘဆိုရင် တလုံးမဲ့သိတယ်ဒါပေမဲ့လောဘကအလွာပေါင်းစုံအထက်ပေါင်းစုံနေရာပေါင်းစုံဘုံပေါင်းစုံမှာပုံစံမျိုးစုံနဲ့ရှိတယ်ဆိုတာဦးဇင်းတို့သိရလားမသိဘူးမသိဘူးမသိဘူးဒါသူ့ကိုပြောပြမယ်ကြံတဲ့ကြံတဲ့ကိလေသာတန်ရုပ်စဉ်10ပါးဖြတ်တဲ့အခါကြလို့ရှိရင် သူကအောက်တန်ရုပ်စဉ်၅ပါးအထက်တန်ရုပ်စဉ်၅ပါးဆိုပြီးတော့တန်ရုပ်စဉ်၁၀ပါးရှိတယ်အောက်တန်ရုပ်စဉ်အပိုင်းမှာဖြတ်လို့ရှိရင်လည်းပဲအောက်တန်ရုပ်စဉ်ထဲမှာလည်းတဏှာပါတယ်အထက်တန်ရုပ်စဉ်တွေကြည့်တော့ရူပအရူပဆိုတဲ့မြမဘုံ20မှာကတ်တဲ့တန်ရုပ်စဉ်လည်းပါတဲ့ခါကျတော့တဏှာကနှစ်ခုခွမထားဘူးလားအထက်ရောအောက်ရော30တဘုံအကုန်ရှိတယ်ကဲ30တဘုံအကုန်ရှိတဲ့ခါကျတော့တတ်တဲ့ခါကျတော့တခါတည်းနဲ့တတ်လို့မသေးဘူးအစိတ်စိတ်အလီလီအမွားမွားသူကတခါတည်းကလားစေးရောက်တယ်လို့နည်းနည်းနည်းနည်းထုတ်ထုတ်ရောက် နော်ကောင်းတာမပြဘူးကောင်းတာနောက်ဆုံးမှပြတာဟဲ့လို့အခုကြည့်သောတာပတ္တိမင်းနဲ့တက်လိုက်တဲ့အခါကျတော့တကယ်တမ်းပြောမယ်ဆိုရင်ဘယ်မှာဘယ်မှာရှိတဲ့ကိလေသာပဲလောဘပဲတည်လေအပယ်လေးပေါ့စောင့်နေကြမှာဆိုတော့ကိုယ့်ဘာသာကိုယ်ပြောလိုက်တော့အပယ်လေးပုံမှာကတ်တဲ့လောဘတဏ္ဍမသေးဘူးလား30ဘုံနဲ့ဘယ်နှဘုံပဲတည်သေးလဲ၄ဘုံကတ်တဲ့တဏ္ဍပဲရော့သေးတယ် gain ကျန်တဲ့29မကြဘူး29မကြဘူးလားလို့ ဟာဟိုကောင်နဲ့ခေါင်းမောက်ထောင်ရည်ပဲနေပြီစီဒီကောင်အပေဘောကောင်လောက်ပါသေးပြီစီငါတို့ကရှိသေးတယ်လူဘုံနတ်ဘုံပါရဲ့လားမပါဘူးပါဘူးနော်ဟေးနောက်ပြီးတော့တခါသဂရကံဖြစ်တဲ့ခါကျတော့သဂရကံဖြစ်တဲ့ခါကျတော့နှစ်ဘဝကနေဟိုဘက်မှာရှိတဲ့လောဘကိုတော့တတ်လိုက်ပြီနှစ်ဘဝတော့သူခံအောင်ကဲတောတာဘာတော့ဘယ်နှဘဝလဲခုနှစ်ဘဝအဲ့ဒါကလူပြီပြောတာလူပြီကိုခုနှစ်ဘဝပြောတာ မြမပြည်ကြတော့ကောင်းလွန်းလို့တဲ့နေပါအောင်ကွာဆိုဈေးဆက်တာထောင်နဲ့တောင်းနဲ့ချီနေသေးတဲ့အကိုင်သောတာပန်လည်းပဲသောတာပန်ခုနကဘုရားလူပြည်ပြောတာအကုန်လုံးမဟုတ်ဘူးနော်မြမဘုံမှာကြတော့ထောင်နဲ့တောင်းနဲ့ချီနေသေးတာအကိုင်ဟောဘက်ရောက်တော့ကောင်းတယ်လေလာမင်းကွာငရဲဘုံဟုတ်ပါတယ်မကောင်းပါဘူးထားပါလူဘုံမကောင်းပါဘူးထားပါနော်ဒါပေမဲ့နတ်ဘုံကြတော့နေတယ်ဘောဟိုမြမဘုံကြနေတယ်အကိုင်နေရပြောင်းတာနဲ့လောဘလည်းပြောင်းသွားတာဒါတော့ तू ကဘုံပြောင်းရင်လည်းတစ်ခါထပ်ပြောင်းသွားပြန်ရ ဒါဂရကံဖြစ်တယ်နော်နှစ်ဘဝရဲ့ဟောဘက်ကဟာကိုတော့ကြိုတက်လို့ရပါမယ်နှစ်ဘဝတော့ तू ကဆင်းစစ်ထားတာအနာဂံဖြစ်တဲ့အခါကျတော့ तू ကကာမ12ဘုံအပေကဘယ်နှဘုံကာမတုဂတိက9ဘုံ၄နဲ့9ပေါင်း17ကာမ12ဘုံကတော့ပြုတ်သွားရော12ဘုံတော့ပြုတ်ပြီအာမင်ကာမ12ဘုံကတော့မကောင်းပါဘူးကွာဒါပေမဲ့မြမ20ကတော့နေစမ်းမအောင်ကောင်းပါတယ်ဆိုတော့မနေပြန်ဘူးလားဟွန်းနေတဲ့အခိုင် တလွာချင်းဈေးစစ်စစ်နေတာနောက်ဆုံးကြမှာရဟန္တာဖြစ်ခါမှာရူပအရူပဗြဟ္မ20ပုံရှိတဲ့နောက်ဆုံးအလွာလေးကိုနှိမ့်သေးသေးကလေးမိမိကလေးကြာနေအဲ့ကြမှာပြတ်သွားတာပဲတွေ့လားဘလောက်များအစိတ်စိတ်လေးလေးကတ်နေတယ်လဲဆိုတာအခုတော့ပြောပြီးလူဘုံကသောတာပန်တည်ပြီးလဲဗြဟ္မဘုံရောက်ရင်ခုနှစ်ဘဝကတည်းရဲ့လားလို့မကဘူးပြောင်းသွားတာပဲကြည့်လောဘကနေရာပြောင်းရင်လည်းပြောင်းတာပဲဘုံပြောင်းရင်လည်းပြောင်းတာပဲအရိယာတောင်မှအထက်ထက်အလီလေးဈေးစစ်စစ်ပြီးတော့မှ तू အကွာမခံဘူးဈေးရောက်တဲ့လူလို့ပြောရင်ဆိုင်ထဲကအထွက်မခံဘူးလောဘနဲ့ပြောတော့တန်တရားကအထွက်မခံဘူးဘုံလေးနဲ့ဆက်ထားတာအောက်ဘုံတွေမကောင်းဝင်မဲ့အထက်ဘုံကောင်းတယ်အထက်ဘုံလေးနဲ့မြှောက်ခေါ်သွားတာတွေ့လားဒါကြောင့်မလို့လောဘဟာအမတန်မကိုမြို့လိုပဲဒီဘက်ကခွာလိုက်ဟိုဘက်ကလည်းဟိုဘက်ကခွာလိုက်ဒီဘက်ကလည်းဒီလိုခွာကတ်တာနော်အကုန်ရှိတယ်အဲ့ဒီတော့ကောင်းပြီအဲ့ဒီလိုမျိုးသူတို့ကလည်းသူတို့ဘက်ကအလွှာလွှာအထက်ထက်အတက်ကြီးခံပြီးတော့ထားတာဖြစ်တဲ့အတွက် မက်ကနေကိုသူတို့နဲ့တိုက်တော့မယ်ဆိုတော့မက်ကနေကိုလည်းပဲသူတို့ကသူ့နီးနဲ့သူထားရတယ်စနစ်တကျအခုတမ္မာဒိဋ္ဌိမိကုံကိုရှေ့ဆုံးကထားတယ်ဘာကြောင့်ထားတယ်လဲဖတ်ကြည့်ပါဦးတမ္မာဒိဋ္ဌိအ ကောင်းပြီနော်ပြောကြအောင်ဆိုအကိုင်းအကုသိုလ်ဘက်ကဘုဇုံမူကြီးကအဝိဇ္ဇာဆိုတော့တမ္မာဒိဋ္ဌိကနောက်ထပ်နာမည်တစ်မျိုးမျိုးပြောမယ်ဆို synonym ကဝိဇ္ဇာဟုတ်တယ်မဟုတ်လားအေးအဝိဇ္ဇာကိုဗာနဲ့တက်ဝိဇ္ဇာနဲ့တက်မှာပြောင်းပြန်မယ်ဟုတ်တယ်မဟုတ်လားလို့တမ္မာဒိဋ္ဌိကသူ့ရဲ့နာမည်ကနောက်ထပ်ပြောင်းပြောရင်ဝိဇ္ဇာလို့ပြောလို့ရတယ်ပညာလို့လည်းပြောလို့ရတယ်ဉာဏ်လို့လည်းပြောလို့ရတယ်ဒါကြောင့် အဝိဇ္ဇာကတန်တရားကမထွက်အောင်အဓိကအခရာအချုပ်ကြီးအမှောင်ဖုံးထားတာဖြစ်တဲ့အတွက်ဒီအမှောင်ကိုအလင်းဖြစ်အောင်ဝိဇ္ဇာဉာဏ်ပညာနဲ့မှရမယ်ဒါမှဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကနေပြီးတော့မှဒီအဝိဇ္ဇာအမှောင်ကိုတပ်ဖြတ်ပယ်တတ်ပြီးမှလိုလားတဲ့နိဗ္ဗာန်ကိုရောက်မှာဒါကြောင့်ဟောဒီအဝိဇ္ဇာအမှောင်လင်းအောင်နိဗ္ဗာန်ကိုလိုလားတဲ့ပုဂ္ဂိုလ်တွေဟာဘာအရေးကြီးတယ်လဲတမ္မာဒိဋ္ဌိအဝိဇ္ဇာအရေးကြီးတယ်ဒါကြောင့်တမ္မာဒိဋ္ဌိအမြင်မှန်အလင်းရောင်သည်အရေးကြီးလို့တမ္မာဒိဋ္ဌိကိုရှေ့ဆုံးကထားတယ်တဲ့ ကောင်းပြီဒုတိယဖတ်ကြည့်ပါဦးတမ္မာသင်္ကပ္ပဒုတိယနေရာထားတယ် ကတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပဗာမဲ့ခင်ပညာမဲ့ခင်ဒါတော့သူတို့နှစ်ယောက်ကတွဲနေရတယ်သူတို့သူတို့တရားနှစ်ပါးကတွဲနေရတယ်အဲ့တော့ဥပမာဗာလဲဆိုရင်ဒီဗရိန်သမားတစ်ယောက်ကပြောကြပါစို့ရဗရမ ्या ကြောက်တလုံးကိုကင်လိုက်တယ်ကင်လိုက်တဲ့အခါကျတော့ကြည့်မှာကဘာနဲ့ကြည့်မှာမျက်လုံးနဲ့ကြည့်ကြပါစို့ရိုးရိုးပဲလုပ်ပါမျက်လုံးနဲ့ကြည့်မှာ ဆိုတော့မျက်လုံးကကောက်လို့ရရလားကောက်လို့မရကောက်လို့ရတာဘာနဲ့ကောက်မလဲလက်နဲ့ကောက်ဒါတော့လက်နဲ့ကောက်လက်ကကောက်လက်ကကြည့်လို့ရလားမရကောက်လို့ပဲရသူကြည့်လို့မရဒါတော့လက်ကကောက်ငါကကြည့်မယ်မျက်လုံးကကြည့်မယ်ဒီလိုလားတာမဟုတ်လားအဲသူတို့เนี่ยအဲ့လိုလုံးလောက်ရတာဆိုတော့လက်ကကောက်တဲ့တဲမကြည့်တတ်ဘူးမျက်လုံးကကြည့်တတ်တဲ့မကောက်တတ်ဘူးဒါတော့သူတို့နှစ်ယောက်ကြည့်တဲ့လူနဲ့ကောက်တဲ့လူနှစ်ယောက်ပေါင်းဒါမှ तू ကဆက်ဆေးလို့ရမှာဒါတော့လက်ကကောက်ဒါတော့မျက်လုံးကကြည့် ကြည့်တော့လှဲပြီးတော့ဒီလိုကြည့်ရတယ်အနာပါသလားနော်ဒံပါသလားကျိုးပါသလားနော်ဘာလို့ရှိသလဲညာလို့ရှိသလဲစသည်ဖြင့်မျိုးလုံးကကြည့်ပြီးတော့မှတ်တယ်မလားဒါတော့ဒီမျိုးလုံးကကြည့်ကျင်တဲ့အင်္ဂါအချက်လက်အထက်အောက်ပြောင်းပြန်အကုန်လုံးပြောင်းပြန်တရလောင်တိအောင်လို့မျိုးလုံးကတိအောင်ကြည့်အောင်လက်ကလှက်ပြီးလက်ကလှက်မျိုးလုံးကကြည့်လက်ကလှက်မျိုးလုံးကကြည့်ဒါကကြမှာဩဒီဗရမ ्या ကြောက်ကအတူပဲအစ်စ်ပဲအကွဲနဲ့ဟာတော့ဒီဘလောက်ရှိတယ်စသည်ဆုံးဖြတ်ရမှာမဟုတ်လား ဒီထဲမှာတမ္မသင်္ကပ္ပဆိုတာကအဘိနိရောပဏလက္ခဏာအာယုံကိုနော်တင်ပေးရတဲ့သဘောဒါတော့အာယုံပေါ်လာပြီဆိုရင်ပေါ်လာတဲ့အာယုံကိုတမ္မသင်္ကပ္ပတင်ပေးရတယ်တမ္မသင်္ကပ္ပအာယုံပေါ်ကိုရောက်စိတ်ကိုတင်ပေးရတယ်တင်ပေးတဲ့အခါကျတော့အဲ့ဒီခါကျမှအပေါ်ကိုရောက်ပြီအာယုံကိုတွေ့ပြီဆိုတဲ့အခါကျမှတမ္မာဒိဋ္ဌိကနေပြီးတော့မှ तू ကမျက်လုံးကြည့်သလိုစစ်ပေးရတာ။အော်ဒါကရုပ်ပါလား။ဒါကနာမ်ပါလား။ ဒါကကုသိုလ်ပါလားဒါအကုသိုလ်ပါလားဒါကအနိစ္စပါလားဟာဒါဒုက္ခပါလားအဲ့လိုဆုံးဖြတ်ရတာဒါတော့တမ္မာဒိဋ္ဌိကသူ့ကြီးပဲမဆုံးဖြတ်နိုင်ဘူးမျက်လုံးကြီးလိုပဲသူကကြည့်လို့ပဲရတယ်တမ္မာသင်္ကပ္ပလည်းပဲမကြည့်လို့မရဘူးလှည့်လို့ပဲကောက်ပေးလို့ပဲရတယ်ဒါတော့တမ္မာသင်္ကပ္ပကနော်တမ္မာဒိဋ္ဌိဆုံးဖြတ်လို့ရအောင်အာယုံဘောကိုဆွတ်တင်ပေးလှည့်ပေး အဲ့ဒီမှာတမ္မာတိဋ္ဌိကနေပြီးတော့သေချာစိစေနေဆာလားအာနေဆာလားဒုက္ခလားဒုက္ခလားအတ္တလားအနတ္တလားရုပ်လားနာမ်လားဒီလိုစိစေရတာအဲ့တော့အဲ့ဒီလိုစိစစ်တဲ့အခါကျတော့အော်တမ္မာတိဋ္ဌိကသူ့ကြီးပဲအလုပ်လုပ်လို့မရဘူးသူနေဘယ်သူပါမှလဲတမ္မာသင်္ကပ္ပဆိုတော့တမ္မာသင်္ကပ္ပနဲ့တမ္မာတိဋ္ဌိခွဲထားလို့မဖြစ်ဘူးဒါတော့ဘယ်သူနောက်ကထားမလဲတမ္မာတိဋ္ဌိနောက်နာကပ်ပေးထားဒါမှသူတို့နှစ်ယောက်တွဲလို့လို့ရမှာဟုတ်တော့မလားဒါတော့ တရားမပြောနဲ့နော်တရားမပြောနဲ့လူလဲဒီတိုင်းပဲမဟုတ်လားလို့လူလဲဒီတိုင်းပဲကိုစင်းတို့ကြောင်းပါလေတရားထိုင်လို့ရှင်အရှင်ဘုရားတပည့်တော်ကိုလေဘသူနဲ့အတူတူနေရတောင်းတာဟုတ်တော့မဟုတ်လားမခက်ပါဘူးကိုနဲ့ကိုနဲ့စဉ်းစားကြည့်လိုက်ပေါ့ နော်လူတွေတောင်မှသူနဲ့အစဉ်ပြေတဲ့နေရာအခန်းလိုက်တော့ဟိုကရွှေ့တရားရွှေ့နေတာငါရွှေ့လိုက်ကြပြောင်းလိုက်ကြတာပြောမနေနဲ့အဲ့တော့တရားမှလည်းသဘာဝရှိတယ်သူတို့ချင်းပေါင်းလို့ရတဲ့အတွဲအလုံးလို့ရမယ်ဟာ ਨੇ ခိုးဝါကအဖြစ်နေသူတွဲထားတယ်ဒါကြောင့်ဓမ္မဒိဋ္ဌိနောက်မှာဘာလုပ်ထားသမ္မာသင်္ကပ္ပကိုထားတယ်။အဲနောက်တစ်ခုသွားသမ္မာဝါစာ ကောင်းပြီတမ္မာဝါစာမှန်သောစကားစကားပြောတယ်ပဲဆိုကြပါစို့မှန်တာပြောပြောမှားတာပြောပြောစဉ်းစားပြီးမှပြောရတာဟုတ်တယ်မဟုတ်လားအကြောင်းအရာအလိုက်စဉ်းစားပြီးမှပြောရတယ်ဒါတော့ပြောရမယ်ဆိုလို့ရှိရင်အချစ်ကြကြပိုင်ပိုင်နိုင်နိုင်မှန်မှန်ကန်ကန်ပြောရမယ်ဒါတော့ ပြောရမယ်ဆိုရင်ဥစဉ်တို့မပြောခင်ဘာလုပ်ရလဲစဉ်းစားရတယ်စဉ်းစားရတယ်စဉ်းစားရတယ်စဉ်းစားပြီးတော့ဘယ်လိုပြောမလဲဒီလိုပြောရင်မှန်မလားဒီလိုပြောရင်တင့်မလားဒီလိုပြောဟုတ်မလားစသဖြင့်မိမိရဲ့စိတ်ထဲမှာဒီ mind speed ဟာဦးဇင်းတို့ light speed အများကြီးညံ့တယ်နော်ခဏလေးလို့ဆိုတဲ့အတွင်းမှာကိုဦးဇင်းရဲ့စိတ်ထဲတခါအများကြီးစဉ်းစားပြလိုက်တာတခါတလေအဲ့ဒီပြောရမယ့်အကြောင်းအရာနဲ့ဆက်ဆိုင်နှစ်ပေါင်းမြောက်များစွာလည်းပြန်ရောက်သွားဘူးလားလို့ ယ်တော့ကတော့ဘသူဘလို့ပြောလိုက်တာဘယ်တော့ကတော့ဘသူဘလို့လုပ်လိုက်တာငါဘလို့ပြောလိုက်တော့ကောင်းလိမ့်မယ်ထင်တယ်ခဏလေးအတွင်းမှာအများကြီးဖြစ်မသွားဘူးလားအဲ့ဒါသမသင်္ကပ္ပစဉ်းစားတာနော်စဉ်းစားတာအထူးသဖြင့်ဒီဘေးလောက်တဲ့လူတွေကြည့်သူတို့မျက်နှာတိတ်သိတာသူတို့ပြောရမယ်ဆိုလို့ရှိရင်ဟာကောက်ကြီးထားတာတေးထားတာမျက်နှာကိုပေါ့နေတာပဲသူတို့ပြောစရာအကွက်မရှိတော့ဘူးမသိတော့ဘူးထုပြီးခါဆိုတော့ရဲလို့တကားတယ်စဉ်းစားလို့မထွက်တော့ဟုတ်တော့မလားမထွက်တော့ဘူးလေပြောစရာမရှိတော့ဘူးလေ ဆိုတော့ဒီကြားထဲမှာမိမိကသူ့ကိုဘလို့နည်းနဲ့ပြန်ဖြေမလဲဘလို့နည်းနဲ့အပိုင်ထုမလဲပြောမလဲလဲတော့ချမလဲဆိုတဲ့အကွက်တွေကသူတို့ခေါင်းထဲမှာဦးစွန်းတို့ရဲ့အပြင်ကကြည့်ရင်တယောက်ကိုထားပါ2မိနစ်ပဲပြောပါတယ်ဒါပေမဲ့သူတို့ရဲ့စဉ်းစားနှုတ်ဟာ2နာရီမကဘူးအများကြီးစဉ်းစားပလိုက်တာဒီလူကဘယ်တော့ကလည်းဘာလုပ်တယ်ဘယ်တော့ကလည်းဘာလုပ်တယ်ဘယ်တော့ကဘယ်လိုလုပ်တယ်ဂါဗနာဘိုးကဘယ်လိုအာလွတ်တော်မဘိုးကဘယ်လိုဘယ်တော့ကဘယ်လိုပြဿနာတွေအကုန်လုံးထုတ်တော့မယ်လေသူဒါတော့အဲ့ဒီသူ့ဘိုးကတစ်ဖက်ကဆန့်ကျင်ဘက်သူ့ရဲ့ပြန်ဘက်လှုပ်ထားသမျှကို ဒီ history တစ်ခုလုံးကိုဒီနှစ်မိနစ်အတွက်မှာအကုန်စဉ်းစားပလိုက်တာအပိုင်ဆုံးကိုသူရှာမယ်ပြီးမှမလုပ်မလဲပြောမယ်အဲ့ဒါဝါစာဒီတိုင်းပဲလေဒါတော့ကောင်းပြီဒါတော့ပြောရမယ်ကြံရင်စဉ်းစားရတယ်စဉ်းစားရပြီးမှပြောတာဖြစ်တဲ့အတွက်တမာသင်္ကပ္ပသည်တမာဒိဋ္ဌိတွေအထောက်ကူဖြစ်သလိုတမာဝါစာအတွက်လည်းလိုအပ်တယ်ဒါကြောင့်တမာသင်္ကပ္ပနောက်မှာဘယ်သူထားမလဲတမာဝါစာထားရတယ်တဲ့အဲနောက်တစ်ခုတမာ Kamanda. Ahem. တော့ရှင်းပါတယ်ကိုလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုတော့အစီအစဉ်မဆွဲရဘူးလားဆွဲရတယ်ကိုဘာသာကိုတယောက်တည်းလုပ်တယ်ဆိုတာတောင်မှကိုဘာသာကိုတခါတလေကြာရင်မှားသလားမှန်သလားတိတိကျကျမဆုံးပြတ်နေရင်နားလေသူကြွန့်ကျင်သူယဉ်ကျေးသူမမေ့ရဘူးလားငါတော့ဒါစဉ်းစားထားတော့ကဒါလုပ်ချင်တယ်မင်းဘယ်လိုသဘောရလဲမမေ့ရဘူးလားမေ့ရတာပဲเนาะကိုအိမ်မှာဆိုလဲလင်မယားနှစ်ယောက်ကလေးတွေနဲ့တိုင်မရမယ်တငယ်ချင်းနဲ့မိတ်ဆွေတွေလုပ်ဖို့ကံပေးတယ်မပြောရဘူးလားပြောပြောပြီးတော့ကိုယ်စိတ်ထဲမှာမှန်ပြီဆိုပြီးတော့မှနောက်ဆုံး တိုင်ပင်ဆွေးနွေးလို့အားရလို့ကျင့်တဲ့လောက်ပြီးဆိုကြကြမှာအလုံးလုံးတာမဟုတ်လားဒါကြောင့်ပြောဆို တိုင်ပင်ဆွေးနွေးခြင်းဒီတမ္မာဝါစာတမ္မာဝါစာကျင့်တတ်ပြီးဆိုရင်တော့တမ္မာကမ္မန္တသူတို့နှစ်ခုကရှင်းအောင်အဲ့လိုသွားတဲ့အတွက်ဝါစာနောင်ကမ္မန္တကိုထားတယ်လို့ဒီလိုမှတ်ထားပါပြီးတော့တမ္မာအာဇီဝဖတ်ကြည့်ပါ ကပြောချင်တာကတော့ဒီလိုတမ္မာအာဇီဝဆိုတဲ့မဲ့ခင်က သူ့အတွက်တိသမရှိဘူးနော်ရှေ့ကနှစ်ပါးရှောင်တာကိုသူထပ်ရှောင်ရတာဒါတော့ तू ကဘာပဲကြွာတယ်လဲဆိုရင်ရိုးရိုးအသက်မွန်းချောင်းနဲ့မပတ်သက်ဘူးကိုထမင်းစားဖို့အလုပ်နဲ့မပတ်သက်ဘူးဆိုရင်ရိုးရိုးရှေ့ကတမ္မာဝါစာတမ္မာကမ္မတနှစ်ပါးနဲ့ဆိုင်တယ်ထမင်းစားချောင်းအလုပ်အသက်မွန်းချောင်းအလုပ်နဲ့ဆိုင်ရင်တော့တမ္မာအာဇီဝနဲ့ဆိုင်တယ် ဥပမာပြောကြပါစို့တတ်တာတခုတည်းပဲဆိုပါတော့နော်ဟောတမင်လေးတကောင်တတ်မယ်တယောက်ကအားလို့ hunting spot အနေနဲ့သွားတော်တဲ့လိုက်တယ်သွားပြီးတော့ပြစ်တခတ်တယ်ပေါ့ဗျရလည်းကိစ္စမရှိမရလည်းကိစ္စမရှိသူကတော့ spot အနေနဲ့ကစားတယ်ပေါ့ဒါတော့ तू ကလည်းတမင်ပြစ်တတ်တယ်ဟောလူကတော့မဟုတ်ဘူး तू ကငငယ်ရတယ်လို့ဒီအလုပ်ပဲတတ်လို့မဟုတ်ဆိုးလို့ဒါနဲ့စားရတာဆိုတော့အခါကျတော့ तू ကလည်းပြစ်တတ်တယ်အဲ့ဒီလူနှစ်ယောက်မတူဘူး hunting spot အနေနဲ့ပြတ်တတ်တဲ့လူကသူက တမင်တက်ပြီးတော့မှရောင်းပြီးတော့မှထမင်းစားမှသူ့အသက်မွန်းကြောင်းလို့မဟုတ်ဘူးဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်တတ်တာကြတော့တမ္မာတမ္မာကမ္မန္တဖြစ်တယ်နော်မုတ်ဆိုးတတ်တာကြတော့တမ္မာအာဇီဝခေါ်တယ်မတူဘူးတတ်တာတော့တတ်တာကြီးပဲဒါတော့ကောင်းပြီတမ္မာအာဇီဝဆိုတာတမ္မာကမ္မန္တရိုးရိုးမဲ့ခင်အထက်ကမဲ့ခင်တမ္မာဝါစာတမ္မာကမ္မန္တနှစ်ပါးမစင်ကြယ်ရင်တမ္မာအာဇီဝမစင်ကြယ်နိုင်ဘူးတဲ့ တမ္မာကမ္မန္တတမ္မာတမ္မာဝါစာတမ္မာကမ္မန္တနှမစင်ကြရင်တမ္မာစီဝါစင်ကြပြီဒါသူတို့နှစ်ခုရှေ့ကအဲ့ဒါကြောင့်ဒီဝစီတုစိတ်၄ပါးကရှောင်းတယ်ပြီးတော့ဂါတုစိတ်၃ပါးကရှောင်းတယ်ဒါတော့အဲ့ဒီအလုံးပေါင်း9ပါးပေါ့နော်အဲ့ဒီ9ပါးကိုပဲမိမိကအသင်မွန်းချောင်းနဲ့ထမင်းစားဖို့အလုပ်ယက်တည်ဖို့ဘဝယက်တည်ရေးအလုပ်နဲ့ပတ်သက်သွားပြီဆိုရင်တမ္မာအာဇီဝခေါ်တယ်နော် ဒါတော့အခုနပြောတဲ့တတ်တယ်လိန်တယ်စသည်လောက်ခဲ့ပြီဆိုလို့ရှိရင်တော့မိစ္ဆာအာဇီဝမိစ္ဆာအာဇီဝခေါ်တယ်သူကဘာဖြစ်လို့လဲဆိုရင်လိန်ညာပြီးတော့မှစီဝါရှာအသက်မွေးတယ်လေသူများတတ်ဖြတ်ပြီးမှခိုးပြီးမှအသက်မွေးတယ်လေမွေးတဲ့အတွက်ကြောင့်မှားရွံ့တဲ့အသက်မွေးခြင်းဖြစ်လို့မိစ္ဆာအာဇီဝအဲ့ဒါပြောတာဒါတော့ရှင်နှစ်ပါးကိုရှောင်ကျင်နောက်ဟာလဲရှောင်မိသားဖြစ်တဲ့အတွက်တို့နောက်မှာဘယ်သူထားလဲဆိုတမ္မာအာဇီဝရှင်နှစ်ပါးမပြည့်စုံရင်လဲတမ္မာအာဇီဝမပြည့်နိုင်ဘူးမပြည့်စုံနိုင်ဘူးတဲ့ ကောင်းပြီဒါတို့ရတယ်ပဲတို့ကမိမိတို့နေ့စဉ်ဘဝထဲမှာလည်းအမြဲတမ်းရှောင်ရမှာဖြစ်တဲ့အတွက်ဗာမဲ့ခင်တိလမဲ့ခင်တိလမဲ့ခင်၃ပါနောက်တမ္မာဝါယာမကင်ဆိုကြည့်မယ် ကောင်းပြီဒီအသက်မွန်းချောင်းစင်ကြယ်ယုံနဲ့အာရတင်းတယ်၍မိမိရောရောစားတောက်နေခြင်းကမထိုက်သည်စင်စစ်အားဖြင့် ဣရိယာပုတ်၄ပါးလုံးပင် ကောင်းစွာအားထုတ်မှုဟူသောတမ္မာဝါယာမကိုလည်းအားထုတ်ရန်သင်သည်ဤဟူသောအနိတိဘေကိုပြတော်မူလို၍တမ္မာအာဇီဝနောင်တမ္မာဝါယာမကို ဟောတော်မူတယ်ဒီနေရာမှာကတော့ဥစ္စာနောက်ပိုင်းမှာအကျဲတလုံးစီလာပါအောင်မယ်ဆိုလိုတာကတော့တမ္မာဝါယာမဆိုတာကဒီအာဟုသူတွေမဖြစ်အောင်ကုသိုလ်တရားဖြစ်အောင်တိုးပွားအောင် လုပ်တဲ့နေရာမှာเนาะဒီတမ္မပဒံတရား၄ပါးကိုဆိုလိုတာပါပဲ။ ဒါကြောင့်မိမိရဲ့လှုပ်ရှားနေတဲ့ဒီခန္ဓာကိုယ်ကြီးဟာနော်လှုပ်ရှားနေတယ်အဲ့လှုပ်ရှားမှုတွေမှန်သမျှသည်ကောင်းသောလှုပ်ရှားမှုဖြစ်ရမယ်ကောင်းသောဟောအားထုတ်မှုဖြစ်ရမယ်ဒါကြောင့်တမ္မာအာဇီဝနောင်တမ္မာဝါယာမကိုထားတယ်တဲ့နော်အကျယ်ကတော့နောက်မှာပဲအသေးစိတ်ပြောကြတာပေါ့နောက်ပြီးတော့တမ္မာတတိ Amen. ကောင်းပြီတမ္မာဝါယာမကအားထုတ်တယ်နော်လုံလာစိုက်တယ်ကြိုးကုတ်တယ်လှုပ်တဲ့ခါကျတော့ဒီဘယ်ပေါ်ဒီမှာအားထုတ်ရမလဲအားထုတ်ရမလဲဆိုရင်တိရိပဒံတရား၄ပါးပဲကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တိရိပဒံတရား၄ပါးမှာတတိထင်အောင်လုပ်ရမယ်တဲ့ဆိုတော့တတိဆိုတာဟာဦးဇင်းတို့အာယုတစ်ခုခုပြုတော့မယ်ဆိုရင်တရားထုတ်တယ်ဆိုရင်သိတဲ့အတိုင်းပဲစိတ်ကလေးကိုကိုအာယု ရှုမဲ့မဲ့နေရာလေးကိုပို့မပေးရဘူးလားပို့ပေးရတယ်စိတ်ဆိုင်ပေးရတာဒါတော့စိုက်တယ်ဆိုတာစိတ်ကိုအဲ့ဒီဘက်ကိုတွန်းပို့ပေးနေတာ push လုပ်ပေးနေတာပြောတာဒါတော့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့အရှုခံအာယုံ၄ပါးအပေါ်မှာမိမိကစိတ်ကိုရောက်အောင်တတိအဲ့ဒီမှာရှိအောင် attention အဲ့ဒီမှာရှိအောင်ဘသူကတွန်းအားပေးရတယ်လဲဆိုရင်တမ္မာဝါယာမအဲ့ဒါပြောတာဒါတော့တမ္မာဝါယာမနောင်မှာတမ္မာတတိကကတ်နေတယ်နော်တတိကသူ့ကြီးပဲမရဘူးသူ့ကြီးပဲအာယုံကိုမသွားဘူး သွားအောင်ဘသူကတွန်းပေးရတယ်လဲဆိုရင်တမ္မာဝါယာမတွန်းပေးရတယ်ဒါကိုလုံနေတာပဲကိုသိတာပဲဘာလုံလို့ဟုတ်လားစိတ်ဆိုင်ခြင်းရင်အာယုံစူးဆိုင်ခြင်းရင်စိတ်ကအတင်းပို့ပေးရတယ်အဲ့ဒီကိုရအောင်ကောင်းပြီတမ္မာတတိပြီးတော့တမ္မာတမာတိအဲဆိုကြည့်အောင်อืม ဆိုခဲ့ပြီးတိုင်းခံမြဲစွာတတိရှိသောသူသည်တမာရီတရားအားကျေးဇူးပြုနိုင်သောတရားကျေးဇူးမပြုနိုင်သောတရားတို့ကောင်းစွာရှာမိ၍တခုတည်းသောအာယုန်၌စစ်ကိုကောင်းစွာထားနိုင် သည်ကို ပြတော်မူလို၍ဒီနေရာမှာတတိဆိုတာဟာပထမအာယုန်ဘောကိုတတိရအောင်တမဝါယမှာတွန်းပေးတမဝါယမှာတွန်းပေးတဲ့ခါကျတော့အာယုန်နဲ့တတိနဲ့ကတ်လာပြီဆိုတဲ့ခါကျတတိလေးကအာယုန်ကိုအများကြီးကြည်လာတယ် ကြည်လာတဲ့အခါကျတော့ကြည်ပံများတော့အဲ့ဒီတတိလေးကအထွက်နေပြီးကပ်ပံကတ်လာတယ်ကတ်လာတော့အဲ့ဒီတတိကတီးကြီးတယ်လို့ခေါ်တယ်အာယုံတကူတဲ့ပုံမှာကြာကြာလေးစိုက်ပြီးတော့နေပံများလာတဲ့အခါကျတော့တီးကြီးသွားတယ်ဒါကြောင့်အဘိဓမ္မာမှာကျတော့ဧကကတာမသုံးလားအေးတခုဒီသောအာယုံပေါ်မှာစူးစိုက်ပြီးနှက်မြုပ်နေတာဒါတော့တမာတိဆိုတာဘာလဲဆိုရင် တတိကြာကြာထားပါများလို့ရင့်ကျက်ရင်အဲ့ဒီကနေနောက်ထပ်ဘာဘာတစ်ခုပေါ်လဲဆိုစူးစိုက်မှုပေါ်လဲစူးစိုက်မှုပေါ်လာအဲ့ဒီစူးစိုက်မှုကိုဧကကရာတမာတိလို့ခေါ်တာဒါတော့တမာတိဆိုတာဒီတိုင်းမပေါ်ဘူးတမာတိပေါ်အောင်တမာဝါယာမနဲ့တခါတွန်းပေးရတယ်တမာတတိနဲ့အခါတဲ့အာယုံစိုက်ထားရတယ်နော်အဲ့ဒါကြမှာတမာတိကနောက်ကလိုက်တာ ဆိုတော့ဟိုနှစ်ပါးကအရင်လုံနေရတယ်လုံနေလို့အဆင်ပြေပြီချောလာပြီဆိုတဲ့အခါကျမှတမာရီဆိုတာနောက်မှပေါ်တာဒါတော့သူတို့ကလည်းပဲလုပ်ငန်းလုပ်တဲ့အခါမှာတတွဲဘာနဲ့ဥပမာပေးလဲဆိုစာတွေမှာတော့သာဝရပန်းခူးတယ်ပန်းခူးတဲ့အခါကျတော့ပန်းကမမီးမမီးတော့လူ၃ယောက်ပေါ့နော်ဒါတော့လူတစ်ယောက်ကအောက်ကထိုင်ပေးရင်အဲ့ဒီထိုင်နေတဲ့လူပခုံးပေါ်တစ်ယောက်ကတက်ပြီးတော့မှခူးရင်တော့မိတယ်တဲ့မိတဲ့အခါကျအဲ့ဒီပန်းကိုဒါတော့တစ်ယောက်ကထိုင်တစ်ယောက်ကအပေါ်တက်တက်တဲ့လူကလည်းသူ့မှာကြိုင်စရာရှိလား မရှိဘူးဆိုတော့ဘေးကတယောက်ကထိမ့်ပေးရတယ်ထိမ့်ပေးရတယ်ထိမ့်ပေးတဲ့အခါကျမှအောက်ကလူကပကုံးပေါ်တက်တယောက်ကနေပြီးတော့မှတက်တက်တဲ့အခါဘေးကလူကနေမလဲအောင်သူ့ခါတို့လက်တို့ကင်ပြီးကကျမှအပေါ်တက်တဲ့လူကအပေါ်ကပန်းပုံကိုချိုးယူရတာဒီတိုင်းပဲတမ္မာဝါယာမဆိုတာကဟိုလူတွေအလုံးလုံးလို့ကြောင့်အောက်ကတောင့်ခံပေးရတာတောင့်ခံပေးရတာဒါတော့မိမိစူးစိုက်တဲ့အာယုံကိုရောက်အောင်ပန်းပွင့်ကလေးနဲ့တူတဲ့မိမိစူးစိုက်လို့အာယုံကိုရောက်အောင်စူးစီးပေးရတာကတမ္မာသမာဓိ တမာတိကလည်းသူ့ကြီးပဲရရဲ့လားမရဘူးအာယုန်တဲ့ကိုနှမြုံနေအောင်ကတတိက ထိမ့်ပေးရတယ်ဟောလူပန်းခူးတဲ့လူဘေးလဲမတော့အောင်ဘေးကထိမ့်သလိုတမာတိကအာယုန်ပေါ်မှာစိုက်နေအောင်တခါတည်းသူကဟောလူလဲမတော့အောင်ကင်ပေးထားရတယ်ဒါကြောင့်တတိရဲ့လက္ခဏာထဲမှာဘာပါတယ်ဆိုလို့ရှိရင်အာရကပစ္စုပ္ပဌာန်အာရကဆိုတာသူ့ရဲ့အာယုန်စိတ်ကိုဒီပြင်ကိုရောက်မသွားအောင် तू က guard လုပ်ပေးတာ guard လုပ်ပေးတာစောင့်ပေးတာထိမ့်ပေးတာအဲ့ဒါလိုလုပ်ပေးရတယ်အခုကြည့်လေဘန်းခုတဲ့သူကဟိုလူဘန်းကိုချိုးလို့ရအောင်ငင်ငင်ကလေးနဲ့ချိုးလို့ရအောင်ဘေးတယောက်ကထိမ့်တယ်လို့တမာရီကအာယုံကိုတခါတည်းစူးစူးဆက်ဆက်နစ်မြုပ်လို့ရအောင်တတိကတမာရီကိုထိမ့်ပေးတမာရီပါရတယ်ဟောတတိပါရတယ်ဒါကြောင့်ပန်းခိုးတဲ့လူဥပမာလိုပဲအာယုံတစ်ခုကိုစူးစိုက်ခြင်းတဲ့အခါမှာနော်အာယုံပေါ်ကိုရောက်အောင် တမာတိကအဲတမာဝါယမတွန်းအားပေးတမာဝါယမတွန်းအားပေးတဲ့ခါကျတော့ဟောလူ ခုမဲ့သူလက်မတောင်းတတိကစောင့်ပေးတတိကစောင့်ပေးထိမ့်ပေးတတိအထိမ့်လေးရှိတဲ့ခါကျတော့အာယုန်နဲ့ပြန်လွန်မသွားတော့ဘဲနဲ့ပို့လို့ရအာယုန်နဲ့မှနေလာတဲ့ခါကျတော့အဲ့ဒီအာယုန်ကလေးကပို့ပို့ပြီးထင်ရှားပြီးတော့ကြည့်လို့တဲ့နေရာကို အသေးစိတ် detail ကြည့်တာအဲ့ဒီအသေးစိတ် detail စိုက်ဝင်သွားတာစူးဝင်သွားတာကိုဧကကတာ တမ္မာသမာဓိအဲ့ဒီမှာဖြစ်တယ်ဒါကြောင့်သူတို့သုံးခုသည်ပန်းကူးတဲ့ယောက်ျား၃ယောက်လို့တွဲလုံးမှတစ်ခုရတယ်လို့ပဲသူတို့သုံးယောက်ကလည်းတရွဲဗာမဲ့ခင်ခေါ်လဲတမ္မာတမာရိမဲ့ခင်၃ပါအေးတမာရိမဲ့ခင်၃ပါတဲ့ဒါသူတို့ရဲ့အစင်ထားပုံကလေးနော်ဒါကြောင့်မြတ်စွာဘုရားတရားဟောတဲ့အခါမှာသူ့ရဲ့တရားတွေဟာဖြစ်ကြဆန်းအစင်အော်ရာမရှိဘဲနဲ့ပါဇတ်တဲ့ပေါ်တာဟောတာမဟုတ်ဘူးတပင်ကျူတညာနဲ့ စကလုံးတစ်လုံးချင်းတစ်လုံးချင်းကိုတမင်ကျွတ်ညံဆိုတဲ့ filter တွေကိုအရင်ထည့်ရတယ်ဒီ filter တွေကိုဖြတ်ဖြတ်ပြီးမှစစ်မှန်တယ်ဆိုတာကိုတမင်ကျွတ်ညံထဲမှာပဲ filter ကနေအပူဖြစ်မှဟိုဘက်ကိုထွက်သွားတာဒါကြောင့်မြတ်စွာဘုရားဟာစကလုံးနဲ့စကလုံးနဲ့တပ္ပညုတညာကိုမထိပဲနဲ့တပ္ပညုတညာနဲ့မသုံးတတ်ဖက်နဲ့မထွက်ဘူးဒါရတပ္ပညုတညာနဲ့သုံးတတ်ပြီးထွက်တယ်ဆိုလို့ရှိရင်အခုထွက်လာတဲ့စကလုံးတွေကစီးစစ်ပြီးသားစစ်ဆေးပြီးသား တစ်စိတ်လုံးရိုက်ပြီးသားဒါဆိုတော့မြတ်စွာဘုရားက तू ဟောလိုက်ပြီဆိုတဲ့စကားလုံးတွေအားလုံးဒီအပြစ်ကင်းတဲ့စကားလုံးတွေဒါကြောင့်မလို့ဒီမဂ္ဂရှင်ပါမြတ်စွာဘုရားကသူ့မှာဒါပြီးရင်ဒါဒါပြီးရင်ဒါရှိနေတယ်ဆိုတာသူတို့မှာလှုပ်ဆောင်တဲ့တာဝန်တွေကအဲ့ဒါလို့ရှိလို့မဂ္ဂရှင်ပါအစင်ထားတယ်လို့မှတ်ပါကောင်းပြီနော်ဒါတော့တမ္မာဒိဋ္ဌိဆိုတာလေးကိုမဂ္ဂရှင်တမ္မာမဂ္ဂရှင်ပါအစင်ထားပုံပြီးတော့ မေခင်တပါးချင်းစီကိုအတိတ်ပဲဖွင့်ဆိုတော့မယ်ဒါကြောင့်တမ္မာဒိဋ္ဌိမေခင်ဆိုတာလေးကဘာကိုတမ္မာဒိဋ္ဌိလို့ခေါ်တယ်လဲသိရအောင်အဲ့ဒါလေးဖတ်ကြည့်ပါဦးတမ္မာဒိဋ္ဌိမေခင်ဆိုတဲ့အောက်ကတစ်ကြောင်းလေးကောင်းပြီအောက်ကလေးပါဆက်ဖတ်ကြည့်ပါဦးတမ္မာဒိဋ္ဌိ၅မျိုး ေလောက်မှာထားလိုက်ပါအောင်နော် ဒါတော့တမ္မာဒိဋ္ဌိမှာတလုံးချင်းအဓိပ္ပာယ်ဖွင့်ဆိုရင်တမ္မာဆိုတာမှန်မှန်ကန်ကန်ဒိဋ္ဌိကဒသနလို့အဓိပ္ပာယ်ရှိတယ်မြင်တာဒါတော့မှန်သော အမြင်မြင်တဲ့အမှန်ဟာမှန်မှန်ကန်ကန်မြင်တယ်ဆိုရင်အဲ့ဒီမှန်တဲ့အမြင်ကို နောက်ထပ်ပညာလို့ခေါ်တယ်နော်ဒါတော့ဒီပညာဆိုတာဘာကြောင့်ခေါ်တယ်လဲဆိုတာတွေလည်းနောက်မှလာပါလဲဦးမယ်ဦးဇင်းတို့စိတ်ကုံဥဒ္ဒဘာတိညာဏဥဒ္ဒဘာတိပညာဥဒ္ဒဘာတိဆိုတဲ့စကားလုံးတွေမရှိဘူးလား အေးအဲ့ဒီမှာသူ့ရဲ့စကားလုံးတစ်လုံးချင်းရဲ့ definition တွေလာပါလဲဥပမာ define လုပ်ထားတာတွေရှိပါတယ်နော်ကောင်းပြီဒီနေရာမှာတော့တမ္မာဒိဋ္ဌိဆိုတာလွယ်လွယ်ပြောရင်မှန်စွာသိတဲ့ဉာဏ်နော်ဒါတော့ဒီမှာဘာကိုသိတာလဲဆိုရင်သစ္စာ၄ပါးသစ္စာ၄ပါးကိုသိမှတမ္မာဒိဋ္ဌိဒါတော့ကောင်းပြီဒီနေရာမှာတမ္မာဒိဋ္ဌိဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ကျမ်းဂန်တွေမှာ သုံးထားတာတွေကဟိုနေရာမှာလည်းတမ္မာဒိဋ္ဌိဒီနေရာမှာတမ္မာဒိဋ္ဌိအဲ့ဒီလိုလေးတွေရှိတယ်အဲအကြောင်းတမ္မာဒိဋ္ဌိ၅မျိုးတချို့နေရာမှာ6မျိုးလည်းပြတာရှိပါတယ်ပစ္စဝကနာတမ္မာဒိဋ္ဌိထည့်ရင်6မျိုးရှိတယ်နော်စောစောလေးတော့ငါဦးဇင်းတို့ beginners level မှာသင်တော့က6မျိုးနဲ့ပြတာပစ္စဝကနာပါလို့နော်အဲ့ဒါမပါရင်၅မျိုးထားပါတော့ကံနဲ့ကံရဲ့ကြိုးတရားကိုယုံကြည်ခြင်းဆိုတာဦးဇင်းတို့ခုနကသင်တန်းမှာပြောပြီးပြီး ဦးဇင်းတို့ဗုဒ္ဓဘာသာရေးလို့စကြတဲ့ကတည်းလို့ကံနဲ့ကံရဲ့ကြိုးတရားကိုယုံကြည်လက်ခံတာနားလည်တာကနေစကြတာဖြစ်တဲ့အတွက်အဲ့ဒီလိုအပိုင်းကိုကံနဲ့ကံရဲ့ကြိုးတရားသဘောတရားနားလည်လက်ခံရင်ဘာတမ္မာဒိဋ္ဌိလဲအမှန်တည်းပြောရင်အဲ့ဒါအရေးအကြီးဆုံးပဲအဲ့ဒီဟာမပါလို့ကြံတဲ့ကဘယ်ဟာမှမသွားတော့ပြီးပြီးရက်သွားပြီနော်အဲ့ဒါအရေးအကြီးဆုံးဒါကြောင့်မလို့တက်ကထားတာဆိုတော့ကံကံကံရဲ့ကံရဲ့ကြိုးတရားရဲ့ယုံကြည်တဲ့ ဉာဏ်မှမရှိဘူးလက်ခံတဲ့အသိဉာဏ်မှမရှိဘူးတရားတရားမှမပါဘူးဆိုလို့ရှိရင်ကြံတဲ့ကုသိုလ်အလုပ်ဆိုတာလုပ်ပါအောင်မလားမလုပ်တော့ဘူးမလုပ်တော့ဘူးပြီးပြီဒါကြောင့်ကြံတာအကုန်လုံးကုသိုလ်လမ်းကြီးတောက်လျှောက်ပိတ်သွားလို့ကမ္မတက္ကရာသမ္မာဒိဋ္ဌိကအမှန်တိတ်ပြောကြမယ်ဆိုရင်တော့ပထမတာထွက်တဲ့သမ္မာဒိဋ္ဌိဖြစ်တဲ့အတွက်ဦးဇင်းပြောချင်တာအရေးကြီးဆုံးလို့ပဲပြောချင်တယ်နော်လာလိမ့်မယ်နောက်နောက်မှာကောင်းပြီအဲ့ဒီကမှတဆင့်တဲ့နော်ဇံပွားရင်ဇာနာသမ္မာဒိဋ္ဌိဇံရရင်ပေါ့နော်ဝိပဿနာပွားတော့ ဝိပဿနာတမာဒိဋ္ဌိမက်ကိုရောက်ရင်မက်ကတမာဒိဋ္ဌိဖို့ကိုရောက်ရင်ဖလားတမာဒိဋ္ဌိအဲ့ဒီကနေဟိုဘက်ကဝီထိပေါ့ဗျာပစ္စုကနာဝီထိရောက်ရင် ပစ္စုကနာတမာဒိဋ္ဌိ6မျိုးပဲပြောလိုက်ကြပါစို့ဒါတော့တမာဒိဋ္ဌိကနောက်ဟာတွေကအမှန်တည်းပြောကြမယ်ဆိုရင်ကမ္မတက္ကနာတမာဒိဋ္ဌိကိုရင့်ကျက်လို့နော်အဆင့်တိုးတိုးပြီးတော့မှ နော်ဝိပဿနာအထုတ်ရင်ဝိပဿနာတမာဒိဋ္ဌိလို့ပြောင်းသွားတာနော်ဟိုကကမ္မတက္ကရာတမာဒိဋ္ဌိအခြေခံရှိလို့ ဝိပဿနာတမာဓိတိဖြစ်တယ်ကမ္မတက္ကရာတမာဓိတိရှိလို့ဇာနာတမာဓိတိရှိတယ်အဲ့ဒီကနေတဆင့်တဲ့နော်ဝိပဿနာအထုလို့ရင့်ကျက်တော့မဲရရဲ့မေကတမာဓိတိဖို့ရတော့ဖလားတမာဓိတိဟောဘက်ကဝိထိရတော့ပိဿကနာတမာဓိတိဆိုတော့ကမ္မတက္ကရာတမာဓိတိဟာအရေးကြီးဆုံးပဲအဲ့ဒီဟာအာနေသွားရင်ကမ္မတက္ကရာကံရဲ့ကံရဲ့အကျိုးတရားကိုယုံကြည်ချက်ပျော့သွားပြီဆိုရင်ကုသိုလ်လုပ်ပါအောင်မလားအဲအာတရားလည်းအာမထုတ်တော့ဘူးသီလလည်းမစောင့်တော့ဘူး ဆိုတော့ကုသိုလ်တွေကကြကြသွားပြီကြသွားပြီဆိုတာနဲ့တပြိုင်တည်းဇံလည်းမရတော့ဘူးဝိပဿနာလည်းအာမထုတ်တော့ဘူးမဲ့ဖို့ဆိုတာဝေလာဝေးရဆိုတော့ဒါဆိုရင်ကမ္မတက္ကရာတမ္မာဒိဋ္ဌိကရင့်ကျက်ရင်ရင့်ကျက်တယ်လို့နာမည်ပြောင်းသွားတယ်လို့ပြောရင်မရဘူးလားရတာပေါ့တာအထွက်မှာ ကမ္မတက္ကရာတမ္မာဒိဋ္ဌိနဲ့ထွက်မယ်လမ်းမှာကြိုးစားမယ်ဇန်နေရောက်မယ်ဇန္နတမ္မာဒိဋ္ဌိဝိပဿနာအထုတ်မယ်ဝိပဿနာတမ္မာဒိဋ္ဌိမဲ့ကိုရောက်မယ်မဲ့ကတမ္မာဒိဋ္ဌိမဲ့ရောက်ပြီးတော့ဖို့ရောက်ပြီဖလားတမ္မာဒိဋ္ဌိ အရတမေရောက်တယ်ဆိုရင်အရတဖို့ရောက်ပြီးရောတန်တန်တရားမထွက်ဘူးလားထွက်သွားပြီဒါတော့စတဲ့အချိန်ကစပြီးတော့နော်နောက်ဆုံးအထွတ်အထိပ်ဖြစ်တဲ့ညံရောက်အောင်ဟာသူကတမ္မာဒိဋ္ဌိခေါ်တယ်ဒါတော့ထွက်တဲ့အချိန်မှာကမ္မတက္ကရတမ္မာဒိဋ္ဌိနဲ့ထွက်တယ်ဆုံးတဲ့အချိန်ကျတော့ဖလားတမ္မာဒိဋ္ဌိနဲ့ဆုံးလိုက်ကြပါစို့ဗျာအရတ္တဖလားတမ္မာဒိဋ္ဌိနော်ဒါကြောင့်အဲ့ဒီလိုမျိုးတမ္မာဒိဋ္ဌိ၅မျိုးသို့မဟုတ်6မျိုးရှိတယ်အဲ့ဒီလိုမျိုးရှိတယ်ဆိုတဲ့ဟာကိုဦးဇင်းတို့ဘုရားလက်ထက်တုန်းကရဟန်းတစ်ပါးက အောက်မှာနော်သူကရမ်းရမ်းဖြစ်ပြီးလို့မြတ်စွာဘုရားရှင်သွားမြတ်စွာဘုရားရှင်သွားသူတရားတောင်းတယ်မြတ်စွာဘုရားဒီပိတော့ကိုတရားတူတူတွတ်တွတ်ကလေးဟောပါဗျာနော်တရားတူတူတွတ်တွတ်ကလေးကိုအရှင်ဘုရားဟောတဲ့တရားကိုနားပြီးဒီပိတော့တရားထဲငြိမ်းချမ်းတဲ့နေရာမှာနေပြီးတော့ကိလေသာကလွတ်မြောက်အားထုတ်နိုင်ပါလိမ့်မယ်ဘုရားဆိုတော့သူက ဝန်ခံတဲ့အလုပ်ပေးတရားလေးနားပြီးရင်တရားထုတ်မယ်ဆိုတော့ဝန်ခံတဲ့အပိုင်းလေးလည်းပြောပါတယ်။နော်ဧကောဥပကတော့တယောက်တည်းဆင့်ကျင်တဲ့နေရာမှာကပ်ပြီးတော့သူကတရားထုတ်ပါမယ်ဆိုတဲ့သဘောမျိုးပေါ့။အဲ့ဒါနဲ့မြတ်စွာဘုရားကဘာပြောလဲဆိုတော့အေးဒါဆိုရင်ကောင်းပြီချက်သားတဲ့။ကုသိုလ်တရားတို့ရဲ့အစကိုစင်ကြယ်အောင်လုပ်ပါ။ဘာရဲ့အစကိုစင်ကြယ်အောင်လဲ။စင်ကြယ်အောင်လုပ်ပါအဲ့ဒါပြောလိုက်တယ်။ဒါတော့မြတ်စွာဘုရားပြောတယ်ကုသိုလ်တရားတို့အစဆိုတာဘယ်သူတွေကိုပြောတာလဲဆိုသူဘာသာသူမေးသူဘာသာသူဖြေတယ်နော်။ အဲ့တော့ကုသိုလ်တရားနှစ်ပါးရဲ့အစဟာတခြားမဟုတ်ဘူးတဲ့နော်ဒီတီလရဲ့ကာမတက္ကရာတမ္မာဒိဋ္ဌိရဲ့ပဲပြောကြပါတီလင်းစသုဝိတုဒ္ဓံတီလကိုလည်းစင်ချေအောင်လို့ဒုတိယကဒိဋ္ဌိစဥစုကပါဠိလိုဒိဋ္ဌိစမိမိရဲ့အယူကိုလည်းဥစုကဖြောင်းပေးစေဆိုတော့ပုံညကရိယာဝတ္ထု7ပါးထဲမှာနောက်ဆုံးကဘာပါလဲဒိဋ္ဌုစုကတာ ဘာလို့ကောဒါနာသီလဘာဝနာပသနာဝေယဝိစာပဋိဒါနာပတ္တနုမောဒနာဓမ္မတဝနာဓမ္မဒေသနာအဲဒိဋ္ဌုစုကမှာနောက်ဆုံးရောက်ခါကြမှာပဲတဲ့သွားပြီတော့တယ်နော်ပြောမပြောတော့လဲအဆုံးထိပဲပြောလိုက်ရတာပေါ့အဲ့တော့ဒိဋ္ဌုစုကမှာတွေ့တယ်မဟုတ်လားအဲ့ဒီဒိဋ္ဌုစုကမှာကိုပြောတာဒါတော့မိမိတို့ရဲ့အယူကဒိဋ္ဌိအမြင်သို့မဟုတ်အယူဥစုက ဖြောင်းတာအယူဖြောင်းမေစေဒါတော့အယူဆိုတာဘာအယူဖြောင်းတယ်ဆိုတာဘာကိုပြောတာလဲဆိုရင် ကမ္မတက္ကတာတမ္မာတိတိကိုပြောတာတဲ့အထကတာမှာဖွင့်ပြထားတာနော်ဒိဋ္ဌိစာဥစုကတာဆိုတာဟာတဲ့ကမ္မတက္ကတာတမ္မာတိတိကိုပြောတာပါတဲ့ခိုင်နော်ဒီမှာကမ္မတက္ကတာတမ္မာတိတိဆိုတာလည်းပဲဉာဏ်တကူရဲလားဆိုတာမဟုတ်ဘူးတဲ့သူနဲ့တွဲပေါ်တွဲပဲရှိတယ်တတ္တာမူလိကကံနဲ့ကံအကျိုးတရားကိုယုံကြည်ဖို့ခုနကဥစဉ်ပြောခဲ့ပြီးပြီကိုမမြင်ကိုမမီတဲ့အပိုင်းတွေဆိုတာရှိတယ်နော်ကိုမမြင်ရတဲ့အပိုင်းကိုမမီသေးတဲ့အပိုင်းတွေကြတော့ တကယ်ဒါကိုဖြတ်ကျော်ပြီးတည်ပြီးတဲ့ဘုရားအရိယာပုဂ္ဂိုလ်သူတော်စင်တွေပြောတာဦးဇင်းတို့လက်မခံဘူးလားလက်ခံရတယ်ဒါတော့ငါမြင်မှငါသိမှလက်ခံမယ်ကွာဆိုရင်ငါမမြင်နိုင်သေးတဲ့အရာတွေကြတော့ဦးဇင်းတို့လက်မခံရတော့ဘူးလားလို့အဲ့ဒါဆိုကြဘယ်ဟုတ်မလဲခုနကပြောပြီလေအတ္တံဆိုတာကိုကိုမသိပေမဲ့သိတဲ့ပညာရှင်ကြီးတွေပြောတာကိုကြည်ပြီးတော့လက်ခံရတာပဲ gravity ဆိုတာကိုယ်တိုင်မသိဘူးဒါပေမဲ့လည်းပဲ sir assess newton ကနေဖော်ထုတ်ထားခဲ့တဲ့ gravity ကိုဦးဇင်းတို့လက်မခံဘူးလား လက်ခံတာပဲဒါတော့သူတို့ရဲ့လေ့လာမှုပညာရဲ့သူတို့ကိုလေးစားသောအားဖြင့်ကိုမမြင်တော်လဲကိုမသိတော်လဲဖော်ထုတ်ပေးတဲ့ပုံကိုယ်တွေကတေချာပေါက်မြင်ပြီးလို့တေချာပေါက်သူတေသနာလုပ်ပြီးနှစ်ပေါင်းများစွာလုပ်ပြီးမှဒါကိုဒီအဖြေတစ်ခုကိုထွက်တာပဲဆိုသူတို့ကြံတဲ့ပုံကိုယ်တွေဒါမလစ်လာဘူးလားလက်လစ်လာတယ်ဆိုလက်ခံတာပဲဒီလိုပဲဦးဇင်းတို့ကကိုမမြင်တဲ့ကြောင့်အဲဆရာမိဘလူကြီးသူမဖရာရန်တာသူတော်စင်ပုံကိုယ်တွေပြောတာကိုသူတို့ဖြတ်တန်းခဲ့တဲ့လမ်းကတွေ့ကြုံတာတွေကိုပြောတဲ့ခါမှာဦးဇင်းတို့က ကိုမမြင်လို့လက်မခံမှုဆိုရင်မဖြစ်ဘူးလက်ခံရတယ်ဒါကြောင့်အဲ့ဒီလိုမျိုးသူတို့ပြောတာကိုလက်ခံတာကြတော့ယုံကြည်တာကြတော့တတ်တာအဲ့ဒီပညာရဲ့နော်ပြီးတော့တတ်တာရဲ့အဲ့ဒီနှစ်ခုကိုဒီနေရာမှာဒိဋ္ဌုစုကမ္မလို့ခေါ်တယ်အဲ့ဒီဒိဋ္ဌုစုကမ္မဆိုတာတဲ့တဲ့ပြောရင်ကမ္မတက္ကရာတမ္မာဒိဋ္ဌိဒါတော့ဦးဇင်းတို့ကုသိုလ်လုပ်တော့မယ်ဆိုရင်ကတွေ့တယ်မလားလို့ကုသိုလ်လုပ်တော့မယ်ဆိုရင် ကုသိုလ်ရဲ့အစဟာလုပ်တော့မယ်ဆိုရင်သီလဖြူပါစေစင်ပါစေ ဒါနံပါတ်1နံပါတ်2အယူမှန်ပါစေဖြောင့်ပါစေကဲဘလောက်ရေးကြည့်လဲတိလဆင်ခြင်းပဲအယူမှန်မယ်ဆိုရင်အဲ့ဒီကုသိုလ်ကမိမိလုပ်တဲ့ယာဂိုင်နှုံးပြီးလဲကပွဲကချော့စရာမလိုဘဲနဲ့100%ကုန်ရတယ်တို့မို့ဆိုရင်တော့အယူမှားလို့ကုသိုလ်လို့ရင်လွဲသွားတာကမရှိဘူးလားလို့တိလမလုံးလို့အကျိုးနည်းသွားတာကမရှိဘူးလားလို့ရှိတယ်လေဒါတော့မိမိတို့အလှူလုပ်တဲ့ခါတွေမှာလှူတဲ့ အလူကံပုံကိုယ်တွင်သီလရှိရတာမဟုတ်ဘူးအလူဘေးကလည်းသီလရှိရတယ်အလူဘေးလူကံသီလစင်ကြယ်ုံတော့မဖြစ်သေးဘူးလူမဲ့ပစ္စည်းကလည်းစင်စံရှင်းစင်ကြယ်ရသေးတယ်အဲ့ဒါတွေရှိတယ်ဒါကြောင့်မလို့သီလစင်ကြယ်ဆိုတဲ့အထက်မှာသီလကအမှန်တည်းပြောရရင်နှစ်ဖက်ကြီးအလူဘေးလူကံနှစ်ဖက်ကြီးဒါရင်ပြီးပြီလားမပြီးသေးဘူးလူမဲ့ပစ္စည်းကလည်းလိန်လို့ခိုးလို့ဝှက်လို့ရတာမဟုတ်ဘူးတဲ့ခိုင်းဒါသီလရဲ့နောက်ွယ်လေးမှာဥစဉ်တို့မပါတဲ့ဟာတွေကိုအကုန်ဝယ်ပြီးတော့ထည့်ယူရတာ နော်အဲ့လိုထည့်ရတယ်ဒါတော့ဒီလာစင်ကြရမယ်ပြီးတော့အယူဖြောင်းရမယ်အဲ့ဒီနှစ်ချက်ဒီကုသိုလ်တရားတို့ရဲ့အစပါပဲတဲ့အေးကောင်းပြီအဲ့ဒီသီလလည်းစင်ကြယ်ပြီကုသိုလ်တရားတွေအစဖြစ်တဲ့အယူလည်းဖြောင့်ပြီဆိုလို့ရှိရင်တော့အဲ့ခါကျမှသူကသတိပဋ္ဌာန်တရား၄ပါးကိုစာအထုတ်တော့ယုံ nant တရားတွေကိုရှုတော့ဆိုတော့မြတ်စွာဘုရားညွန်ပေးတာဒါမြတ်စွာဘုရားတရားတို့အကျဉ်းချုပ်ပဲဒါတော့ဒီနေရာမှာဒီမြတ်စွာဘုရားကယန္တပါးကို နော်သူတွေမကပါဘူးဒီပြင်ရနေလဲအဲ့လိုပါပဲအဲ့လိုပဲညွန်တဲ့ခဖြစ်တဲ့အတွက်ကုသိုလ်တရားတွေရဲ့အစမှာဘသူပါတယ်လဲသီလစင်ကြယ်တာရဲ့အယူဖြောင်းတာရပါတဲ့အတွက်ကမ္မတက္ကရာတမ္မာဒိဋ္ဌိကအမတန်အရေးကြီးတယ်အဲ့ဒီကမ္မတက္ကရာတမ္မာဒိဋ္ဌိတာမဖြူမဖြောင်းဆင်းခဲ့ဘူးဆိုလို့ရှိရင်တော့ကြံတဲ့အဘောကဇန်ဇာနာတမ္မာဒိဋ္ဌိတို့ဝိပဿနာတမ္မာဒိဋ္ဌိတို့ဆိုတာမဖြစ်တော့ဘူးဖြစ်မလာတော့ဘူးလို့ဆိုလို့တယ်ဒါကြောင့်အဲ့ဒါအရေးကြီးပါတယ်ကောင်းပြီဦးဇင်းတို့ ဒီနေရာမှာသစ္စာ၄ပါးကိုသိရမယ်ဆိုတော့ဦးဇင်းတို့သစ္စာကိုလေ့လာတဲ့အခါမှာသစ္စာတရားတွေကိုသိအောင်အားထုတ်တဲ့အခါတွေမှာဦးဇင်းတို့သိဖို့အဆင့်တွေရှိပါတယ်ဝိပဿနာအားထုတ်တဲ့အခါမှာမေဃသစ္စာကိုသိလို့ရရလားလို့ဟုတ်ဗျာရလားဟာရဲကြဲပြောပါမဖမ်းပါဘူးခမရတို့ဝိပဿနာအားထုတ်နေတာမဲ့သိဘူးလို့လားလို့မသိဘူးရင်မရလို့ပေါ့ရှင်းနေတာဒါအများအောင်မရသလိုလို့ပါဇက်ကတခါတည်း ကောင်းကြီးစီကတလို့မြုံစီမျိုးစီမြမြမြမြမြနဲ့လောက်နေမရမရဘူးပေါ့ဘာဖြစ်တော့ရရင်ခမရတို့သောတာပန်နဲ့ဖြစ်ကုန်ဟလားသောတာပန်ဖြစ်လာဒီမှာဟောကျုပ်တို့နာမယ်ခမရတို့ဟောတာဘိုးသေးချာလောက်တယ်ဟလားမရဘူးမရဘူးဝိပဿနာတရားမှာလောကုတ္တရာမြတ်ကိုအာထုတ်တယ်ဆိုတာဘယ်တော့မှမရှိဘူးလောကုတ္တရာအာထုတ်လို့မရဘူးလောကီအာထုတ်ရတာလောကီအာထုတ်တဲ့ခါတည်းမှာဦးဇင်းတို့က descending step by step သွားရတယ် step by step သွားရတယ်တာမတိတိကြီးကိုအရိယာမေတ္တိမသိဘူး ဟာထုတ်လို့လည်းမရဘူးမရတော့ logic ဘက်မှာပါရတ္တမာဒိဋ္ဌိနေသွားတယ် logic ဘက်မှာပါရတ္တမာဒိဋ္ဌိကလည်းအစင်စင်ကလေးတွေရှိတယ်နော်ဒုဒမယဉာဏ်စိတ်တမယဉာဏ်ဘာဝနာမယဉာဏ်ဆိုတာတွေမကြဘူးလားအဲ့ဒီအစင်တွေရှိတယ်ဒါကြောင့်မလို့အဲ့ဒီလိုအစင်ကလေးတွေဥစဉ်တော့တဆင်ချင်းဖြတ်ကျော်ပြီးမှသွားတာဖြစ်တဲ့အတွက်တိပုံအစင်၅မျိုးတဲ့အဲ့ဒါဖတ်ကြည့်နံပါတ်1ဩဃဟတိခြင်းပရိပု္ပ္ပစာ တဝနာကောင်းပြီအဲ့ဒါထားတော့နော်ဦးဇင်းတို့မိမိတို့ကလေ့လာတဲ့အခါမှာဒစင်ချင်းကလေးသွားတာဟုတ်တယ်မဟုတ်လားခုနပဲ beginner level တွေစတယ်ဆိုတာဒါမိမိတို့စတင်တာပဲလေအခုလည်းပဲဒါမိမိတို့လည်းတင်ကြားဆဲပဲတင်ကြားတဲ့အခါမှာအခုလိုတစ္ဆာလေးပါအကြောင်းအရာတွေသိဖို့ ဩဃဟမိမိတို့သစ္စာလေးပါးကြောင့်အခုမသိဘူးလားသိနေတာကဲရွေချက်ကတော့ဘာလိုချင်လို့လဲမက်လိုချင်လို့ဒါပေမဲ့မက်ကိုအခုတက်ရကြီးရောက်ရလားလို့မရောက်ဘူးအဲ့ဒါမိမိလိုချင်တဲ့ပန်းတန်ကိုရောက်ဖို့အရေးရှေ့မှာလိုအပ်တဲ့ requirement တွေကိုမိမိတို့အခုဖြည့်ဆည်းနေတာဟုတ်တယ်မဟုတ်လားလို့ငါဒါဒီဒါဒီလိုတယ်ဒါဒီလိုတယ်ဒါဖြည့်နေတာမဟုတ်လားဒါတော့နံပါတ်1ဖြစ်တဲ့ဥက္ခမိမိတို့ဒါဥက္ခသင်ယူခြင်းအဆင့်နဲ့တစ္ဆာလေးပါအခုမသိဘူးလားလို့သိပြီဒါပထမအဆင့်အောင်ပြီပဲဒါနော် ပရိပု္ပ္ပာတဲ့ကဲအဖမှန်မေးမြန်းမယ်ဆိုတော့ကောင်းပြီသစ္စာလေးပါတော့သိပြီဒုက္ခသမှုဒ္ဒနိရောဓမဂ္ဂသစ္စာဒါပေမဲ့ထဲထဲဝင်ဝင်နဲ့နဲ့နော်နော်မသိသေးဘူးဆိုရင်တော့မိမိတို့ကနော်မေးရမယ်မြန်းရမယ်နားရမယ်ဒီလိုမဟုတ်လားလို့အေးမင်းမြန်းမယ်ဆိုအခုလက်ဒါမိမိတိပြီးသားကိုပိုတိအောင်နားမလဲသေးတာလက်ဒါပို့ပြီးတော့ပြည့်ပြည့်စုံစုံသိအောင်ဆိုတော့ဒါသင်္นานတက်တာမဟုတ်လားဒါပရိပု္ပ္ပာဒါလည်းပါတာပဲခုနမေးကြတယ်လေဒါဥစဉ်တို့ question answer question လောက်တယ်ဆိုတော့ဒါပဲမဟုတ်လားလို့ ပရိပု္ပ္ပာတဝနာနာယူသောအဖြစ်သိခြင်းဒါတော့ပြောကြအထုမလို့တော့ဘူးခုနားထောင်နေရတယ်ဟုတ်တော့မလားဒါအတိတဆင်ချင်းတဆင်ချင်းရင့်ကျက်မသွားဘူးလားလို့ပို့ပို့ရင့်ကျက်တယ်ပထမမကြဘူးသေးတာကြားရတယ်ဒုတိယကြားဘူးသေးတာကိုမိမိတို့ကပို့သိခြင်းလို့သိကြအောင်မေးမလာဘူးလားလို့ပို့ပို့ပြီးတော့သိအောင်ပို့ပို့ပြီးတော့နားမထောင်ဘူးလားပို့ပို့ပြီးတော့အကျဲအကျဲသိအောင်ပို့ပို့နားထောင်တာဒါနံပါတ်3နံပါတ်3ကကောင်းပြီသိအောင်နဲ့တချို့ကမပြီးဘူးသိအောင်နဲ့မပြီးဘူးမိမိအလွတ်ကျက်ထားတာရှိတယ်နော်ဒါတော့ ဒီအလွတ်ကျစ်တယ်ဆိုတဲ့စကားလုံးကလေဒီနိုင်ငံကအသေးမုန်းတာသူတို့ကသေးသူတို့ကဘာခွန်မလဲဆိုလို့ရှိရင် तू ကဘယ်ဟာကျစ်တယ်ဆိုတာ analyze လုပ်တာမဟုတ်ဘူးတဲ့မသိဘူးတဲ့အမှန်မဟုတ်ဘူးသူတို့ဘာသာရပ်တစ်ခု subject တစ်ခုလေ့လာတဲ့အခါမှာ terms တွေမရှိဘူးလားလို့ရှိတယ်အဲ့ဒီ terms တွေကိုတစ်ခုချင်းသူတို့မရရင်ဖြေလို့ရပါမလားအဲ့ကြသူတို့မကြည့်အောင်လားဒါကြတော့သူတို့ကမငြင်းဘူးရကြည့်ရတာပဲဟုတ်တယ်မဟုတ်လားတခြားမပြောနဲ့ကဝတ္ထုဖတ်တယ် ဝတ္ထုဖတ်တဲ့အခါကျတော့ကိုကဦးဇင်းတို့ကဗမာနာမည်ဆွနဲ့တခါတည်းနဲ့မှတ်လေလွယ်တယ်ဒါပေမဲ့အင်္ဂလိပ်ဝတ္ထုဖတ်ကြည့်ပါလားလို့နာမည်ကတခါကျမေ့မေ့သွားမေ့သွားရင်ဘယ်ဇာလန်ကဘယ်ဇာလန်နောက်ပြန်မှမကြည့်ဘူးလားကြာတော့မထူပါဘူးကဆိုပြီးကြက်ထားလိုက်ကမှပဲအေးပြီးတော့တာဘသူဘာလုပ်တယ်ဘသူဘာလုပ်တယ်ဘသူကအဖေဘသူကအမေဆိုမကြက်ရဘူးလားလို့ကျုပ်တော့ကြက်ဖူးတယ်ဒါလောက်တော့မေ့ခြင်းနေရဆိုပြီးတော့ရှေ့မျက်နှာစာမှာတခါတည်းရေးပြီးတော့အဖေကအမေရောဘသူရောသိပြီးတော့ဘာသူနဲ့သူနဲ့ဘာဖြစ်တယ်ဆိုဦးဇင်းအဲ့လိုခြာရေးလက်ခံမှာပဲပြေသွားပြီးတော့တယ် terms တွေကြည့်ရတယ် အဲ့တော့မိမိမှာအခုဒုက္ခသမုဒယနိရောဓလို့အခုကြက်မထားဘူးလားကြက်ထားရတယ်လေအဲ့ဒါဒါရဏခေါ်တယ်ဆောင်းထားတယ်ရပြီလို့ပဲမှန်းရတာပဲနော်ဟုတ်လားကောင်းပြီနောက်တစ်ခုကတမ္မတနာတဲ့မိမိတို့ကနားထောင်တယ်တင်ယူတယ်လေ့လာတယ်မေးမြန်းတယ်ဆောင်းထားတယ်ဒါပေမဲ့ပြီးရောလားမပြီးသေးဘူးဒါတွေကို စီစီဆက်ဆက်သုံးသပ်အောင်ဆင်ခြင်အောင်အဖမှန်ထက်တဲ့နှီးနှောအောင်ဆွေးနွေးအောင်ဟာတခါတည်း forum တွေလုပ်အောင်မလာဘူးလားလို့ လှုပ်တယ်လေဒါတွေလှုပ်ရတာပဲမင်းများရတာပဲတခါတယ်အဲ့တော့အဲ့ဒါတွေလှုပ်တော့တမ္မတနာခေါ်တယ်ဒါရင်ပြီးပြီလားမဟုတ်သေးဘူးကြင့်ကြည့်အောင်ဒါတမ္မတနာပဲနော်ဒါတော့ဦးဇင်းတို့တိဘုံအဆင့်ကအဲ့ဒါလို၅မျိုးရှိတယ်ဒါတော့အဲ့ဒီအဆင့်ဒဆင့်ဆင့်ကိုမိမိတို့ကဒါကိုထားပါတော့နော်အနည်းဆုံးနံပါတ်1အဆင့်နံပါတ်3အဆင့်လောက်အမျိုးတွေကိုရအောင်ကိုလှုပ်ထားရတယ်ဒါမှမိမိပထမအဆင့်အနေနဲ့အောင်မြင်မယ်ဒါတော့ဦးဇင်းတို့သစ္စာ၄ပါး မှာဒုက္ခနဲ့သမုဒယရှိတယ်နိရောဓနဲ့မက်ကရှိတယ်ဒါရမက်ကိုမရောက်မီရှေ့ဖို့၌ဒုက္ခနဲ့သမုဒယသစ္စာနှစ်ပါးတို့၌အထက်ပါ၅မျိုးတို့ဖြင့်သိနိုင်၏တဲ့ဆိုလိုတာကသစ္စာ၄ပါးမှာပထမဒုက္ခသမုဒယသစ္စာနှစ်ပါးကြတော့အခုပြောခဲ့တဲ့နော်သစ္စာ၄ပါးကိုသင်တာမေးတာနာယူတာဆောင်ထားတာသုံးတတ်တာ၅မျိုးလုံးနဲ့သိလို့ရတယ်တဲ့ဒါပေမဲ့နိရောဓနဲ့မက်ကသစ္စာနှစ်ပါးကြတော့တဝနာနားထောင်ခြင်း ပฏิဝေအတဝနာပฏิဝေဒနာနာယူသိပေါ့နော် နာပြီးတော့သိတာနာပြီးတော့သိတဲ့အသိကိုယ်တာရအပ်တယ်တဲ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ဦးဇင်းတို့ကတကယ်လောကုတ္တရာမက်ကိုရောက်ပြီလားဆိုတော့မရောက်ကြသေးဘူးမရောက်သေးတဲ့အတွက်ကြောင့်မလို့ဦးဇင်းတို့ကအခုနားထောင်ပြီးတော့သိမယ်သင်ယူပြီးတော့သိမယ်ဒီလောက်ပဲသိသေးတယ်နော်ဒုက္ခသစ္စာကြတော့မိမိတို့ကတိုက်ရိုက်ဝိပဿနာရှုတဲ့အပိုင်းကိုသိတဲ့အပိုင်းကိုနဲ့ပဲဆိုတော့ဒီ၅မျိုးလုံးနဲ့သက်ဆိုင်တယ် ဒါကြောင့်ရှစ်သစ္စာနှစ်ပါးကတော့တိပုံ၅မျိုးနဲ့အကုန်သိနိုင်တယ်ဒါပေမဲ့လောကုတ္တရာဖြစ်တဲ့မေဃသစ္စာនិရောဓကြတော့နာယူပြီးတော့သိတဲ့အသည့်လောက်ပဲရတယ်ခြံတာမရဘူးလို့ဆိုလိုတယ်ကောင်းပြီအမ်နောက်တခါဦးဇင်းအောက်ကိုသွားမယ်ပေါ့နော်လိုအပ်သောတုတ္တမယဉာဏ်ဆိုတာဒီနေရာမှာသစ္စာတွေကိုလေ့လာတဲ့အခါမှာအ ਨੇ ဆုံးဦးဇင်းတို့က နာယူတဲ့ကြားဘူးတဲ့တုတမယအဆင့်ရှိရမယ်လို့ဆိုလိုတယ်တုတမယဉာဏ်စိန်တမယဉာဏ်ဘာဝနာမယဉာဏ်ကောင်းပြီအဲ့တော့ဒီတရားအထုတ်တော့မယ်လို့ဆိုရင်တဲ့မိမိတို့ကမိမိအားထုတ်မဲ့အကြောင်းအရာဒီကိုသိရမယ်ဒါတော့ဒီလိုတော့ဘလောက်ထိလေ့လာမှလဲဖေ။ဒီလိုတရားထုတ်ခြင်းနဲ့ဒီအစိမ့်တပယအစိမ့်သမဖေ။အခုမှ beginner ပဲဘာမှမသိဘူးအစိမ့်တက်တယ်ပဲ ဆိုရင်တပည့်တော်ဒီအားထုတ်ခြင်းနဲ့ဝိပဿနာကိုအားထုတ်လို့ရအောင်တပည့်တော်အ ਨੇ ဆုံး minimum requirement အဖြစ်ဘယ်လောက်လောက်လိုအပ်ပါသလဲဒါကိုပြောတာဒါတော့ဒီနေရာမှာအ ਨੇ ဆုံးတရားထုတ်မဲ့ပုဂ္ဂိုလ်ဒီတိတိနဲ့တုတမယညာအဆင့်ငါတဲ့ခန္ဓာ၅ပါးဆိုတာဒုက္ခသစ္စာပဲတဏှာကြတော့သမုဒိယသစ္စာပဲဆိုတဲ့အဲ့ဒီလောက်ကလေးကိုတော့သိရမယ်တဲ့နော်ခန္ဓာ၅ပါးဆိုတာဘာသစ္စာလဲ တဏှာသမုဒိယတဏှာကြတော့အေးဒီတဏှာဟာအကြောင်းခံပြီးတော့ဒုက္ခဆိုတဲ့သစ္စာဖြစ်တယ်ဆင်းရဲဖြစ်တယ်ဒါကြောင့်မလို့တဏှာသမုဒိယသစ္စာရှိနေသေး၍ဒုက္ခသစ္စာခန္ဓာ၅ပါးရှိမနေဘူးလားဒါကြောင့်တဏှာဒီအကြောင်းဒုက္ခဒီအကျိုးဟောအကြောင်းအကျိုးလေးတစ်ခုတော့မသိမလိုအပ်ဘူးလားလိုအပ်တယ်ဒါတော့မိမိဝိပဿနာရှုတဲ့အခါမှာဒီလောကိသစ္စာကိုရှုရမှာအဲ့ဒါလောက်ကလေးသိရင်လည်းဖြစ်ပါတယ်တဲ့ နောက်နံပါတ်1ဒါမှမဟုတ်လို့ရှိရင်လည်းပဲသူတည်းနည်းနည်းလေးကြဲကြဲဆိုတော့လည်းပဲသူကပြောရမယ်ဆိုရင်တစ္ဆာလေးပါသို့မဟုတ်ပရိစ္ဆသမုပ္ပတ်နော်သူတည်းကြဲကြဲလေးပေါ့နော်တစ္ဆာလေးပါဆိုတာလည်းအကြောင်းကျိုးပဲမဟုတ်လားပရိစ္ဆသမုပ္ပတ်လည်းအကြောင်းကျိုးပဲဒါကြောင့်ဦးဇင်းတို့ဒီမှာပေါ့ဒီရှင်သာရိပုတ္တရာအလောင်းရှင်မအတ္တစီမထင်နေတွေ့တဲ့ခါကျတော့တရားလေးဟောစားမှာဘုရားဆိုတော့နော်အဲသူက ရှင်အတ္တဇိကလည်းပဲသာသနာမှာဝင်ခါစားအဲ့ဒီအချိန်မှာရာဇဂျုံမာကလည်းပဲဒိဋ္ဌိဆရာကြီးတွေခိုင်းကအမတန်ထွန်ကားပြီးတော့သူတို့ကအာသာနေတဲ့အချိန်အမတန်မှသူတို့ကအဲ့ဒီခိုင်းတွေမှာလှစ်လာပြီးတော့အမေးအမြန်းထူတယ်အစစ်အဆေးများတယ်ဆိုတဲ့အခါကျတော့ဒီလူတွေကညံစမ်းကြည့်လို့မေးတာလည်းရှိတော့မပြည့်မစုံဖြစ်မှာဆိုလို့ဟာ तू ကတော့အခုမှသာသနာပုံရောက်ခါစားလေးပါများများမသိပါဘူးနည်းနည်းပဲသိပါတယ်ဆိုတော့အာရှင်သာရိပုတ္တရာလောင်းဥပတိတ္တကြီးကဘယ်လိုတောင်းဆိုလဲ ဟာကျင်းချင်းလေးပဲဟောပါတဲ့တရားတွေကအဓိကမဟုတ်ကောင်အ내ကပါအဓိကပါတဲ့များဖို့မလိုဘူးနည်းနည်းလေးဆိုလဲရပါတယ်ပေါ့နော်အဲ့ဒီလိုဟောလိုက်တဲ့အခါမှာယေဓမ္မဟေတုဝဘောတေတဟေတုံတထာကတောအာတေသင်းစာရောဏီတော်တော်အေဝံဝါဒီမဟာသမနုဆိုတာအချင်းချုပ်ပြောမယ်ဆိုရင်တော့သစ္စာလေးပါလို့ပြောတာနော်အဲ့ဒီသစ္စာလေးပါဟောတဲ့အခါမှာရှစ်နှစ်ပုတ်ဒုက္ခနဲ့သမုဒယအကြောင်းပဲဟောတာရှိသေးတယ်ဘာဖြစ်သွားလဲတောတာဖြစ်သွားတယ်နော်ဒါတော့ဒုက္ခသမုဒယအကြောင်း သမုဒိယကြောင့်မလို့အကျိုးဒုက္ခသစ္စာကြီးဖြစ်တယ်ဘယ်အရာမဆိုအကြောင်းခံပြီးမှဖြစ်တယ်လို့ပြောတာအကြောင်းမဲ့ပြီးတော့မဖြစ်ဘူးเนาะ causeless မဟုတ်ဘူးလို့ပြောတာဒါတော့ရရှိထားတဲ့ဒုက္ခသစ္စာအကျိုးတရားကြီးဟာဖြစ်နေတဲ့မြင်တွေ့နေရတဲ့အကျိုးကြီးဟာနောက်ွယ်မှာအကြောင်းရှိတယ်ဒါတော့ဒီအကြောင်းဖြစ်တာအဲ့ဒီအချက်ကလေးကသူ့အတွက်တကယ့်ကိုမှဘာခေါ်မလဲအကြီးအကျယ်ဆုံးသောသင်္ချာပု္ပ္ပာကြီးလို့ပြောကြပါစို့ ဒီ point လေးကိုကြော်ရင်သူ့ရဲ့ Twitter တွက်နီးထဲမှာဒီ point လေးကိုဖြတ်ပြီးရင်တော့သူဟိုဘက်ကအဖြေထွက်ပြီနောက်ဆုံးအဖြေထွက်ပြီဒါတော့ final answer ကိုမရောက်သေးခင်မှာဒီ point မှာခံနေတာဒီ point မှာခံနေတာဒါတော့ခြုံပြောမယ်ဆိုရင်ဒုက္ခသစ္စာသမုဒယသစ္စာနှစ်ပါးကိုပြောတယ်ဒုက္ခသမုဒယသစ္စာဒုက္ခနဲ့သမုဒယဒီအကြောင်းအကျိုးဖြစ်ဒီလိုဆက်သွဲတဲ့သဘောရှိတယ်ဆိုတော့ကြောင်းကျိုးဆက်နိယာမသဘောသူမတွေ့ဘဲဖြစ်နေတာမဟုတ်လားလို့ဟုတ်တယ်လေဒီကြောင်းကျိုးဆက်ပြောင်းနေတာသူမှာ သူ့ရဲ့ဉာဏ်အင်ဟာလေ့လာထားတဲ့ခါကြင့်ကြံထားတဲ့ခါကြီးက तू တွက်ချက်လာတာဟာနည်းနည်းလေးပဲကြံတော့တယ်။ဒါကြောင့်မလို့ तू သိကျင်တဲ့အပိုင်းလေးကသင်္ချာရဲ့နောက်ဆုံးအပိုင်းလေးတစ်ခွက်ကလေးသာဖြစ်တဲ့အတွက်ယုံနံသဘောအကြောင်းကျိုးသဘောဒုက္ခသမုဒယသစ္စာသဘောအကြောင်းကျိုးပါပဲ။ဒါလေးဟာသူ့အတွက်နောက်ဆုံး point နောက်ဆုံးတွက်တဲ့တော့တွက်နည်းလေးဖြစ်နေတယ်။နောက်ဆုံးအပိုင်းလေးဖြစ်နေတယ်။ဒါလေးကိုရှင်အတ္တစီကထောက်ပြလိုက်တဲ့အခါမှာဒိုင်းဆိုအဲ့ဒီဥက္ကကလေးကိုဝင်သွားတာ။ဒါကြောင့်ဒီအပုတ်ကလေး၄ပုံမှာပထမ၂ကြောင်း ပထမနှစ်ပုတ်ပေါ့နော်ဂါထာဆိုတော့နှစ်ပုတ်လို့ခေါ်နှစ်ပါးရခေါ်တယ်အဲ့ဒါလည်းပြီးရောသူဘာဖြစ်သွားလဲသောတာပန်ဖြစ်သွားအဲ့သောတာပန်ဖြစ်ဖို့အရေးလေးကိုအဲ့ဒီနိယာမလေးကခံနေတာအကြောင်းကျိုးဆက်ကလေးကဘလောက်ဘလောက်များဦးဇင်းတို့ဟိုလိုအပ်တယ်လဲဆိုတာဒါကြောင့်တက်စာ၄ပါးလောက်အကျဉ်းသိရင်လည်းရတယ်သို့မဟုတ်ပရိစ္ဆသမုပ္ပတ်နော်သိရင်လည်းတရားထုတ်လို့ဖြစ်ပါတယ်တဲ့နောက်တစ်ခုနံပါတ်3ကဘာလဲဆိုရင် ကြော်ဖတ်လိုက်ပေါ့ယောဂီသည်ဒီအတိုင်းဆိုရင်တော့ဦးဇင်းတို့သင်္นานသားတွေကလူတွေကတော့ဂုံတူးတောင် ဟာလာ100ကို plus 100လောက်တောင်ရလိုက်မှာဟာလာဒါလောက်တော့အပြော့ပေါ့အပြော့ပေါ့ဒုက္ခသမုဒယနှစ်ပါးတိလဲရတယ်တဲ့သစ္စာလေးပါးတိလဲရတယ်ပြိစ္ဆာသမုပ္ပါလဲအလွတ်တကျင့်နေကြတာပဲ မူလနဲ့ဖျားဆိုပြီးတော့မှတခါတည်းကျင့်နေကြတာလားပြီးတော့လည်းပဲအခုကနောက်ဆုံးကဆိုဓာတ်တောင်နဲသေးတယ်ဟုတ်တယ်မလားအလုံးစုံသောတရားတို့သည်အမြဲချမ်းသာ၏အတ္တဖြစ်ဟုဆွဲလန်းခြင်းကမသိဆိုတာကအနိစ္စဒုက္ခအနတ္တလို့ပြောတာပါပဲရှိသမျှတရားတွေမှန်သမျှသည်အနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတော့အဲ့ဒီလောက်သိရင်လည်းအားထုတ်လို့ဖြစ်ပါတယ်တဲ့ဒါကြောင့်ဒီအချက်တွေကို ကြည့်ပြီးတော့မဆီဆိုဘုရားကြီးကဒီတရားအထုတ်မဲ့ပုံကိုယ်တွေကို စာပေတွေအများကြီးတည်ပြီးမှအားထုတ်လို့ရမယ်လို့ပြောသူသိမကြိုက်ဘူးသူသိမကြိုက်ဘူးအားထုတ်မဲ့ပုံကိုယ်တွေကိုစိတ်စေရနာတုံနှေးသွားစေတတ်တယ်နောက်ဆုတ်သွားစေတတ်တယ်စာကြည့်ရမှာကြောက်တဲ့ပုံကိုယ်နော်အခြားဘာသာတွေကနေလာတဲ့ပုံကိုယ်တွေကိုပရိစ္ဆေသမုပ္ပါရမှာမင်းတရားအားထုတ်ကွာဆိုရင်ခိုင်းဘယ်လိုလုပ်မလဲစဉ်းစားကြည့်လေဘယ်လိုလုပ်မလဲ Are you crazy နဲ့လို့တော့မှအသေးကြတယ် မကြစ်ဘူးဒီနိုင်ငံလူသူသဖြင့်ဗမာပြည်တာကြစ်တာနော်ဒါကြောင့်မလို့သူတို့ကကြစ်လေးဝယ်တောင်းတယ်ပညာရှိတဲ့ပုဂ္ဂိုလ်ကအများကြီးမတောင်းဘူးရှင်သာရိပုတ္တရာနဲ့အသစ္စည်းကိုပြောတာကြည့်တရားတွေအများကြီးမလိုပါဘူးအတိတ်ပဲတူတူလေးထိမိတဲ့ gist လေးတစ်ခုပဲလိုတယ်လို့ပြောတာဒါကြောင့်မလို့သမုဒိယသစ္စာအကြောင်းကြောင့်မလို့ဒုက္ခသစ္စာအကျိုးဖြစ်တယ်လို့ပြောတာပြီးရောသူအရဟတ္တရာမပြောသွားတာပဲကဲသူလိုချင်တာဒီ point လေးပဲလိုချင်တာဒီနိယာမလေးလိုချင်တာဒါတော့ဇရောဘုရားကြီးကအေးတဲ့ ဒီပထမစပြီးတော့ဝင်တဲ့ပုံကိုယ်တွေကိုလိုရင်းအချက်လောက်သိရင်ဖြစ်ပါတယ်အများကြီးဇာတိကိုတထွေးတလုံးကြီးကိုအကြာကြီးကျင့်မှာမဟုတ်ပါဘူးသဘောတဘာဝအရာဒီသဘောဒါရှိတယ်ရဲ့လို့သဘောကိုကင်မိပြီဆိုရင်ဝိပဿနာထုတ်လို့ဖြစ်ပါတယ်လို့သူကဒီလိုမျိုးကောက်ချက်ချတယ်ဆရာတော်ကြီးကဒါသူကဘယ်မှာ ကြည်ပြီးတော့ချတယ်လဲဆိုရင်ဦးဇင်းတို့တဏှာသင်္ခရသုံးဆိုတာရှိတယ် အဲ့တော့တဏသင်္ခရတုတ်ထဲမှာနည်းနည်းလေးတော့ပြောပြအောင်မပေါ့နော်ဒါလေးမှဒါမှတုတ်ကရှိကြီးပဲအချင်းချုပ်ပြောပြမယ်တရားမင်းကသူကဒီစင်ပြူတော်ကြီးကိုစီးပြီးတော့မှဥယျာဉ်တော်တဲ့ကိုအပျော်ပါထွက်လာတာပက်ကနဲ့ထွက်လာတာနေမှာပေါ့ဒါတော့သူထွက်လာတဲ့အခါမှာတခါတည်းပြောရမယ်ဆိုလို့ရှိရင်သုတမတေနာမင်းကြီးလေးပါးတို့ရောကြံတဲ့အချမ်းရအတိုင်းဝိုင်းနတ်သမီးနတ်သားအကုန်လုံးသူ့ရဲ့ ဘာခေါ်လဲအာ full process လို့ခေါ်မှထင်ပါတယ်အပြစ်သွားတဲ့အပြစ်မင်းခမင်းနာပေါ့ပြောရမယ်ဆိုရင်တရားမင်းအဆောင်ရောအပြည့်နဲ့သူကတမတတွေသွားတဲ့ခါမှာရှေဝင်းတော်ဝင်သွားတယ်လို့မျိုးတရားမင်းရဲ့အဆောင်ရောအပြည့်နဲ့နန္ဒဝင်ဥယျာဉ်ကိုသွားတာဒါတော့ဟေရဝန်စင်ကြီးပေါ်စီးသွားနန္ဒဝင်ဥယျာဉ်ဘဝကိုရောက်တဲ့ခါကျတော့သူကအဲ့ဒီအပေါ့ဝတဲ့တဲ့မှာပြုတ်ကနေဆိုအကြံဝင်လာတာဘာလဲဆိုလို့ရှိရင် ဘုရားသာသနာမှာယန္တပသုံးဖို့ယောဂီတယောက်ဟာဘဲကလောက်အကျဉ်းတိမယ်ဆိုရင်တဏှာလွတ်မြောက်ရနေဘုံကိုအာယုံပြုနေနေမလဲဒါလေးကမေးဖို့ကောင်းလိုက်တာမေးဖို့ကောင်းလိုက်တာအဲငါဥယျာဉ်နဲ့သွားပျော်ပါပြီးမှပြန်လာမှဆိုတော့ငါတော့မေးတော့မှာပဲခမရတို့မေးတာဘာမှအားမငယ်နဲ့တရားမင်းကပုထုဇဉ်လားသောတာပန်လားသောတာပန်နော်သူလဲဥယျာဉ်ထဲကပြန်ရင်ဘာဖြစ်လဲခမရတို့လည်းဟိုသွားဒီသွားမေးမကိစ္စမရှိပါဘူး တင်နာဘုန်းကြီးတွေအများကြီးရှိပါတယ်အားရှိသွားပါလားမေ့တယ်လူမြောက်ပေးလို့ဖြစ်အဲ့တော့တရားမြန်မေ့မှာကြောက်တာမဖြစ်ဘူးနောက်နာသမီးတွေနာသားတွေနဲ့ဥယျာဉ်ထဲသွားပျော်ပါပြီးခါကျမှငါပြန်လာရင်တော့ဘာတစ်လုံးမှပေါ်မှာမဟုတ်ဘူးเนาะအဲ့ဒါတော့မဖြစ်ဘူးငါငါအခုချက်ချင်းသွားမေးမအောင်မဲဆိုတော့ပြုတ်ကနေဆိုဆင်ကြောကုတ်ဘောကပြောက်ပြီးတော့တင်လာဖះရှိပါတာညာကြီးတကောင်ညာကြီးတကောင်ရောက်လာတဲ့ခါကျတော့မြတ်စွာဘုရားသူကသွားမေးတယ်မြတ်စွာဘုရားဒီလိုဒီလိုပဲ နော်ဘုရားသာသနာမှာနော်ယန္တပယောဂီတယောက်ကတကယ်ထားမယ်ဆိုလို့ရှိရင်တဏှာကိုရနေပုံကအယုံပြုနေနေပါတည်းလေဘုရားဆိုပြီးတော့မေးတာအဲ့ဒီအမေကကိတ္တဝတ္တနုကောပန်းနေဘိက္ခုတန်ခိတ်တေနတဏှာသင်္ခယဝိမုတ်တော်ဟောဒီဆိုပြီးတော့အချင်းချုပ်ထားပါတော့ဗျာနော်မေးတဲ့ခါကျတော့မြတ်စွာဘုရားဖြစ်တယ်ဣဒဒေဝနာမင်တာဘိက္ခုနောသူတံဟောတိတပ်ပိဓမ္မနာလအဘိနိဝေတာယဟေးနတ်တို့တနေ့တရားမင်းတဲ့နော်အလုံးစုံရှိသမျှတရားဓမ္မတွေကိုနေစာဒုက္ခအတ္တလို့ နှလုံးသွင်းခြင်းကမသင့်ဘူးတနည်းမသွဲနဲ့ဒီလိုပြောတာတဲ့တဲ့သူ့ကို straight အတိတ်ပဲပြန်မယ်ဆိုရင်တော့ရှိသမျှတရားမှန်သမျှသည်အနိစ္စဒုက္ခအနတ္တတရားတွေလို့ပြောတယ်အဲ့ဒါလို့သွင်းရင်တော့အဖြောင့်အမှန်ပြောင်းပြန်ကတော့နေစာဒုက္ခအတ္တအဲ့ဒါလို့သွင်းရင်မှန်မှမလားအဲ့ဒါလို့မင်းနှလုံးသွားမသွင်းနဲ့လို့ပြောတာဒါတော့အဲ့ဒါလောက်တုတ္တရှိရင်ဘာလုပ်လို့ရပြီလဲတရားထုတ်လို့ရပြီတဲ့ သင်တို့သိရအဲဒါကြောင့်မလို့အကျဉ်းဆုံးအ ਨੇ ဆုံးရှိသမျှသင်္ခါရဓမ္မတွေဒီအနိစ္စဒုက္ခအနတ္တတရားတွေပဲလို့မိမိစိတ်ထဲမှာနော်အာယုံရလို့အသိဉာဏ်ကလေးရပြီဆိုရင်မလုပ်လို့ရပြီလေဝိပဿနာအထုတ်လို့ရပြီဒါကြောင့်ဆရာကြီးကအဲ့ဒါလေးကိုအကြောင်းပြုပြီးတော့နော်ဒီဆောင်းဘုတ်ကလေးစီပေးထားတယ်ကိုလည်းပဲဒါလေးကိုသိအောင်ဆိုကြည့်ပါဦးလုံးစုံဓမ္မ ထပ်ဆိုပါဦးဗျာ အဲ့တော့မိမိတို့လည်းဝိပဿနာတရားထုတ်နေတော့ဒီပြင်ဒီပြင်အခြားပုဂ္ဂိုလ်တယောက်ကမေးခဲ့ရင်ဖြည့်စရာရှိအောင်တက်တဲ့နှစ်လောက်တော့လွတ်ကျက်ထားကြအဲ့လောက်တော့ကျက်နိုင်တယ်မို့လားလို့ဥက္ကဟဒါရဏဆောင်းထားရမယ်ဆိုတာလေစောစောတုန်းကနံပါတ်၄မှာပါတယ်ဒါရဏအလွတ်လေးလဲဆောင်းထားဆိုတော့လုံးစုံဓမ္မအနိစ္စဒုက္ခအနတ္တဤ၍ဤမြကြားဘူးကအဲ့ဒါလောက်ဆိုရင်သုတမယညာလုံလောက်ပြီတဲ့ခိုင်အဲဒီသင်္นานเนี่ยလူတွေတော့ဒါအပြော့ပါပဲယုံကြည်ပြီးသားပါ ဒါပေမဲ့ကိုကသူများသူများတွေကမေးလာခဲ့လို့နော်အခုနပြောသလိုကြံကန်နဲ့ရွတ်ဘာညာတွေပြောခဲ့မယ်ဆိုလို့ရှိရင်မိမိတို့ကလည်းပဲပြောစရာရှိရမယ်သကရေလူဖို့တော့မဟုတ်ဘူးအားထုတ်တဲ့ပုံကိုယ်တွေအားပေးဖို့ပြောတာအာမဟုတ်ပါဘူးကွာဒါကတော့ညံကြီးတဲ့ပုံကိုယ်တွေအတွက်ကတော့ဟုတ်မှာပေါ့တို့လူသားမှန်ပုံကိုယ်တွေအတွက်အချိန်မရှိတဲ့ပုံကိုယ်တွေအတွက်ဒီလောက်ကြီးမသိလဲပဲအနိုင်ဆုံးရှိသမျှသင်္ခါရတရားမှန်ရင်အနိစ္စဒုက္ခအနတ္တပဲဆိုတာလေးကိုအဲ့ဒီလောက်လက်ခံတတ်တဲ့ဉာဏ်ကလေးရှိရင် တရားထုတ်လို့ဖြစ်ပါတယ်ဒါကိုပြောပြဖို့နော်ဒါတော့ပထမနဲ့ဒုတိယနှစ်ပုဒ်ကတဲ့အဲ့ဒီမှာတုတ္တမယဉာဏ်ကိုအချင်းချုပ်ပြတာနော်ဆိုလိုတာကသင်္ခါရတရားမှန်ရဲ့အိစ္ဆဒုက္ခအနတ္တဆိုအဲ့ဒါလောက်ကြားဘူးရဲ့တုတ္တမယဉာဏ်ပြည့်စုံတယ်တဲ့နော်တတ္တယပုံနဲ့ဗာပြောတယ်လဲဉာဏ်ဖြင့်ရှေ့ရှုယုံနံစုမှတ်ပြုသိလေရာဒါနံပဲဒါယုတ်ပဲဆိုတာကိုနာနဲ့ယုတ်ကိုကွဲကွဲပြားပြားသိရင်ဗာဉာဏ်ဖြစ်နာမရူပပရိစ္ဆေရဉာဏ်ပြစ္စယပရိကဉာဏ် ဟွန်းဒါကြောင့်ဒါဖြစ်တယ်ဆိုတော့ပြစ္ဆယပရိက္ခဉာဏ်လည်းပါတာကိုနော်အဲ့ဒါတော့သူကနေပြီးတော့အဲ့ဒီဉာဏ်တစ်ပေါက်ကိုပြတယ်ဒါတော့ဘာပရိညာအနေနဲ့ပြောမယ်ဆိုရင်ပိုင်းပိုင်းခြားခြားသိတာဖြစ်တဲ့အတွက်ညာတပရိညာလို့ခေါ်တယ်နော်နောက်ဆုံးစတုထဘုံနဲ့မမြဲစင်းရဲ့သဘောပဲတည်မြဲပိုင်းခြားတာဆိုတာအနိစ္စဒုက္ခအနတ္တကိုသေးသေးခြားခြားပိုင်းခြားပြီးတော့သိမြင်တာဥရိယပြညာဆင့်တွေကိုရောက်ပြီးအားကောင်းသွားပြီနော်ဖြစ်ဖြစ်တွေကိုသေးသေးခြားခြားမြင်ပြီဒါတော့ဒါတော့မိမိမှာ အနိစ္စမြင်ရဲ့ဘာဆင်တယ်လဲနိစ္စဆင်တာဗောဟုတ်တယ်မလားဝိဇ္ဇနုကဒီအမြင်ကိုရောက်အောင်အားထုတ်ထားတဲ့ဉာဏ်ကပထမသုတမြတ်ဉာဏ်နဲ့သိတယ်တကယ်အားထုတ်လို့ဥရိယပြဉာဏ်ကိုရောက်လို့ဖြစ်ဖြစ်တွေကိုတည်တည်ချာချာမြင်ပြီဆိုရင်တခါတပြောင်းတာလဲတာဖြစ်တာပြစ်တာသိမိနေဘူးလားသိနေပြီရုပ်တည်းရဲ့ဖြစ်ဖြစ်ပုံနာမ်တည်းရဲ့ဖြစ်ဖြစ်ပုံဟာမမြဲပါလားမမြဲပါလားငါတို့ငါတို့ကထင်တာကဒီလိုအခုတကယ်အားထုတ်ကြည့်တော့လက်တွေ့မှာဒါတွေ့တယ်ဆိုရင် ဟောတော့ကမြဲတယ်လို့ထင်တဲ့အထင်သည်တင်ညာဥပါလာသသည်အခုဝိပဿနာဉာဏ်နဲ့တွေ့လိုက်တဲ့အခါကျတော့ပျောက်မသွားဘူးလားပျောက်သွားပြီလေပျောက်သွားတဲ့အခါကျတော့အခုနကတင်ညာဥပါလာသကြီးပျောက်မသွားဘူးလားလို့ပျောက်သွားပြီပယ်လိုက်ပြီဘာနာပြောတာနော်ပယ်လိုက်ပြီအဲ့တော့ဒီဟာတွေကိုပယ်လိုက်ပြီကြော်သွားပြီဒီရဏပရိညာဘာနာပရိညာတဲ့အဲ့ဒါပြောတာဒါကြောင့်ဒီနေရာမှာဒီဟာလေးတွေကတစ်ခါတလေကြလို့ရှင်မိမိတို့ လိုအပ်တဲ့အခါအသုံးချလို့ရအောင်မိမိတို့တက်နဲ့နှစ်တောက်အ ਨੇ ဆုံးအလွတ်ကျစ်ထားသူတစ်ပါးတွေမေးမြန်းခဲ့ရင်လည်းကိုယ်မှာအ ਨੇ ဆုံးဆောင်းပုတ်ကလေးတွေနဲ့ပြောပြလို့ရတာပေါ့။ကဲနောက်တစ်ခုနော်။อืมအာရမဏပฏิဝေဒနဲ့ကိစ္စပฏิဝေဒဆိုပြီးတော့မက်ဒီမှာတိပုံနှစ်မျိုးရှိတယ်အဲ့ဒါလေးကိုဖတ်ကြည့်ပါဦးနော်အာရမဏပฏิဝေဒနဲ့ကိစ္စပฏิဝေဒမက်တို့ ဒီနေရာမှာဒီ message ကြားတဲ့အချိန်ကလေးပဲเนาะအမတန်တူတောင်းတဲ့အချိန်ကလေးဒါပေမဲ့အဲ့ဒီတူတောင်းတဲ့အချိန်ကလေးဟာသူ့ရဲ့စွမ်းအားကတစ်ချစ်ထဲနဲ့လိုအပ်တဲ့ဟာအကုန်လုံးသူ့ဆိုင်ရာကိလေသာကိုပဲအပြစ်ပယ်တတ်တာဒါတော့မလို့သူကမက်ဒီတစ်ချိန်ဖြစ်ယုံနဲ့ဆိုင်ရာကိလေသာကိုသူ့ဆိုင်ရာကိလေသာကိုပယ်တတ်တာပြီးတဲ့အတွက်နောက်ထပ်မက်ဆိုတာနှစ်ခါဖြစ်ဖြေရိုးထုံးတာမရှိဘူးတစ်ချစ်ထဲပဲဖြစ်တယ် တောတာပတိမေတစ်ချက်ပဲဖြစ်တယ်သဂရဂမိမေတစ်ချက်ပဲဖြစ်တယ်အနာဂမိမေတစ်ချက်ပဲဖြစ်တယ်အရတ္တမေတစ်ချက်ပဲဖြစ်တယ်ဒါတော့ဖြစ်တဲ့အချိန်ခါလေးမှာအမတန်တူတောင်းတဲ့မက်ဆေ့ခဏလေးမက်ဆေ့ခဏအခိုက်တန်လေးမှာ तू တကယ်တက်ရဲ့အာယုယူတာကနိဗ္ဗာန်ဘာသူယူလဲအေးနိဗ္ဗာန်ကိုထိုးတွင်းပြီးအာယုံတက်ရဲ့ယူပြီးသိတာကိုအာရမဏပฏิဝေဒထင်ထင်ရှားရှားကြီးဦးဇင်းတို့ဟောတော့ကတော့တုဒ္ဓမယဉ္ဉနဲ့ကြားဘူးလို့တွေးသိမယ်စင်တာမယဉ္ဉနဲ့ဆင်ခြင်ကြည့်မယ်ပေါ့နော် အာနိဗ္ဗာန်ဟာဒီလိုဖြစ်မယ်ဒီလိုဖြစ်မယ်ဆင်ခြင်ကြည့်တယ်အဲ့ဒီတွေးကြည့်မယ်ဆင်ခြင်ကြည့်မယ်အဆင့်ကနေမဲ့အခိုက်တန်ရောက်တဲ့ခါကျတော့တိုက်ရိုက်သည့်ဖြစ်သွားပြီအဲ့ဒါကို အာရမဏပฏิဝေဒတိုက်ရိုက်ထိုးထွင်းသိခြင်းဟာမဲ့ကနိဗ္ဗာန်ကိုတိုက်ရိုက်ထိုးထွင်းမဲ့သိတာပဲကြံတဲ့ကိစ္စတွေမှမလုပ်ပဲဆိုမဟုတ်ဘူးတဲ့နိဗ္ဗာန်ကိုအာယုံပြုတ်တိုက်ရိုက်သိလိုက်တဲ့အချိန်အခိုက်တန်မှာပဲဒုက္ခသစ္စာကိုငကောတော့ကသိထားတာက ဘုရားတို့ရှေ့မှာဝိပဿနာပွားတဲ့အခိုက်အတန့်တွေမှာသိတာကအနိစ္စသဘောဒုက္ခသဘောအနတ္တဘောမသိဘူးလားသိပါတယ်ဝိပဿနာသဘောဉာဏ်အရသိတယ်ဒါပေမဲ့တကက်အပိုင်သိမသိသေးဘူးယတိပြတထက်ချမပြောရသေးဘူးသူကအဲဒီလိုမျိုးဒါတော့မက်ကိုလည်းရောက်ပြီဆိုတဲ့အခါကျတော့ဟာဟုတ်တယ်ဟေးဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒီမှာ decision making အဲ့ဒီကြမှာကြာသွားတာအဲ့ဒါကိုပြောတာဒါတော့စောစောတုန်းကတော့သူ့ရဲ့အားထုတ်မှုအရာသူကလည်းပဲသူ့အတွေ့အကြုံသူ့ရဲ့ experience အရာပေါ့ တယ်နော်သိနေပြီဒါပေမဲ့မင်းတေချာသလား100%တေချာသလားဆိုတော့ almost လို့ပြောကောင်းပြောလိမ့်မယ်မတေချာသေးဘူးဘာဖြစ်လို့လဲသူ့မှာကအားထုတ်တည်တော့ရှိတော့ရှိပါတယ်ဒါပေမဲ့လည်းပဲမဲ့ညာနဲ့တက်ရိုက်ရှင်းရှင်းလင်းလင်းမသိသေးဘူးမဲ့အခိုက်တန်လဲရောက်ရောရုပ်သဘောနာမ်သဘောအနိစ္စသဘောဒုက္ခသဘောအနတ္တသဘောဒုက္ခသစ္စာကိုပိုင်းခြားသိခြင်း ပရိညေယပฏิဝေဒကိစ္စကအဲ့ဒီကြမှာအပြည့်တတ်သွားတာဒါတော့နိဗ္ဗာန်ကိုအာယုံပြုနေတဲ့အချိန်ခါမှာပဲဒုက္ခသစ္စာကိုပိုင်းခြားသိခြင်းကိစ္စပြီးတယ်ဒါတော့သိရမယ့်ကိစ္စအနေနဲ့ပြီးလို့သူ့ကိုပရိညာကိစ္စလို့ခေါ်တယ်ပိုင်းခြားသိခြင်းကိစ္စဒုမူရိယကြတော့ပယ်ခြင်းကိစ္စတဏှာကိုအဲ့ဒီမှာပယ်တာစောစောတုန်းကပယ်တယ်ဆိုတာတော့တခဏအပြည့်ပယ်မယ်တရင်ကဝိပဿနာဉာဏ်နဲ့ပယ်မယ်ဇံရတဲ့ပုဂ္ဂိုလ်က ဒရင်္ဂါအဖြစ်ပဲမယ်ဝိက္ခမနဘာဟနဲ့ပဲမယ်ဇန်ရှိသလောက်နေမယ်ပေါ့ဒါပေမဲ့အမြင့်ပြရလားမပြဘူးဒီနေရာကြမှာသူကဒီပယ်ခြင်းကိစ္စကအဆုံးတတ်သွားတယ်လို့ဆိုလိုတယ်နောက်တော့တပည့်တော်ပြန်မလာတော့ဒါကြောင့်ပယ်ခြင်းကိစ္စလည်းဒီမှာပြီးတယ်ပြီးတော့မှမေဃသစ္စာပွားတယ်ပွားတဲ့အခါကျတော့ဒီနေရာမှာသောတာပတိမေကိုရောက်ပြီဆိုလို့ရှိရင်ဒီသောတာပတိမေကမစိတ်သည်နိဗ္ဗာန်ကိုလည်းအာယုပြုရတယ်နော်ပြီးတော့မှ ဒုက္ခသစ္စာကိုလည်းပန်းပန်းခြားခြားထင်ထင်ရှားရှားသိရတယ်သမုဒိယသစ္စာကိုလည်းပယ်ရတယ်အဲ့ဒီလို လုပ်ငန်းကိုလောက်တာဒီပဲလေမေဃသစ္စာလောက်ရမယ် function ဘာဝနာကိစ္စပြီးတယ်လို့ဆိုလိုတယ်ဒါဆိုသူကိစ္စလည်းပြီးသွားတယ်လို့ဆိုလိုတယ်ဒါတော့និရောဓဆိုတဲ့မေဃသစ္စာကိုကြတော့အာယုံတက်ရဲ့ယူပြီးသိလို့အာရမဏပฏิဝေဒအာယုံယူသောအဖြစ်တက်ရိုက်သိခြင်းဉာဏ်တဲ့သစ္စာ၃ပါးကတော့ဒုက္ခသစ္စာကိုပိုင်းခြားသိခြင်းကိစ္စ သမုဒိယသစ္စာကိုပယ်ခြင်းကိစ္စမေဃသစ္စာကိုလည်းပွားခြင်းကိစ္စ၃မျိုးကိုပြီးတဲ့အတွက်ကိစ္စအဖြစ်ပြီးခြင်းအဆုံးသတ်ပြီးခြင်းပေါ့နော်အဲ့ဒါကိစ္စပฏิဝေဒလို့ခေါ်တယ်ဒါကြောင့်သစ္စာသိတဲ့အခါမှာဘယ်နှမျိုးရှိလဲဆိုရင်အာရမဏပฏิဝေဒကိစ္စပฏิဝေဒနှစ်မျိုးရှိတယ်လို့မှတ်ပါနော်ကောင်းပြီအောက်ကဟာလေးဖတ်ကြည့်ပါဦးဝတ္တသစ္စာနဲ့ဝိဝတ္တသစ္စာဆိုတာလေ

ကောင်းပြီဒီနေရာမှာဘုရားတို့ဝိပဿနာရှုကြတဲ့အပိုင်းကို ရောက်ပြီဆိုရင်တဲ့ဒီဒုက္ခနဲ့သမုဒိယကတော့ဝက်နယ်ပယ်ထဲမှာရှိလို့ဝတ္တသစ္စာလို့ခေါ်တယ်။ဒါនិရောဓနဲ့မေဃသစ္စာကြတော့ဝက်ဒုက္ခနယ်ပယ်ရဲ့အပြင်ဘက်မှာဖြစ်တဲ့အတွက်ဝိဝတ္တသစ္စာလို့ဒီလိုခေါ်ပါတယ်။ဒါတော့ဝိပဿနာရှုတဲ့အခါကျလို့ရှိရင်ဝတ္တသစ္စာဖြစ်တဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုရှုရတယ် ဝက်ကင်းပြီးတဲ့လောကုတ္တရာသစ္စာဖြစ်တဲ့မဲ့နဲ့နိဗ္ဗာန်ကိုရှုလို့မရဘူးအဲ့တော့ဘာဖြစ်လို့လဲဆိုလို့ရှိရင်သူကနံပါတ်1ဦးဇုံတို့ဝိပဿနာရှုတဲ့ပုံကိုယ်တွေဟာမိမိတို့ကထားပါတော့နော်ပုရုဇေအနေနဲ့ပြောကြပါစို့မဲ့ကိုရောက်ဘူးသလားနိဗ္ဗာန်ကိုမရောက်ဘူးမဲ့မဲ့ကိုမရောက်တဲ့အတွက်နိဗ္ဗာန်မရောက်ဘူးဒါတော့မဲ့နဲ့နိဗ္ဗာန်ကိုမှမရောက်ဘူးပဲကိုမရောက်ဘူးတဲ့နေရာကိုဘယ်လိုလုပ်အာရုံပြုလဲ ဘယ်လိုလုပ်ရှိမလဲကိုမရောက်ဘူးတဲ့နေရာဘလောက်ပဲပုံနေပြောပုံနေဖော်ပြောပြောမျက်စိထဲမှာမြင်နိုင်မှာမလားမမြင်နိုင်ဘူးတခုတော့ရှိတာပေါ့နော်သို့တော့အေးအဲ့ဒီမှာအဲ့ဒါတော့ရှိတယ်တဲ့အဲ့လိုတဲ့ဆိုတဲ့အတုတုဒအနေနဲ့တော့ဒီလောက်တော့မရဘူးလားရတယ်လေအဲ့ဒါတုဒခေါ်တာဒါတော့ဒီမှာမှတ်ထားမှာကနိဗ္ဗာန်ဆိုတာဟာဒုက္ခကတိန်ချုပ်ငြိမ်းပြီးတော့မှနော်ယုံနံခတ်သိမ်းမရှိတော့ဘူးဖြစ်တဲ့ဖြစ်တဲ့သင်္ခါရသဘောမရှိတော့ဘူးအဖြစ်ဖြစ်တဲ့ရက်နော်ဖြစ်ဖြစ်တဲ့ကုံဆုံးတဲ့အသင်္ကတဓမ္မ ဒါတော့အသင်္ကတဓမ္မဆိုတဲ့သဘောတရားသည်အိုခြင်းနာခြင်းသေခြင်းဆိုတဲ့သဘောလည်းမရှိဘူးဒါတော့ငါတို့ဘက်မှာတော့ဩယုံနာသင်္ခါရသင်္ခါရသဘောတရားတွေနဲ့ဖွဲ့စည်းထားတဲ့ဝိဒုက္ခနယ်ပယ်ထဲမှာရှိတော့အိုရာတွေလည်းရှိတယ်နာရာလည်းရှိတယ်သေရာလည်းရှိတယ်ဒါတော့ဒီနိဗ္ဗာန်မှာကြောအဲ့ဒါတွေမရှိတော့ဘူးဆိုငြိမ့်မီတန်တိဒုက္ခနော်ဝိဇ္ဇနုရှာရပူလောင်ဒုက္ခဟုတ်ဟုတ်တယ်လေခမတော်စဉ်းစားကြည့်ကျုပ်တော့ပူမှနေတတ်တာမပူရင်မနေတတ်ဘူး ကဲအဲ့ဒါပြောဦးစင်းပြောတာမှန်လားကဲဒါဆိုတက်တည်ပြပါနဲ့ကောင်းကဲပူလောင်မနေတဲ့တော်စံခင်ဗျာတက်တည်ပြလေကျုပ်ကထင်းထင်းရှားရှားကိုမြင်အောင်ပြမယ်ဟမ်ခင်ဗျားတို့ရှောက်သီးတုပ်စားတယ်ရှောက်သီးတုပ်စားတော့အဲ့ချက်မှာငပိလေးတော့ပါပါတယ်နော်ဒီပြင်တော့ပါတယ်ဒါပေမဲ့ဒီတိုင်းကောက်စားလိုက်တော့ဘလို့နေလဲဘောရွှွှွှွကြီးမနေဘူးလားငရုတ်သီးလေးထည့်လိုက်လေဟာငရုတ်သီးတောင်းကိုထည့်တယ် ထဲတဲ့ခါကျတော့စာဟာအဲ့ကျမဟာရှူးရှူးရှက်ရှက်နဲ့အဲ့ဒါမှချင်ကန်ဆက်ကောင်းမသွားဘူးလားကောင်းလိုက်ပြီးတော့ပါဇက်တွေဟာမဟုတ်လိုက်တာရှူးရှက်ရှူးရှက်နဲ့ဟာပြီးတော့ဆက်တယ်ဟာဆက်တာဟာဆက်တာပြီးတော့အိုက်တယ်အိုက်တယ်နဲ့ပြောတယ်ဆက်တယ်အိုက်တယ်ဆိုရင်ဘာကြောင့်မလို့ငရုတ်တီစောစောထည့်လဲလို့ငရုတ်တီမထည့်ပဲစားပါလားဒါမဲ့ခမရောက်တွေကျင်းတယ်လားရှောက်သီးဆိုရင်ဘာပါမှလဲကျုပ်တို့လောကီဒုက္ခလည်းငရုတ်သီးလို့ပူမကောင်းတာကျုပ်တို့လူပုရုဇဉ်တွေကမပူရင်နေရလား နေရပါဘူးမလေးမနေရဘူးဦးဇင်းတို့ကဘုန်းကြီးကြောင့်လာယောဂီလာလုပ်တဲ့လူတွေကြည်သိတယ်ကြောင့်မအေးလေးနေရမနေတတ်တော့ဘူးဟုတ်လားဒုက္ခလေးနဲ့နေတဲ့သူကဒုက္ခလေးရှိမှနေတတ်တယ်အပူလေးရှိတဲ့သူကအပူလေးရှိမှနေတတ်တယ်အပူလေးမရှိရင်ဟာတာတာကြီးဖြစ်နေမနေတတ်တော့ဟုတ်တယ်မဟုတ်လားဒါကြောင့်မလို့ကျုပ်တို့ပုရုဇဉ်တွေဆိုတာပူမှာပဲနေတတ်တာဟုတ်တယ်မဟုတ်လားအဲ့ဒီအပူကိုပဲကျုပ်တို့ဒုက္ခဖြစ်ခံစားရမလားလို့ကဲဖះကလည်း ဒီဥစဉ်တို့အခုရှိနေတဲ့ကာမဂုဏ်ဒုက္ခတွေဘာတွေမှအကုန်သုံးစရာဆွဲစရာအိမ်နေသားတွေမရတွေလင်းအောင်ကြားတွေဘာတွေညာတွေဆိုတာတကယ်တမ်းပြောတဲ့ခါကျတော့ဒုက္ခလို့နောက်ဆုံးမပြောဘူးလားကျုပ်တို့မသိဘူးလားဒါမှပယ်သလားအဲ့ဒီအပူလေးနေပဲနေပါရစေဟမ်ဆရာတော်ကြီးတပါညီးတာကိုနော်အသက်ကြီးတော့ဟိုကစွန်းစားလားဒီကစွန်းစားလားအသက်ကြီးတော့မစားခြင်းဘူးမစားလည်းမစားနိုင်ဘူးမစားနိုင်တော့လိုက်ပြီးတော့စွန်းစားလိုက်ရတာကိုတိတ်ပင်ပန်းတယ် သိပေမဲ့ဟာဆရာတော်ကြီးဆိုတော့လည်းပဲဟိုကကြွေးကျင်တရားကြွေးကျင်အဲ့ဒီကြမှာမစားနိုင်ဘူးဆိုတဲ့အရွယ်ကြမှာပဲအပင့်အဖက်ကလည်းများတာတခါတည်းတစ်ဘက်ကနှစ်ဘက်ကသုံးလေးဘက်ကစားနေတဲ့အရွယ်ကြတော့ပင့်တဲ့လူကမရှိဘူးဒါတော့မစားနိုင်တဲ့အရွယ်ကြမှာပင့်တော့ဆရာတော်ကြီးညီးတာပေါ့ဩငါနဲ့ဒုက္ခရောက်တာဆိုတော့ကြောင်းကြံနေကမဖို့သူတို့ကဒီလိုဒုက္ခမျိုးတော့သူတော်တို့ကခံလိုက်ခြင်းပါဗျာဟမ်အဲကျုပ်တို့လည်းပဲဒီလိုအပူမျိုးတော့ကျုပ်တို့ကခံလိုက်ခြင်းအဲ့လိုနေတာဟာကျုပ်တို့ပူမှာပဲနေတာဒါကောင်းပြီ အဲ့တော့ဝိဒ္ဓသစ္စာဝိဝိဒ္ဓသစ္စာဆိုတာဝိဇ္ဇတို့ဒီဘက်ကလောလောကီထဲမှာနေတဲ့အခါကျတော့အဲ့လောကီထဲမှာရှိနေတဲ့ဒုက္ခကိုကြည့်ပြီးတော့ဟိုမှာမရှိတော့ဘူးဆိုတော့အော်ဟိုမှာတော့တို့လိုဒုက္ခမရှိတော့ဘူးလို့အဲ့ဒီလိုကလေးမှန်းပြီးသိရတာအော်နိဗ္ဗာန်ရောက်တော့အေးမှာပဲအဲ့လိုလေးတော့မတဘူးလားအေးအဲ့ဒါတော့တတော့အဲ့ဒီလိုမျိုးကြားဘူးယုံလောက်တော့ရတယ်တဲ့ဒါပေမဲ့မိမိတို့ကတက်ရိုက်ကြီးတည်ထားတာမဟုတ်တဲ့အတွက်ဒါကိုမက္ကသစ္စာပေါ်မရဘူးတနည်းလောကုတ္တရာစိတ် နိဗ္ဗာန်မှာတဏှာဥပါဒဆိုတဲ့အဲတဏှာဒိဋ္ဌိဆိုတဲ့ဥပါဒဝင်လို့ရရလားဝင်လို့မရဘူးရဲရဲတာပြောမမဘူးနော်လောကုတ္တရာစိတ်မှာတဏှာဥပါဒဝင်လို့ရရလားတဏှာဒိဋ္ဌိဥပါဒဝင်လို့မရဘူးဆိုလို့ရှိရင်ဦးဇင်းတို့ဝိပဿနာရှုရမှာကဥပါဒာနဲ့ခန္ဓာ၅ပါးတဏိတဏှာရဲ့ဒိဋ္ဌိရဲ့ဥပါဒနှစ်ပါးကတ်တဲ့နယ်ပယ်ကခန္ဓာကိုယ်သာရှုရိုးရိုးလောကုတ္တရာခန္ဓာသွားရှုလို့မရဘူးအဘိဓမ္မာကျောင်းသားများပြီးပြီးယုံကြည်ပြီးသားအနေနဲ့ပြောရရင်တော့နော် မက်စိတ်၄ခုမှာရှိနေတဲ့ဝေဒနာတင်ညာသူနဲ့တွဲနေတဲ့သင်္ခါရမက်စိတ်၄ခုလောကုတ္တရာစိတ်ထဲမှာရှိနေတဲ့ဟာသွားရှုလို့မရဘူးလောကီမှာရှိနေတဲ့ရုပ်28ပါးရှုလို့ရတယ်နော်လောကီစိတ်ဘယ်နှပါးရှိလဲ88 88 88တော့88တယ်တိတ်မရှင်းတဲ့တော့じゃဘိုးတွေကြရင်သူတို့ဆဲတဲ့ထဲနေလိမ့်မယ်80တပါးရှိတယ်ဟမ်တိတ်ပြီးတော့မရှင်းတဲ့ သူတို့ဆဲရထင်တယ်ဥမာသူတို့ရှစ်ရှစ်ရှစ်ရှစ်ဆိုတော့အဲ့ဒီ level မှာရှိနေတဲ့သူနဲ့တွဲတဲ့စိတ်တဲ့50တဲ့ပါရှုလို့ရတယ်ဒါပေမဲ့လောကုတ္တရာပဲရောက်တဲ့အခုနကလောကုတ္တရာစိတ်နဲ့ရှင်းတဲ့စိတ်ဟိုတဲ့နေသွားရှုလို့မရဘူးအဲ့ဒါကြောင့်မလို့မိမိတို့ဒီဒီဘက်မှာဥပါဒံရဲ့ level အတွင်းမှာရှိနေတဲ့ဥပါဒံနဲ့ခန္ဓာကိုပဲရှုရတာဒါကြောင့်လောကုတ္တရာဘက်ကစိတ်လောကုတ္တရာတရားသည်ဥပါဒံမကနိုင်တဲ့အတွက်ရှုလို့မရဘူးဥပါဒံမကရင်ရှုစရာလိုသေးလားဘယ်လိုမလဲဒုက္ခပေးလို့သူ့ရှုရတာဒုက္ခမပေးတဲ့လောကုတ္တရာဘာလို့ရှုရမှာလဲ ဟုတ်တော့မလားဒါကြောင့်အဲ့ဒီ logic level မှာရှိတဲ့ဝတ္တသစ္စာဖြစ်တဲ့ဘာနဲ့ပါရှုဒုက္ခနဲ့သမုဒယကိုရှုမယ်တဲ့ဦးဇင်းတို့ရှုရမှာအခုနပြောတဲ့ဒိဋ္ဌနာနဲ့ဒိဋ္ဌိအစွဲကပ်နေသေးတဲ့ခန္ဓာ၅ပါးဒုက္ခသစ္စာထိုက်တဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုရှုရမယ်ဒါပြောလိုက်တယ်ဆိုရင်သမုဒယလည်းပါပြီးသားပေါ့အဲ့ဒါဒီဝိပဿနာရှုရမယ်ဟာဒါကြောင့်တချို့တချို့ကပြောတယ်တခါတည်းအချို့ကမ္မဋ္ဌဆရာတွေကပြောတတ်တယ်တဲ့ ဦးဇင်းတော့တက်ရတော့မကြဘူးဆရာတော်ကြီးကပြောတာပါမာစီဆရာတော်ကြီးကတချို့ကပြောတယ်တဲ့လောကုတ္တရာတရားကိုမြန်မြန်ရအောင်လောကုတ္တရာတရားကိုတခါတက်ရရှုတဲ့အဲ့ဒါဆိုမြန်မြန်ရောက်တယ်ကျုပ်တို့လည်းအဲ့လိုကြော်လိုက်ရမကောင်းဘူးလားဟမ်နိဗ္ဗာန်ကိုကမ္မတန်ရှုမဲ့တဲ့ကိုတောင်မရောက်ဘူးပါဘူးဆိုတဲ့ကျုပ်ဘလို့လိုများရှုကြမလို့တော့မသိဘူးနော်အဲကြောင့်ဦးဇင်းတို့ပြိဋ္ဌာန်များတည်ထားဖို့ကဩဝိပဿနာရှုတယ်ရှုတယ်ဆိုတာလောကုတ္တရာတရားရှုလို့မရဘူးတဏှာရဲ့ ဒိဋ္ဌိရဲ့ဥပါဒံကတ်တဲ့လောကီဘက်မှာရှိတဲ့ခန္ဓာ၅ပါးဥပါဒံနဲ့ခန္ဓာ၅ပါးရှုရမယ်တဏိဝတ္တသစ္စာဖြစ်တဲ့ဒုက္ခသစ္စာ သမုဒယသစ္စာဒီဝိပဿနာရှုရမယ်သစ္စာနှစ်ပါးဝတ္တသစ္စာនិရောဓနဲ့မေဃသစ္စာဒီဝိပဿနာရှုလို့မရဘူးအဲ့ဒါလို့မှတ်ထားပါဒါတော့ဒီနေ့အခု7နာရီအချိန်လဲစီပြီဆိုတော့ gain ဒီနေရာတွေမဲ့အဆုံးသတ်လိုက်ကြအောင်စို့ gain ဒါတို့ခေါ်ကြတော့ ဟုတ်ပြီအာဟာမိန်တော်မူတယ်လို့ပြောတာဟုတ်တယ်လေတခါကြီးဟုတ်တယ်လေအာဟာဆိုတာအာမဟာပဲနဲ့မလို့ဟုတ်မိန်လို့မရတော့ဒါပဲလို့ပြောအဲ့ဒီစကားလုံးကတကယ်ကြီးရတာဘုရားတို့စာတစ်တုံးအဲ့ဒါပဲပြောတာမင်းတို့ကောင်းတဲ့စဉ်းစားကြည့်ကြရတယ်အာဟာဆိုဤဆိုတော့ဆိုခြင်းအာကြီးဟာတာဘုကပါဇက်ကြီးဖျဲမှာ ဟုတ်တာပဲစဉ်းစားကြည့်တော့အာဟလိုက်မှာပဲပါဇက်ကပွန့်သွားတာမပါဘူးဟုတ်လားတထာဂတောအာဟဆိုတာအကြောင်းတရားမှန်သမျှသည်တဲ့အကျိုးတရားအကျိုးတရားမှန်သမျှသည် အကြောင်းတရားပေါ်မှာအခြေခံပါတယ်တဲ့အဲ့ဒီအကြောင်းတရားတွေရဲ့အကျိုးတရားတွေရဲ့အကြောင်းကိုလည်းပဲမြတ်စွာဘုရားကဟောတော်မူခဲ့တယ်လို့ပြောတာပြောရမယ်ဆိုရင်တော့ဒုက္ခသစ္စာနဲ့သမုဒယသစ္စာလို့ဆိုလိုတယ် အာကုသိုလ်ကတော့စေရနာနဲ့ဆုံးဖြတ်ရမှာ哦တခါတလေတော့ခက်တော့ခက်တာအပျော်သမားကလည်းပဲတတ်တဲ့ချင်းကြတော့ဟာသူရကျင်တဲ့ဇောနဲ့သေးစေကွာရစေကွာဆိုတဲ့စိတ်ကဒေါသစိတ်ကရှိနေမှာပဲလေဒါပေမဲ့မုံဆိုးဆိုမှတခါတလေကြတော့ငါဒီပြန်လောက်တာလောက်တတ်ရင်ကတော့ နော်ပန်ကာလေးအောက်မှာငါသွားလှုပ်ပါတယ်အခုတော့မတတ်တာလို့လားလှုပ်ရတာသူတို့လည်းသိချင်မှမဟုတ်ဘူးဒီမဲမှမရရင်လည်းမိမကငါ့ကိုကြီးမှမဟုတ်ဘူးသားပါမှနော်အမဲပါမှအသားပါမှဆိုတာမရကကြီးဘူးတပြဆိုတာကြားဘူးလားလို့ဇတ်တို့တယ်ဆိုတော့ဒါတော့သူသားမရကြွေးဖို့ကလည်းအသားပါမှဆိုတာတခါတလေမတတ်ချင်မနဲ့တတ်တာလည်းရှိကောင်းရှိမလဲစေရနာခပ်ပေါ်ပေါ်ပေါ်ဒါကြောင့်ဒီအလုတ်ကိုကြည်ပြီးတော့မမြင်မဲနဲ့တော့ဒါတခါတည်းကြီး definitely ပြောဖို့ဆိုတာတော့ခက်တယ်ဒါကြောင့်မြတ်စွာဘုရားဝိပဿနာဝါဒလို့ပြောတာ ဧကန်တဝါဒမဟုတ်ဘူးအရှင်ကိုကြည်ပြီးတော့မှတိုက်ရိုက်ပြောလို့မရဘူးနော်ပြောလို့မရဘူးတခါတလေမှာဟောစေရနာကိုသွားပြီးတော့ကြည်ရတယ်စေရနာကိုသွားကြည်ရတယ်အဲဒါကြောင့်ဦးဇင်းတို့ ပုဂ္ဂိုလ်တူတယောက်ဖြစ်တယ်ဆိုတဲ့အရာကြတော့ဦးဇင်းတို့အနေနဲ့ကဟိုများသောဖြင့်က action ကိုကြည့်တာ哦ဒါပေမဲ့ဘုရားကြတော့သူကစေတနာကိုကြည့်နေတော့စေတနာကသူကဘာရှိတယ်ဆိုတော့ဒီအခိုက်အတန့်မှာဒီအခိုက်အတန့်လေးတစ်ခုကိုပဲသူဆုံးဖြတ်တာဆိုတော့ဒီအခိုက်အတန့်လေးမှာသူဘာဖြစ်တယ်လဲဆိုတာကပြောလို့မရအောင်ဥပမာတကားတလေကြတော့တကားကြီးရဲ့တန်ငါတဲ့ပဲထားပါတော့တန်ငါတဲ့တယောက်ကငါများတယ်ငါကြီးကလှလှပပမိတယ် ဒါတော့အခါတိုင်းကဒီလို၅မျိုးမရောက်ဒီ၅မျိုးကလည်းအင်မတန်မှကောင်းတဲ့၅မျိုးဆိုတော့ဟာ၅ကြီးတော့ရပြီငါတော့၅ကြီးရတော့အင်းချတော့မိမချက်ခိုင်းပြီးကြောင်သွားလို့မယ်ဘုန်းကြီးတွေလည်းဆုံးမကရကြပြီဆိုရင်ဒီအကုသိုလ်မျိုးကြတယ်ဘယ်လိုလုပ်မလဲအကုသိုလ်ဓမ္မကုသလတာဓမ္မတာဖြစ်သွားပြန်ရောကဲအဲကြောင့်ခက်တယ်ဆိုအဲ့ဒါကိုပြောတာသူ့စိတ်ထဲဘာဖြစ်တယ်လဲဦးဇင်းကမသိဘူးမသိတော့လောက်တော့အကုသိုလ်ပဲဒါပေမဲ့ तू က၅ကြီးကြည့်ကြည့်ပြီးတော့ तू ကပီတိဖြစ်တာလှူဖို့ဖြစ်နေတာ ငါဘုန်းကြီးဆိုမကတာကြာပြီကြောင်းသွားပုံပဲဘာညာဆိုတော့တတ်တော့တတ်တာပေါ့ဗျာဒါပေမဲ့တစ်ဖက်ကဘာလေးရှိနေလဲကုသိုလ်ခံလေးရရှိနေတော့သူ့အတွက်ကဟောလွတ်ရကြွရလေးတွေရှိနေတယ်အဲ့ဒါကြောင့်တခါတည်းပြောဖို့ကတော့ခက်တယ်อืม တိတမတမာတိဆိုတဲ့သုံးခုပါမှပညာကရပါတယ်ဒီလိုရှင်းပါလေ။မိုင်းနဲ့ပြတော့အောင်အဲ့ဒီဟာကအခုနကပြောသလိုပဲနာယူသူရဲ့အစင်တန်းပေါ့နော်အစင်တန်းဆိုတာကဟိုပစ္စည်းပြောတာမဟုတ်ဘူးတရားလောက်ထားတဲ့အစင်တန်းပြောတာသူ့ရဲ့လိုက်စားမှုအစင်တန်းဘလောက်နစ်နေပြီလဲ အဲ့ဒါမျိုးလေးလည်းမြိုက်ထက်စဉ်းစားရမှာလေစဉ်းစားတဲ့အခါကျတော့ဝိဇ္ဇနုအာယုံဆိုင်ဆိုင်သေးသေးချာချာနားထောင်လောက်မှနားလည်မဲ့ပုံကိုနဲ့တွိုင်းလိုက်ဖြတ်ခနဲ့ကြလိုက်တဲ့နဲ့ဒင်းခနဲ့တီးလိုက်တဲ့ပုံကကွာသွားပြန်ရတခါအဲအဲ့လိုရှိတယ်ဟုတ်တော့မဟုတ်လားအဲ့ဒီလိုနှမျိုးကွာတာဖြစ်တဲ့အတွက်လူပုပုဂ္ဂိုလ်ဒုတိယမှာဥစဉ်တော့စာတင်တယ်ဆိုရင်သိမှာပေါ့တချို့ကလေးကတစ်ခါတင်နားလဲတချို့ပုဂ္ဂိုလ်က3လ5ကတင်တချို့ပုဂ္ဂိုလ်ကအားတစ်ချိန်လုံးတင်ရတယ်တချို့ပုဂ္ဂိုလ်ကတစ်နေ့လုံးတင်တာတော့မရဘူး ဆိုတော့ညံသိဖြစ်တဲ့ပုဂ္ဂိုလ်ကြတော့ဒိုင်းကနေတစ်ချက်တက်လိုက်တင်လိုက်တာနဲ့တက်သွားတဲ့ပုဂ္ဂိုလ်မျိုးကြတော့တစ်ချက်ကြားတာဟာသူ့အတွက်လုံလောက်သွားပြီအာယုံစိုက်စရာတွေအဖက်ဖန်ထပ်ထပ်လှုပ်စရာမလိုဘူးဩဃတိတင်ယူပုဂ္ဂိုလ်လိုပေါ့နော်ဩဃတိတင်ယူပုဂ္ဂိုလ်ဆိုတာတစ်ချက်ပဲကြားတယ်လေဆိုတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့သူ့အတွက်ဟာလိုအပ်တဲ့တစ်ချက်ကလေးကကြားလိုက်တဲ့အခိုက်နဲ့ကြိုက်ရင်ဒါမဲ့ထိအထောက်ဘူးလေပြုတ်သွားနိုင်တယ်အဲဒါတော့ဒါပေမဲ့တခါခုနပြောလို့ပေါ့နော် အာယုံကိုသေးချာစူးစက်စက်ဆင်ခြင်ပြီးမှနားထောင်မှရမယ်အစဉ်မျိုးဆိုရင်တော့အခုနကပြောတဲ့အချက်လက်တွေကလိုအပ်သေးတာဖြစ်တဲ့အတွက်ဟိုမက်ကင်ဖြစ်ဖို့တော့တော်တော်လေးခဲရင်တာပေါ့နော်။ဘာဖြစ်လဲဆိုတော့ဒါကနေရပုဂ္ဂိုလ်ဆိုတာကအဖမ်းမှန်အထက်တက်လောက်ရတယ်လေ့လာရတယ်မင်းမြရတယ်ဆင်ခြင်ရတယ်ကြင်ကြံရတဲ့အဆင့်ဘက်ကနေရပုဂ္ဂိုလ်ဘက်ကတွေ့ရင်တော့ဒါလိုအပ်ပါတယ်။သို့တော်ဦးဇင်းကတော့ခုနကအကောင်းဘက်ကပဲတွေ့တယ်။ဘာဖြစ်လို့လဲဆိုတော့လူဆိုတာက လူပဲတာမညတွေ့ဘုံကြီးဖြစ်ဖြစ်လူဖြစ်ဖြစ်ဦးဇုံတို့မှာရှိနေတဲ့စိတ်ဒီပါပါစိတ်တန်နိဝါရီဒန်တိုင်းကရောတောပုညာပါပသမေရမတိမနောပါပသမေရမတိမနောရမနောဦးဇုံတို့ပုထုဇဉ်မှန်သမျှသူကငါမသူကငါကမကြံတတ္တဝါတို့တန်တန်မှာအပြန်ပြန်အဖန်ဖန်အလန်လန်ညှင်းဆဲတတ်တဲ့ဆင်းရဲကိုပေးတတ်သော စိတ်သည်ဒါဦးဇုံတို့ရဲ့စိတ်နော်ပါပသမေငါးပြာအာယုံကာမဂုဏ်တိုက်တွင်းအာဟုတုဆိုတဲ့အတွင်းကြီးထဲမှာ ရမတိမခွဲမခွာအမြဲတမ်းလဲစွဲကနှစ်ချိတ်ပျော်ပိုက်မွေးလျော်လို့လဲနေတတ်ပြန်ပါပြီဦးဇင်းတို့စိတ်ပဲထက်နေအာဟုသောအာယုံ၅ပါးတွင်းကြီးထဲမှာပြောနေတာဒါတော့အာဟုသောအာယုံ၅ပါးတွင်းထဲမှာဆိုတော့တခြင်းတော့ခုနပြောတဲ့ဘာအာယုံကအာဟုသောတွင်းမယ်ဒါနဲ့စာရင်တော့တရင်ကအဖြစ်ပဲပယ်သည်ဖြစ်စေအောင်တော့တရားကလေးကသူလုတ်တရားလေးကြံတာမကောင်းတော့ဘူးဆိုရင်အော်ငါတရားခုနပဲပြောလိုက်တယ်ကြံလို့မဖြစ်ပါဘူးဟဲ့ဒေါသဖြစ်လို့မဖြစ်ပါဘူးတခါတလေကိုယ့်ဘာသာကိုရောက်မှဇွန်းကြတာတောင်စိတ်တို့ရင်တူတာဟုတ် ဆိုတော့ဒါလေးကလည်း remind ဖြစ်သွားရင်အကုသိုလ်တော့နည်းသွားတာပဲလေဒါတော့ဘာပဲပြောပြောအခုနကဘုရားခေါ်တဲ့ထဲကအနိစ္စကြီးဥစဉ်တဲ့စိတ်ဒီအမြဲတမ်းတရားဆိုတဲ့ဘောင်လေးနဲ့ကန့်တတ်မထားရင်တွင်းထဲမှာပဲနေမယ်တွင်းထဲမှာနေမယ်တောင်းတောင်းအပြင်မတက်ဘူးဆိုတော့တရားတန်လေးကြားကကြမှာတော့ဒါအပြင်တက်တဲ့အချိန်လို့မှတ်ရပေးလိမ့်မယ်ဒါတော့အခုနကတရားကိုနားထောင်နေဆိုတာဂါရဝအဂါရဝအသာထပါနော်ဘုရားဟောတာနဲ့တွေ့ကြည့်မယ်ဆိုရင်ဩဘာပဲပြောပြော တွင်းနဲ့ပြောတဲ့အကုသိုလ်စိတ်ကိုကာမဂုဏ်ပြောတဲ့စိတ်ကိုတရားဆိုတဲ့ကုန်းပေါ်တင်ပေးတာပဲဒါနဲ့တိုင်းတာကြည့်မယ်ဆိုရင်တော့ကောင်းပါတယ်နော်အပေါ်တက်လာဖို့ဆွဲယူတာပဲဟုတ်ပါတယ်ဒါကြောင့်လောကသစ္စာနတ်သစ္စာလို့ပြောတာလောကမှာယူတဲ့သစ္စာတရားဆိုတာတော့အမှန်တိမရောက်သေးတော့တကယ်အမှန်တိတော့မရောက်သေးဘူးလို့ဆိုလိုတယ်ဒါပေမဲ့တယောက်ပုတ်သောပုဂ္ဂိုလ်အတွက်ဒေရတာတော့ပုဂ္ဂိုလ်အတွက် တဖွဲ့စည်းတစ်ခုအတွက်တော့မှန်ကောင်းမှန်လိမ့်မယ်ဒါပေမဲ့အားလုံးကိုတော့ generalize လုပ်လို့မရသေးဘူးဟွန်းဘာလဲသူစီရိုက်သူစီရိုက်ဟောဗျာကျုပ်လာမေးတင်းကျုပ်တုံးကဘာလို့မလို့တေးချောင်မကြစ်ထားလဲဟမ်သူစီရိုက်ဆယ်ပါဘာလဲကြိုက်ထပ်ပြောစမ်းကာယကံ၃ပါး 3ပါအလုံး10ပါတပါးချင်းတွက်ပြစမ်းပါဘာမှလိုပဲတွက်ပါမရှောင်ခြင်းရှောင်ခြင်းဟွန်းပြတ်မယ်အဲဟုတ်ပြီပြီးတော့မူရှောင်ခြင်းနောက်ပြီးတော့နောက်သုံးပါမိစ္ဆာဒိဋ္ဌိရှောင်ခြင်းကဲ10ပါးရပြီဟောဘက်က ဟောပုညကရိယာဝတ္ထု7ပါးဘာတူတယ်လဲဘာဝနာအပ္ပစာယနာဝေယဝိစာပတ္တိဒါနာ ပတ္တနုမောဒနာဓမ္မတဝနာဓမ္မဒေသနာဒိဋ္ဌိစုကာမတူလားလို့သူကသာသူရှင်းနေတာကြီးမလာမင်းသူကသာသူရှင်းနေတဲ့ဥစ္စာကြီးတောက်တဲ့ဘာကောင်လဲဆိုတာတွေဆိုနေတောက်တဲ့မလို့တောက်တဲ့ဩတာဥစ္စာသူကလည်းသူသူစိတ်၁၀ပါးကဒုစိတ်၁၀ပါးရဲ့ဆန့်ကျင်ပဲလေ ပုညကရိယာဝတ္ထု7ပါးကတတ်တတ်လေမတူသေးဘူးဥက္ကရုပြောလိုက်အောင်ပါသင်္นานသားတွေကတော့ပုညကရိယာဝတ္ထု7ပါးနဲ့သူစိတ်7ပါးမကွဲတော့ဘူးပြန်ဝင်တော့လို့သင်္นานပြန်စားတလားရှေ့ကိုမတက်တော့နည်းနည်းလေးတော့တိုးရွှေ့ကြအောင်ဟမ်တခါလာလဲတစ်ဖြတ်တည်းမလုံးနဲ့ကဲကိုရင် မျှဝေကြဆိုနော်ဤသို့ပြုရဆိုကြချမ်းမြရေးကြီးဘေးမဲ့မြည်သည်ရွှေပြည်ထုံချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝခြင်းလဲရလဲဒုက္ခဗေဒံယာမအပေါင်းမကောင်းဟုသည်များတဗ္ဗဣစ္ဆာမင်္ဂလာကို ရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသည်မြတ်မြတ်ဘာကကိုမိဘဆရာမျိုးတဟာနဲ့ကိုမာဆောင်ချက်ကိုဆောင်နကအရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေဘေင့ဝေသည် မြာထွေသာဓုခေါ်စီတော်အမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြာအမြာမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြာအမြာအမြာ ယူတော်မူကြပါကုန်သောသာဓုသာဓုသာဓု